သုတ်ပေါင်း36သုတ်ရှိပါရယနာဝသုတ်ပေါင်း36သုတ်ရှိအဲဒီသုတ်ပေါင်း36သုတ်မှာဟောလာတာခုနသုတ်တော့ပြီးသွားပြီကြားတဲ့ဘုန်းကြီးမဟောတဲ့ရက်တွေကလည်းကြီးနေအောင်ရက်တွေအကုန်လုံးဆိုလို့ရှိရင်ရက်တိုင်းရက်တိုင်းဟောခဲ့မယ်ဆိုလို့ရှိရင်တော့အခုနေကုန်လောက်ပါပြီပါရယနာဝဆိုတာသုတ်တိုင်းသုတ်တိုင်းသူကကောင်းတယ် ပါရဏဝေထဲက16သုတ်လုံးမှာအဲဒီ16သုတ်ထဲကတသုတ်တသုတ်ကိုအ ਨੇ အဓိပ္ပာယ်နားလည်ပြီးကျင့်လို့ရှိရင်တဲ့ပါရခေါ်တဲ့နိဗ္ဗာန်ကို ရောက်နိုင်တဲ့တရားကြီးတွေပဲအဲနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့တရားတွေကြီးတွေစုပြီးတော့ဟောတာအဲပါရယနာလို့ပါဠိလိုခေါ်တယ်ဗမာလိုတော့နိဗ္ဗာန်ရောက်ကြောင်းတရားကြီးတွေပဲဒီဥစ္စာကြီးဟောတာ အဲ့ဒါပထမအဇိတာကမေးလို့အဇိတာသုတ်အဲ့ဒါပြီးသွားပြီဒိဋ္ဌမေတ္တရာဒုတိယသုတ်ပြီးသွားပြီပုံနကသုတ်တတိယသရုထာကမေတ္တကုသုတ်ဟော၄ခုပြီးသွားတယ်ဒါတော့၅ခုမြောက်သုတ်ကတော့ဒေါတကသုတ်၆ခုမြောက်သုတ်ကဥပတိဝသုတ်ခုနှစ်ခုမြောက်သုတ်ကအနန္တသုတ်ဒီနေ့ဟိုရင်းတော့ဟောပြီးသွားတယ် အခုကနေ့အလှည့်ကြတာကတော့ဟေမကရှစ်ခုမြောက်ပုတ်ဟေမကတုတ်ဟေမကဘုံနာကြီးအလှည့်ရောက်လာရှိကခုနှစ်ဦးသောဘုံနာတွေကတော့ဘောသူတို့မေးညာမေးလို့မြတ်စွာဘုရားကဖြေလို့သူတို့တရားသဘောပေါက်ပြီးဒီကလာတရားနှလုံးသွင်းအားထုတ်လို့တရားနာနေရင်ပဲရဟန္တာဖြစ်သွားကြတယ် ခေါင်းဆောင်ပုဂ္ဂိုလ်ကြီး9ဦးနဲ့နောက်လိုက်ကလည်း1000စီ1000စီ9000ပေါ့လေဉာဏ်သာဖြစ်သွားကြဒီပြင်သူတို့နဲ့အလိုအစားကြတူတဲ့ပုဂ္ဂိုလ်တွေလည်းအမြောက်များပဲသောတာပန်သရဂန်အနာဂတ်စသည်ဖြစ်ကြအခုဒီကတော့ဟိမကအလက်ဟိမကပုတ်ကောင်းတယ်သူကတူတူလေးပဲသူကအမေးတစ်ချိန်တည်းနဲ့အဖြေကလည်းတစ်ချိန်တည်းနဲ့ယောဂီပုဂ္ဂိုလ်တွေတရားထုတ်ပုံနဲ့တော့သူကသိကြိုက်တယ်ဒါကြောင့်ဒီကနေ့ဘုရားဒီတရားကနောက်ကလည်းပဲ ဘုန်းကြီးမဟောပဲနဲ့နားထောင်လို့ရအောင်လို့အဲ့အပန်းဖမ်းဒီမကကသူ့လက်ကြတော့သူကထပြီးတော့မေးလျှောက်တယ်မင်းနဲ့လျှောက်တော့ဆိုယေမေပုဗ္ဗေဝိယာကံတုဟူရာဂေါတမပါဒနာဣသာတိဣတိဝိတတိသဗ္ဗန္တဣတိဟိတိဟံ ဘာဝန္တံတက္ကဝရဏံနာဟံတထပိရမေဒါကသူ့ရဲ့စိတ်နဲ့စိတ်ထားကိုရှောက်ထားတာဗန္တေမြတ်စွာဘုရားဂေါတမသာသနာဂေါတမရှင်တော်မြတ်ဘုရား၏အဆုံးအမဩဝါဒပေါ်ပေါက်လာသည်မှ ခုရံအပြင်ဘက်၌ဘုဂေရှိခါကာလ၌ရိမ့်မေခြင်း အမျိုးမျိုးသောဂိုင်းဆရာကြီးတို့သည်ဝီယာကံသူဟောပြောနေကြပါသည်ရှင်ဘုရားဘောရဏသာဘုရားမပွင့်ထုံးငင်ကအတဲကလောကမှာဂိုင်းဆရာကြီးတွေပေါ်နေကြပါတယ်တဲ့လောကမှာလူတွေဆိုတာကတော့သူကညာရှိတဲ့ပုဂ္ဂိုလ်တွေ ဒီပင်တိရစ္ဆာန်တွေဘာတွေကညာသိမရှိဘူးလူတွေကညာရှိတဲ့ပုဂ္ဂိုလ်တွေညာရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ကိုသူတို့လောကကြီးအပြစ်တွေကိုမြင်ကြတယ်အဲဥခြင်းတရားတွေနာခြင်းတရားတွေသိခြင်းတရားတွေဆိုတာမကောင်းဘူးဒီတရားတွေကဘယ်နည်းနဲ့လွတ်ပါမလဲလို့လွတ်မြောက်လွတ်မြောက်ကြောင်းအခါခါသိရှားကြနေကြတာပဲအမှန်တော့လောဘဒေါသတွေအာကြီးနေတဲ့ခါကြတော့ပြင်တဲမကြကြဘူးအဲဒီမှာတရားတွေပြောက်ွယ်သွားပြန်ရောနောက်တစ်ခါ အသက်တန်းရှိလာတဲ့ခါကျရင်ဆရာကြရာမိလူတွေကနည်းနည်းလောဘဒေါသနည်းလာတဲ့ခါကျရင်ဥကျင်သာရင်သိချင်းသာသနာ့ဝဆင်းရဲတွေမှာလွတ်မြောက်ခွေရတရားတွေကိုဆရာကြတာသာသနာ့ဘမှာလည်းကြားနေကြတာအဲဒါကြောင့်ဘောရဏသာဗျာမပွင့်ထုံးမပေါ်ပေါက်ခင်ကတဲ့ရှင်ဘုရားသာသနာမတည်တော်ပါသေးဘူးတဲ့ရှင်ဘုရားကသာသနာမတည်တော်ပါသေးဘူး အဲဘာဘာတရားမှမဟောသေးဘူးအဲ့ဒီကတည်းကလောကမှာကိုင်းဆရာကြီးတွေမျိုးမျိုးပေါ်နေကြတယ်တဲ့သူတို့ရဲ့ဒီဟိမကတို့ရဲ့ဆရာကြီးဘာဝီဆရာကြီးတဲ့တူပါဝင်ပေါ်တယ်ပြင်ပုဂ္ဂိုလ်တွေအကုန်လုံးကိုသိညုံပြီးတော့သူကဆိုတာရေမေပုဗ္ဗေဝိယာကံသူဟူရာဂေါတမသာသနာဂေါတမသာသနာဂေါတမရှင်တော်များဘုရားဤအဆုံးမသာသနာတော်ပွင့်ထွန်းပေါ်ပေါက်သည်မှာဟူရာဟိုဘက်၌ ပုဗ္ဗေရှိမစွာသာကာလကရိမ့်မေအကျဉ်အမျိုးမျိုးသောကိုင်းဆရာကြီးတို့သည်ဝိယာကံသူဟောပြောနေကြပါသည်ရှင်ဖျားတဲ့သူတို့ဟောကြတယ်တဲ့သူတို့သူတို့သဘောကျတဲ့တရားတွေသူတို့ဟောကြတယ်ဒါဖြင့်ဆင်းရဲကင်းတာပဲဒါအကောင်းဆုံးပဲဆိုပြီးတော့ကိုနီးနဲ့ကိုတော့အကောင်းဆုံးကြီးတော့ဟောကြတာပေါ့လေဟုတ်လား ကိုနီးနဲ့ကိုတော့အကောင်းကြီးတယ်မကောင်းတာတော့မဟုတ်ဘူးကောင်းလိမ့်မယ်လို့ထင်တဲ့ဥစ္စာတွေကိုဟောပြောနေကြညွှန်ကြားနေကြတာပဲအဲ့ဒါတွေကဘယ်လိုလုပ်ဟောတယ်လဲဆိုတော့ဣသာတိဣတိဝိဒတိသာဘာတံဣတိဟိတိဟံဣတိဤတော့အာတိကိရာဖြစ်ခဲ့သည်တဲ့ဣတိဤတော့ဘွိတတိကိရာဖြစ်လိမ့်မယ်တဲ့ ဒီဒီဤသို့ဝိယကံတို့ဟောပြောညွှန်ကြားနေကြပါသည်ရှင်ဗျာသဗ္ဗတံထိုလုံးစုံဟောပြောသမျှသည်ဒီဒီဒီဟာဒီလိုတဲ့ဒီလိုတဲ့သို့တဲ့ဟောပြောခြင်းမျိုးသာဖြစ်ပါသည်ရှင်ဗျာရှိကပုဂ္ဂိုလ်ဆရာကြီးတွေအမျိုးမျိုးသူတွေဟောကြတယ်ဟောရမယ်လို့သူတို့လက်တွေ့အနေနဲ့တော့ဘာမှမဟောနိုင်ကြဘူးတဲ့သူဟောတာက အဲရှိကအတိတ်အကြောင်းဟောမယ်ဆိုလို့ရှိရင်ဒီလိုဖြစ်ခဲ့တဲ့ဒီလိုတယ်ဆိုတဲ့ရှိအကြောင်းပြောရင်လည်းပဲဖြစ်ခဲ့တာအတိတ်ကိုကိုယ်တိုင်သိမဟုတ်ဘဲနဲ့ပေါ့လေတဆင်ကြားနေရချင်းသူများပြောလို့ဆရာသမားပြောလို့ကျန်ကန်တွေကပါလို့မှတ်သားထားတဲ့နေရာနဲ့ဒီလိုဟောကြတာပေါ့တခါအနာကအကြောင်းဟောတော့မယ်ပြောတော့မယ်ဆိုရင်တော့လည်း ဒီလိုဖြစ်လိမ့်မယ်တဲ့ဆိုပြီးတော့သူတော်ဘာပြောတဲ့စကားကိုတစ်ဆင့်ချီးငှားပြီးတော့ပြောကြတယ်တဲ့အကုန်လုံးဟာချင်းဣတိဟိတိဟာဣတိဟာဣတိဟာကိုအဲဒီလိုတဲ့ဒီလိုတဲ့ဆိုတဲ့တဲ့တွေကြီးတယ်ပါပဲတဲ့ဒီလိုဧကဟုတ်တယ်ဆိုတာကိုပိုင်ပိုင်နဲ့ဘယ်သူမှမဟောနိုင်ကြဘူးတဲ့ဒါကိုပြောတဲ့သာဝန္တတက်ကဝရဏ ဘာဘာလုံးစုံသောတန်တို့ဟောပြောကြဝေဒညတဲ့တက်ကဝေဒနာအကြံစီကိုတိုးပွားယုံမျှတာရှိပါလိမ့်ရှင်ဗျာအဲဒီလိုဟောတဲ့ဥစ္စာတွေကတော့ကိုတဲ့အကြံစီတွေတိုးပွားယုံမျှပါပဲတဲ့ဟိုလူဟောတာကိုစဉ်းစားလိုက်ဝိတ္တတိပွားလိုက်ဟိုလူဟောတာစဉ်းစားလိုက်ဝိတ္တတိပွားလိုက်ခုကာလလည်းပဲကြည့်တယ်ဟိုအနောက်နိုင်ငံပုဂ္ဂိုလ်တွေထွင်းတယ်သူတို့ကကြားနေတာပဲသူကကြမ်းကြမ်းပြီးတော့စာရင်းရေးကြမ်းနေရေးရေးပြီးတော့အဲဒီဥစ္စာတွေကိုနောက်လူတွေကလည်းလိုက်လိုက်ပြီးတော့အခု မာဓိမှာတော့အခုစာရီဗမာဘာသာပြန်ပြီးထုတ်လိုက်တာတွေအဟောဘုရားဘာသာတွေတော်တော်ဆန့်ကျင်တဲ့စာရီတော့ကိုများလာပြီသူကဘုသူဒ္ဓများအောင်ဆိုပြီးထုတ်တော့ထုတ်လိုက်တာပဲအဲ့ဒီဟာတွေတိုင်းကုန်လို့လျှောက်ယူလို့ရှိရင်တော့ဘုရားဘာသာတရားတွေအယုံကြည်တွေပြည့်ကုန်မှာပဲသူကရှိတယ်လူပဲမဲ့လို့သူဟာဘုရားဘာသာတရားကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏပရိစ္ဆသမုပ္ပါနဲ့လည်ပြီးတော့သူအကြောင်းကြီးတော့သူကျိုးလေးတွေဖြစ်နေတာ သူတို့ကမဟုတ်ဘူးတဖြည်းဖြည်းကနေပြီးတော့ရေထဲကနေရေညှိကနေပြီးစကားပိုးကောင်လေးဖြစ်ပိုးကောင်ကနေပြီးစကားလည်းတဖြည်းဖြည်းတည်းရေသတ္တဝါဖြစ်ရေသတ္တဝါနေပြီးကုံသတ္တဝါတဖြည်းဖြည်းဖြစ်အဲဒီကနေပြီးတဖြည်းမြောက်ပြမြောက်ကနေသူဖြစ်တန်းတန်းဟောမှာဒီလိုဟာတွေလောက်တာတွေကိုအဲဒီလိုဟာတွေအနောက်နိုင်ငံလူတွေကကြားနာတယ်အဲသူတို့မှအထောက်ထားလေးတွေရှိတယ်သူတို့အထောက်ထားလေးတွေစာနာလေးတွေဘာယုတူရညာယုတူရတာ ਨੇ ဒါတွေ့ရတာဟုတ်မှာပါပဲဒီယိုးလေးတစ်ချောင်းလေးနဲ့ဒီကဟုတ်ပြီလို့ဆုံးဖြတ်ပြီးတော့ ဒါလည်းဆုံးဖြတ်တဲ့ပုဂ္ဂိုလ်ကဆုံးဖြတ်နောက်ကယုံတဲ့ပုဂ္ဂိုလ်ကယုံတာအာဝါစရာသိကောင်းတယ်သူကသူတို့တွေ့တာယူလေးတစ်ခုတည်းနဲ့ဆုံးဖြတ်အဲဒီလိုပါလေဒါကြောင့်အဲဒီလိုဒီလိုတဲ့ဒီလိုတဲ့ဆိုတာတွေတွေးလုံးတွေဟောနေတာကတော့သူဟာတွေလိုက်ပြီးတော့စဉ်းစားရင်ဝိတက်ပွားယုံပါပဲတဲ့နောက်ကလိုက်လာပြီးတော့စဉ်းစားဆင်ခြင်တဲ့ပုဂ္ဂိုလ်တွေလည်းကိုယ်တိုင်တွေ့နေတာမဟုတ်ဘဲဟာကို သူနဲ့နောက်ကလိုက်တဲ့ရှိကသွားတဲ့ပုဂ္ဂိုလ်ကမှဒီလိုတဲ့လို့ဟောတာနောက်ကလိုက်တဲ့ပုဂ္ဂိုလ်ကဧကန်တွေ့ကိုဘယ်ဖြစ်လိမ့်မှာတော့နောက်ကလူကလည်းဒီလိုတဲ့ဖြစ်မှာပဲတဲ့ကြီးတွေသွားနေမှာပဲသူကဒါကြောင့်သာဗန္တံဣတိဟိတိဟံသာဗန္တံတက်ကဝရဏံနာဟံတထပိရမိန်သာဗန္တံတို့ဟောပြောကြအလုံးစုံသည်ဣတိဟိတိဟံဒီလိုတဲ့ဒီလိုတဲ့ဆိုတဲ့တရားမျိုးကြီးပါတရားမျိုးကြီးဖြစ်ပါသည် သာဗန္တံထိုပြောကြဟူသမျှသည်တက္ကဝရဏံကြာစီမျိုးမျိုးပွားတို့ရုံမျှသာရှိပါသည်ရှင်ဗျာအဟာကျွန်ုပ်ဒီကတထာထိုဒီလိုတဲ့ဟူဟောပြောသောတရားဟူသမျှ၌နာဗိရမိန်မပြောမွေပါသဘောမကျပါရှင်ဗျာသူကတော့ပြင်အဲဒီလိုဟောပြောတာတွေကလက်တွေ့လည်းမဟုတ်ဘူးတဲ့ကိုယ်တိုင်သူတို့လည်းမတွေ့ဘူးတဲ့ဒီတော့နောက်လိုက်တဲ့ပုဂ္ဂိုလ်တွေလည်းပဲတွေ့အောင်ဘယ်နှမမလုံးနိုင်ဘူးတဲ့ ဒီလိုတရားတော့မကြိုက်ပါဘူးတဲ့သူတော့မကြိုက်ဘူးတဲ့သူကဟုတ်လားသူကပုံမလင်းလင်းပဲဘယ်သူမှအာမနာဘူးသူဆရာတွေပါလေလည်းအာမနာဘူးအတူတူတည်းသူနဲ့အတူကျင့်သုံးလာတဲ့ပုဂ္ဂိုလ်တွေလည်းသူအာမနာတာသူသူစိတ်တန်းရှိတာဘုံဘုံသူကဖွင့်ပြီးတော့ကြောက်တာကိုသူကကောင်းတယ်သူကဟုတ်တယ်အဲ့ဒီတိုင်းပဲနှလုံးသွင်းဒီလိုပဲဖြစ်ရမှာပဲတကယ်အာကိုရဆရာရင်ဒီတိုင်းပဲဖြစ်ရမှာအဲ့တော့ရေမေပုဗ္ဗေဝိယကံသူရပြဆောင်းပုဂ္ဂလင်းနဲ့သွားမှဖြစ်မှာ ပါဠိကတော့ဒီတိုင်းလိုရမှာမဟုတ်ဘုရားဆုံးမအပြင်းမှအဲဂေါရမသာသနာဂေါရမသာဘုရားကြီးအဆုံးမသာသနာတော်မှခုရအပြင်းပဲနိုင်ဆိုတော့အဲဂေါရမဘုရားကြီးသာသနာတော်ဒီသလုံးနေတော့ထည့်ပြီးတော့အရင်မှဆောင်ဖို့မရင်နိုင်မရှိသေးဘူးကဒါဘုရားဆုံးမဘုရားဆုံးမဆိုတာဂေါရမသာသနာအတူတူပါပဲ ရားဆုံးမှအပြင်ကတရားဆုံးမှအပြင်မှရှင်းကဟောကြတာတဲ့ရှင်းတုန်းကဟောကြပြောကြတယ်ပေါ့လေအဲ့ဒါကဲဒါတွေဆိုတော့ဘုရားဆုံးမှအပြင်မှရှင်းကဟောကြတာဘုရားဆုံးမှအပြင်မှ ရှိကဟောကြတာဘုရားဆုံးမအပြင်မှရှိကဟောကြတာဆိုဖြစ်ခဲ့ပြီတဲ့ ဖြစ်မီတဲ့ဖြစ်ခဲ့စီတဲ့ဖြစ်မီတဲ့တတဲ့နှင်ကြီးသာတတဲ့တတဲ့တတဲ့ဖြစ်ခဲ့မီတဲ့ဖြစ်မီတဲ့တတဲ့နှင်ကြီးသာဖြစ်ခဲ့မီတဲ့ဖြစ်မီတဲ့တတဲ့နှင်ကြီးသာ ရားဆုံးမဘုရားဘုရားဆုံးမအပြင်မှရှိကဟောကြတာဘုရားဆုံးမဘောရဏသာဘုရားဤသာသနာရဲ့အပြင်ဘက်ကဘုရားသာသနာမပေါ်ခင်ရှိတုန်းကဟောကြတာကဘယ်လိုလဲဆိုတော့ဖြစ်ခဲ့ပြီတဲ့အတိတ်ကြောင့်ဟောရင်ဖြစ်ခဲ့ပြီတဲ့ဆိုတဲ့နဲ့ပေါ့ဖြစ်ခဲ့တဲ့ဟောတဲ့နဲ့ဟောတာနောက်နာကအကြောင်းဟောကြလို့ရှင်လည်းဖြစ်လိမ့်မယ်တဲ့ဖြစ်ခဲ့ပြီတဲ့ဖြစ်မြည်တယ် ဒါတိခဲ့ဒီတဲ့တဲ့တော့ဟောတော့တဲ့ဗမာတဲ့ခေါ်တယ်ဖြစ်တဲ့ဗာဖြစ်တဲ့ညာဖြစ်တဲ့ဆိုတာကိုယ်တိုင်မတွေ့တာတွေတဲ့ခေါ်တာပဲအဲဖြစ်ခဲ့ပြီးတဲ့ဖြစ်မိတဲ့တဲ့နဲ့ညာတဲ့ကြီးတဲ့ပဲဣတိဟိတိဟံကိုပါဠိကဣတိဟိတိဟံဒီလိုတဲ့ဒီလိုတဲ့ဆိုတဲ့စကားကြီးတဲ့ပဲတဲ့သူတို့ကဒါတဲ့နဲ့ညီပဲဆိုတာအတူတူပါပဲသူကအတိပဲအတူတူပဲဖြစ်ခဲ့ပြီးတဲ့ဖြစ်မိတဲ့တဲ့နဲ့ညီတာကြာစာတိုးกว่าဆို ကြံစတိုးပွားထိုတရားကျွန်ကားမကြိုက်ပါကျွန်ုပ်ကားဆိုဆိုတာဘာလဲဆိုတော့လည်းပဲနှုတ်ကလေးထည့်လို့မရအောင်ကာယံကာယံကာယံကအခက်တလုံးပူသွားမှာကြံစတိုးပွားထိုတရားကျွန်ကားမကြိုက်ပါကြံစတိုးပွားထိုတရား မကြိုက်ပါသို့တက်ကဝရဏတဲ့သဗ္ဗန္တံထိုလုံးစုံဟောပြောရက်ဟူသည်များတက်ကဝရဏကြံစားချက်တွေတွေးတော်ချက်တွေဒုပွားရုံ ပဲရှိကလူကလမ်းသားလေးခေါ်ပြီးတော့နောက်လူတွေကသူ့ဆက်ဆက်ပြီးတော့ကြားကြံလည်းပဲကြံရုံရှိတာပဲတကယ်မှန်ကတော့မရောက်ဘောလို့တော့ဆိုအစတည်းကတွေးပြီးတော့လှုပ်ထားကြတာသူကဟုတ်ချင်လဲဟုတ်မှာမဟုတ်ချင်လဲနေမယ်အစတည်းကလည်းဒီကဟုတ်ပြီလို့မှမဟုတ်ပဲအဲတော့နောက်ကလိုက်ပြီးတော့ကြံတဲ့ပုဂ္ဂိုလ်တွေကလည်းအမှန်မရောက်နိုင်ဘူးအဲကျန်စာဒုက္ခကျန်စာဒုက္ခယုံမြပါပဲတဲ့နာတ္ထပြည့်တဲ့မိန်းကိုတ္ထထူတရား၌အဟံငါသည်နာပြည့်တယ်မိမပြောမှုဘူး မကြိုက်ဘူးလို့ပြောတာပဲမပြောဘူးပြောတာဒါကြောင့်ကျန်စာတို့ဘဝထူတရားကျွန်ကမကြိုက်ပါကျွန်ုပ်ကမကြိုက်ပါဘူးတဲ့တတိတော်တော့သဘောမကျဘူးတဲ့ဒီတရားတွေတော့အဲဆိုလို့ရင်အဲ့ဒီတရားမျိုးတွေတော့မဟောပါနဲ့လို့သူကဆိုလိုတာဒါပဲသူကဒီတရားမျိုးတွေတော့ကိုကြီးကကြားဘူးလားပြီတဲ့ဒီလိုတဲ့ဒီလိုတဲ့ဆိုတဲ့တရားမျိုးတွေတော့ညင်အဲ့ဒါကသူမကြိုက်ဘူးတဲ့သဘောမကျပါဘူးတဲ့လက်တွေ့တရားကိုဟောပါလို့ဆိုလိုတယ်တွင်စာမေဓမ္မမေခာယီ တဏနိကတနာမုနိယံဝိရိတဝါပတောသရံတရေလောကေဝိတာတိကံမုနိညစွာဘုရားတွင်သာရှင်တွင်သာရှင်ဘုရားကြီးကမေကျွန်တော်အတဏနိကတနာတနာကိုတကယ်ရန်ပယ်သနိုင်တော်ဓမ္မပြောက်အခါကြီးဟောကြားတော်မူပါရှင်ဘုရားရှင်ဘုရားတော်ကို တဏှာပယ်တတ်နိုင်တဲ့တရားဟောပါတဲ့သူတို့ပညာရှင်ကြီးတွေပဲသူကတဏှာဟာမကောင်းဘူးဆိုတာသူတို့သိတယ်တွေ့ရမှုကလေးရှိနေလို့ဒုက္ခရောက်နေတယ်ဆိုတာသူတို့သိတယ်တွေ့ရမှုပါရမှုရှိနေလို့သူတို့လောကအကြောင်းအရာတွေသူတို့တော်မြင်နေတာလေဒါလေးတတ်ဖို့ရတော့သူကမမြင်တာအကြောင်းတော့မကောင်းတာတော့သူသိဒီပါရမှုတွေ့ရမှုလေးရှိတာမကောင်းဘူးဒီပါရမှုလေးဖြုတ်ပြလိုက်လို့ရှိရင်ဖြစ်ရင်အေးတော့မှာပဲဆိုတာသူတို့သိတယ် ဟုတ်တယ်သေချာစဉ်းစားကြည့်လို့ရှိရင်လေဆိုလူချင်းနှစ်သက်တာတွေတာယာတာတွေညှို့လင်းတာတောင်းတာတာတွေရှိတယ်ဒါတွေနှုတ်လိုက်လို့ရှိရင်သိကြောင်ကောင်းတော့မှာဒါတွေဒုက္ခပေးနေတာပဲဒါတွေကမရတာတွေသူကရကျင်တယ်အင်းကောင်းတယ်ဆိုတဲ့ဥစ္စာတွေသူကတည်းကရကျင်တယ်ညှို့လင်းတယ်တောင်းတာတယ်ဘယ်တော့ရပါမလို့လဲတမောမောနဲ့တခါလဲမျောနေတာမရသေးတာတွေကိုမရနိုင်မှ မရနိုင်မှသိရတာနဲ့လည်းကိုယ်စိတ်တွေကရကြင်ပြီးတော့နေသေးတာပဲသူကဟောတကယ်ရလာကြပြီဆိုရင်ရပြန်လေရပြီးတော့လေဒါလေးအသာရသိမ့်ပိုက်ပြီးတော့နေရဒါလေးသဘောကျဒီတခါလေညနိုးပြီးတော့နေကြတာသူနဲ့ဒုက္ခရောက်နေတာပဲဒီသာရမှုလေးအဲ့ဒါဒီသာရမှုလေးငြိမ့်တဲ့တရားဆိုရင်ကောင်းတယ်ဆိုတာသူသဘောကျဒါကြောင့်မုဏိညာသာဗျာအတွင်းစာခြင်းတရားဒီကတဏှာနေကတဏှာတဏှာကိုတကယ်တမ်းပယ်သနိုင်တော့ ဓမ္မတရားကိုအခါကြီးဟောကြားတော်မူပါရှင်ဗျာတဲ့တဏှာပယ်သနိုင်တဲ့တရားဟောကြားပါတဏှာပယ်သနိုင်တဲ့တရားဘယ်လိုဟာလဲဆိုတော့ယံဝိရိတဝါတတော်သရံတရေလောကေဝိတာတိကံယံကျင်တဏှာပယ်သနိုင်သောတရားကိုဝိရိတဝါသိရှိတော်သိသွားလို့ရှိရင်တော့ဒီတဏှာပယ်သနိုင်တဲ့တရားဘယ်လိုလုပ်သိမလဲတတော်သရံ ဘတော်မှားရသည်ဖြစ်ပြီသရံသရံတော်ကျင့်သုံးသောပုဂ္ဂိုလ်သည်မှားရပြီဒီကလာကျင့်တဲ့ပုဂ္ဂိုလ်တဲ့အဲတော့အခုယောဂီပုဂ္ဂိုလ်တွေအထုတ်တဲ့အကူရောက်လာတယ်တတိအမှတ်တတိနဲ့ပြည့်စုံပြီးဒီကလာမသတိမကင်းပဲနဲ့တဲ့တတိမပြပွားများပြီးမှားရတဲ့တရားလေးပွားများပြီးဒီကလာကျင့်သုံးနေတဲ့ပုဂ္ဂိုလ်လို့ရင်းတာရှုမှတ်နေတဲ့ပုဂ္ဂိုလ်လို့ဆိုလိုတာပါမှတ်နေတဲ့ပုဂ္ဂိုလ်အဲဒီမှတ်နေတဲ့ပုဂ္ဂိုလ်ဟာရာမွေးရိတဝါအကျဉ်း တဏှာကိုပယ်တတ်သောတရားကိုသိမြင်ခဲ့ပြီးရှိတော်လောကေလောကနဝိတတိကစွဲညီရသောတဏှာကိုတရေလွန်မြောက်နိုင်ပါ၏အဲဒီတရားကိုသိသွားလို့ရှိရင်တဲ့လွန်မြောက်သွားပါလိမ့်မယ်တဲ့အဲဒီလိုလွန်မြောက်နိုင်တဲ့တဏှာကိုလွန်မြောက်နိုင်တဲ့တရားတဏှာကိုလွန်မြောက်နိုင်တဲ့တရားကို သိသွားတဲ့နီလန်းလို့ဆိုလိုတယ်ဒါလေးခေါ်ပါလို့ပြောဆိုလိုတယ်တဏ္ဍမထိုတရားကိုမေ့ခြင်းတော့အကရောကြတော်မူပါရှင်ဗျာအဲ့ဒါလည်းပြတို့လည်းမှတ်ရအောင်တဏှာပဲကြမြတ်တရားဟောကြညွှန်ပြတဏှာပဲကြတဏှာနိကတဏှာတဏှာပဲကြရတဲ့မြတ်တရား တဏှာပယ်ရှားမြတ်တရားဓမ္မတရားကိုအခါကြီးဟောကြားတော်မူတာလေဆိုရမယ်တဏှာပယ်ရှားမြတ်တရားဟောကြားညွန်ပြပါတဏှာပယ်ရှားမြတ်တရားဟောကြားညွန်ပြပါ နာပဲရှားမြတ်တရားဟောကြားညွှန်ပြပါကြမြတ်တရားဘယ်လိုတရားတော့ဆိုရံဝိဒိတ်တော်တတော်စရံတတော်မှားရတယ်စရံစရံတော့ကျင့်သုံးသောပုဂ္ဂိုလ်သည် ယံကျင်တဏပယ်ချရသောနိဗ္ဗာန်တရားကိုဝိရိတဝါတည်ကြီးရှိသောတည်ကြီးသောခန္ဓာဤလို့ဆိုလိုတယ်ဒါကြောင့်မပြုကျင့်ညာအကျင့်တရားမပြုကျင့်ညာကျင့်တရားအာလိလုံးချုပ်တာပါလေအဲ့ဒါလုံးပိုးနေတော့မပြုကျင့်ညာကျင့်တရားသင်ရှားသည့်သူမှာမပြုပြီးတော့မပြုကျင့်လို့ရှိရင် အကျင့်တရားကိုထင်ရှားသိတဲ့ပုဂ္ဂိုလ်ဟာယံဝိရိတောအကျင့်တရားကိုထင်ရှားသိသွားလို့ရှိရင်ထင်ရှားကြတခါလဲသူများပြောနေမဟုတ်ဘူးတွေးဆယူရတာမဟုတ်ကိုယ်တိုင်းကိုတွေးပြီးသိသွားလို့ရှိရင်လို့ဆိုလိုတယ်။ကိုင်းလာလေးဆိုတော့ပေါ်ပါလေကိုရှင်းနေတာ။ မှတ်ပြုကျင်ညာကျင်တရားမှတ်ပြုကျင်ညာကျင်တရားသင်ရှားသည့်သူမှာမှတ်ပြုကျင်ညာကျင်တရားသင်ရှားသည့်သူမှာ ကျင့်လို့ရှိရင်အမှားပြုပြီးတော့အမှားရပြီးတကလည်းကျင့်လို့ရှိရင်ဒါကတော့ဒီတရားထုတ်နေယောဂီတွေလည်းသိတော့လွယ်နေတယ်လို့တရားမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေမှာသင်ဒါဘာမှနားလည်မှာမဟုတ်ဘူးဒီဥစ္စာကတော့အမှားပြုကျင့်ကြအကျင့်တရားတင်ကြပြီးဘာမှနားမလည်ဘူးတရားထုတ်တဲ့ပုဂ္ဂိုလ်တွေဒါနားလည်နေတယ်ဒီဥစ္စာကတော့အမှားပြုကျင့်နေလို့ရှိရင်အကျင့်တရားသိသွားတယ်နောက်ဆုံးအကျင့်တရားသိတာပဲကိုယ်တိုင်ကိုထင်ရှားသိသွားတာတခါတယ်ဘယ်တော့မှမသိဘူးသေးတယ်အိမ်မက်တော်မမက်ဘူး အဲဒီဥစ္စာလေးတွေသေးသေးချာချာကိုကိုယ်တိုင်တွေ့ပြီးတော့ယုံနာတခါတိုင်းညင်းနေနေပါတခြားတွေ့လို့အဲ့ဒါကိုပြောတာမပြုကျင်ညာကျင်တရားထင်ရှားသိသူမှာတရေလောကေဝိတတိကနဲ့အဲ့ဒီပုဂ္ဂိုလ်ဘာဖြစ်တယ်လဲလောကေလောကနဝိတတိကညိကတွေ့တာတော့တဏှာကိုတရေလွန်မြောက်သွားနိုင်ရ၏လောကမှာညိကတွေ့တာကတဏှာလေးရှိတယ်တဲ့ဟိုညိဒီညိပေါ့တဲ့ကော်စည်းညလိုပဲသူကကော်စည်းည မထီနဲ့ထီရတာညိတာပဲသူကတော့ဖြင့်ဟိုကနဲ့ထီဟိုညိဒီဟာနဲ့ထီဒီညိအာတချို့များတခါတခါသိပြီးခွာပြီးတော့ခဲ့တဲ့ဟောဒီမှာဟောဒီရကောရာမှာကတဲ့ကောအနန်းကိုကတဲ့သူကသူ့ကလေးဟိုကျိုးလေးပြတ်တဲ့ခါဆက်လို့ရှိရင်လေမသူသတိပြုကြရတယ်ဟိုကကိုင်ဟိုခွာလို့မရဘယ်လိုမရဟိုကဒီကနဲ့အနန္တကရောက်တဲ့သူကအဲ့လိုပဲဒီရကော်စည်းညလိုပဲလောကမှာညိကနေတဲ့တဏှာရှိတယ်တဲ့ဓွား၆ပါးနေပြီး ကောင်းဆိုတဲ့အာယုန်တွေဆိုရင်အကုန်လုံးညှိတာပဲသူကတော့ဘယ်သူမှအလျှော့မပေးဘူးအချင်းကလာခဲ့မလားအပန်းကလာခဲ့မလားအနံ့ကလာခဲ့မလားအရသာကအတွေ့ကအတွင်းကအပြင်းကဘယ်ကလာလာသူကကောင်းတယ်ထင်တဲ့ဟာတွေတော့အကုန်လုံးသူကတည်းဆွဲညှိထိုက်တော့တာပဲသူကမလွတ်ဘူးအဲ့ဒါအဲ့ဒါကိုလောက၌ညှိကပ်တွေ့တာပဲတဏှာလေးရှိတယ်အဲ့ဒါလေးကိုလွန်မြောက်သွားနိုင်ပါလိမ့်မယ်တဲ့အဲ့ဒီသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုတွေ့လို့ရှိရင်လွန်လည်းလွန်မြောက်တာပဲ အပြင်းဆုံးသောတာပတိမညာနဲ့တွေ့ရင်ကိုတော်တော်လွန်မြောက်သွားတယ်တဏှာသူနဲတာမြတ်နဲသွားတာအဲအနာမိမဲ့ရောက်လို့ရှိရင်တော့ကာမဂုဏ်အာရုံတွေသာတွေ့ရတဲ့ကံကြီးတဲ့တဏှာလုံးဝကျင်းသွားတယ်အရဟတမရောက်ရင်အကုန်လုံးကျင်းမယ်ဒါကြောင့်မို့မှားပြုပြီးအမှားပြုပြီးတကလည်းကျင်းတဲ့ပုဂ္ဂိုလ်ဟာတဲ့အကျင့်နိဗ္ဗာန်တရားကိုသင်ရှားရှားတွေ့ရပါတယ်တဲ့အဲယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တရားကိုတွေ့ရပါတယ် အဲ့ဒီနိဗ္ဗာန်တရားတွေ့လို့ချင်းဘာဖြစ်သလဲဆိုတော့လောကမှာဓွား၆ပါးကကြာရောက်လာတဲ့အာရုံ၆ပါးပေါ်မှာညိကတွေ့တာတဲ့တဏှာလေးရှိတယ်တဲ့ဒီတဏှာလေးကိုလွန်မြောက်သွားပါလွန်မြောက်ဆိုတာဒီဟာလေးငြိမ့်သွားတာကိုပြောတာပဲအဲကြောင့်လောကညိဆွဲလောကမှာညိဆွဲရတယ်ဆိုတာလောကီဝိတ္တတိလောကညိဆွဲကျော်လွန်မြဲကျော်လွန်မြဲဖြစ်ပါတယ်ထိုပဲဟောပြပါတာကတော့တဏ္ဍမအခါကြီးကိုပြန်ပြီးစလိုက်ရတာ သူကတဏှာပဲကြမြတ်တရားဟောကြတော့မှာပါအဲတဏှာပဲကြရတဲ့မြတ်တရားနိဗ္ဗာန်တရားပါပဲချုပ်ပါတယ်ဒီနိဗ္ဗာန်ရောက်တဲ့မေတ္တရားပူတရားတွေလည်းပါသွားရောကိုလည်းနိဗ္ဗာန်ဆုံးမှာတော့တဏှာပဲကြရတဲ့နိဗ္ဗာန်တရားကိုဟောကြပါအဲဒီနိဗ္ဗာန်ဘယ်လိုတုံးဆိုတော့အကျဉ်းမှတ်အမှတ်ပြုပြီးတကလားကျင့်လို့ရှိရင်ယောဂီပုဂ္ဂိုလ်ဟာကိုယ်တိုင်မဲ့တင်ကြားတွေ့ရပါတယ်သူလည်းပဲသင်ကြားတွေ့ရောဒီလောကမှာအနိကတွေ့ရတဲ့တဏှာလည်းပဲသူလွန်မြောက်သွားပါတယ်တဲ့ အဲဒီလိုလွန်မြောက်နိုင်လောက်အောင်တွေ့ရသိရတဲ့နိဗ္ဗာန်တရားအဲဒီနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့မေတ္တရားကိုတရားတွေရောက်ပေါ်တယ်အဲဒီတရားကိုဟောပါလို့ဆိုထိုပဲဟောပြပါထိုပဲထိုတရားကိုပဲဟောပါခြားတရားမဟောပါနဲ့အဲဒီတရားပဲဟောပါဒီလိုဆိုလို့တဲ့อืมမပြုကျင်ညာကျင့်တရားသင်ကြားသိသူမှာအဲကျင့်တရားသင်ကြားသိပါလို့ရှိရင်ဘာဖြစ်တယ်လဲလောကမှာဤကတော်တဲ့တဏှာကိုလွန်မြောက်နိုင်တယ် အဲအဲ့ဒီအကျင့်တရားထိုတရားလေးပဲအကျင့်တရားဆိုတဲ့ထိုတရားလေးပဲအဲအဲ့ဒီတရားလေးကိုပဲဟောပါတော့လို့သူကအတူယုတ်ကိုမေးတယ်ကောင်းတယ်သူကမေးခွန်းသိကောင်းကဲသွားမယ်လောကကြီးဆွဲကျော်လွန်မြဲလောကကြီးဆွဲကျော်လွန်မြဲထိုပဲဟောပြပါလောကကြီးဆွဲကျော်လွန်မြဲ ဝဲဟောပြပါလောကကြီးဆွဲကြလွန်မြဲထိုပဲဟောပြပါလင်္ကာလေးတွေကြံပြီးခွင့်ရရှင်းပြန်အောင်လားသူကတဲကောင်းတယ်ပေါ့ ရားဆုံးမအပြင်မှရှိကဟောကြတာတဲ့ဘုရားဆုံးမသာသနာဘောရမဆိုကြသာသနာမပေါ်မီရှိတုန်းကကိုဆရာကြီးဆရာကြီးဟောနေကြတဲ့ဥစ္စာကတော့အဲဖြစ်ခဲ့ပြီးတဲ့ဖြစ်မိတဲ့တရေနဲ့ကြီးတာဖြစ်ခဲ့တယ်ဖြစ်လိမ့်မယ်တဲ့ဘယ်လိုလဲညာလိုလဲဆိုတဲ့တရေကြီးတယ်ပဲတဲ့ကိုယ်တိုင်တွေ့ချင်းဒါချင်းဒီလိုဖြစ်ပါတယ်ဧကံပါပဲလို့လက်တွေ့ဘယ်သူမှမဟောကြဘူးတဲ့ဒီလိုဆိုလိုတယ် ဖြစ်ခဲ့ပြီးတဲ့ဖြစ်ပြီးတဲ့တဲ့နဲ့ညီတာ ကြံစာတိုးပွားထိုတရားကြုံကမကြိုက်ပါအဲ့ဒါတွေကတော့ဒါတွေကိုနာခံပြီးတဲ့ကလာမှတ်သားပြီးတော့ကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာဘာဖြစ်တယ်လဲဆိုတော့အကျမ်းစီကွာယုံပဲတဲ့ဟိုလိုလားဒီလိုလားလျှောက်ကြကြံပြီးတဲ့ကလာနောက်ပုဂ္ဂိုလ်တွေကလည်းကြံကြံပြည့်ပြည့်မှာပေါ်တယ်ဟိုရှေ့ရှေ့ကြောင့်မိကျပြီးတော့နောက်နောက်ပုဂ္ဂိုလ်ကကြံပြည့်အဲ့ဒီနောက်ပုဂ္ဂိုလ်ကကြံပြည့်အဖွင့်နေမျိုးမျိုးပြည့်ပြုတ်လည်းပဲ တကယ်အားဖြင့်လမ်းမှမရောက်ဘူးတဲ့ဘာလို့လဲအစတုန်းကတည်းကသူ့ဥစ္စာတကယ်တွေ့ဟောထားခဲ့တာမှမဟုတ်ပဲတွေ့စပြီးဟောထားခဲ့တာနောက်ကလူတွေကလည်းတွေ့စလို့တော့အတွေ့အစအကြံကြီးကြွရုံမဘာမှအပားမတက်ဘူးလို့ဆိုလိုတယ်ကျန်စာတို့ဘွားထုကျန်စာတို့ဘွားထုတရားကျွန်ငါမကြိုက်ပါဒါကြောင့်သူတို့မကြိုက်ဘူးတဲ့ဒီလိုတရားမျိုးဆိုရင်တော့မလိုဘူးလို့ဆိုလိုတယ်အဲကြောင့်တဏှာပဲကြမြတ်တရားဟောကြားညွှန်ပြပါမြတ်စွာဘုရားတဏှာပဲကြားရတဲ့ တရားမြတ်ကောင်းတဲ့တရားပဲဟောပါတော့အဲဒီတရားဘယ်လိုတရားလဲဆိုတော့မှတ်ပြုကျင်ညာကျင်တရားသင်ရှားသည့်သူမှာမှတ်ပြုပြီးတော့ကျင့်တဲ့ပုဂ္ဂိုလ်ဟာသူယောဂီပုဂ္ဂိုလ်တွေမှာသင်ရှားတယ်ဘာကြောင့်ပါဖြစ်ခဲ့ကြုံတာနဲ့မှတ်ပြုပြီးတော့ဖြစ်တိုင်းဖြစ်တိုင်းနဲ့မှတ်ရပြီးတော့တတိနဲ့ကျင့်သွားလို့ရှိရင်နောက်ဆုံးကြတော့သင်ရှားရှားတွေ့ရတယ်ရှိကမတူဘူးတဲ့တရားပေါ့မေတ္တာပူဇော်နိဗ္ဗာန်တရားကိုသင်ရှားတွေ့ရတယ်အဲဒီတရားကိုအဲဒီတရားလည်းပဲသူလည်းတွေ့ရောဘာဖြစ်တယ်လဲ လောကအညီဆွဲကျော်လွန်မြဲလောကအညီဆွဲတဏှာကင်းငိမ့်တော့ပါတယ်ဒါကင်းပြောက်သွားတယ်အဲ့ဒီတရားကိုပဲဟောပါလို့ဆိုလိုတယ်လောကအညီဆွဲကျော်လွန်မြဲထိုပဲဟောပြပါရှင်းပြီနော်ဒီကအမေရရှင်းတော့အဖြေသွားမယ်ဖြေရတယ်ပဲမြတ်စွာဘုရားဖြေတယ်အတူတူလေးဒါလေးလည်းကောင်းတယ်ပေါ့ဣဒာဒိဋ္ဌသုတ္တမုဒ္ဒါ ဝိညာတေသူပိယရူပေသူဟိမကသန္တာရာဂာနိဂတနံသန္တာရာဂာဝိနောဒနံနိဗ္ဗာနဗရမစ္စုတံဤရာဒိဋ္ဌသုတမုဒ္ဒဝိညာတေသူပိယရူပေသူဟိမကသန္တာရာဂာဝိနောဒနံနိဗ္ဗာနဗရမစ္စုတံဟောဟာရလေးတခု ဒါတွေလုပ်ငန်းစဉ်တွေဟောမယ်နိဗ္ဗာန်ကိုရှင်းဥစွာထုတ်ပြတယ်ဟိမကဟိမကယတိဟိမကဟိမကပုံနာဣဒဤလောက၌ဒိဋ္ဌသုဒ္ဓမုဒ္ဒဝိညာတေတုမြင်ရတဲ့အာယုံကြားရတဲ့အာယုံရောက်ရတဲ့အာယုံ သိရတဲ့အာယုံသွားကုန်သောပြရရူပေသူချစ်ဖွယ်သဘောတော်၌သန္နာရာဂဝိနောဒနာသန္နာရာဂဟုခေါ်သောလိုလားနှစ်သက်ခြင်းတဏှာကိုပယ်ဖြောက်တဏှာကိုပယ်ဖြောက်ခြင်းသည်သန္နာရာဂဟုခေါ်သောလိုလားနှစ်သက်ခြင်းတဏှာကိုပယ်ဖြောက်ခြင်းသည် ကေစုတံဆုတည်ခြင်းမရှိသောဧစုတံဆုတည်ခြင်းမရှိသောဧစုတံမဆုတည်မပျက်စီးသောနိဗ္ဗာန်ဗရံနိဗ္ဗာန်ဆိုတဲ့ရောက်တဲ့ရောက်ထိုက်သောတရားပါပဲဒီနောက်ဆုံးရောက်ရမယ်တရားကဒါပဲမနိုင်လို့ဆိုလိုတယ်နိဗ္ဗာန်ဗဒအငိမ့်တ် နိဗ္ဗာန်ငြိမ်းတယ်ဆိုတာနိဗ္ဗာန်ဆိုတာကတော့အလုံးမဲ့ပါတိုင်းပါတိုင်းမှာနိဗ္ဗာန်ရှိတယ်နိဗ္ဗာန်လေးပြောပြောထားတယ်အဲဒီနိဗ္ဗာန်ဆိုတာနောက်ဆုံးပန်းနိုင်လေးအဆုံးရောက်ရမယ်တရားလေးကပါတော့ဆိုလို့ရှိရင်သဏ္ဍာရာဂကိုပယ်ခြင်းပါပဲတဲ့သဏ္ဍာရာဂငြိမ်းလို့ရှိရင်နိဗ္ဗာန်ပါပဲသဏ္ဍာရာဂပယ်သားဖို့ပဲရည်ကြီးတဲ့သဏ္ဍာရာဂပယ်သားလိုက်လို့သဏ္ဍာရာဂငြိမ်းသွားပြီဆိုလို့ရှိရင်ဒါနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်ဟာအစ္ဆုတ္တ သူတွေချင်းပြည့်စည်ခြင်းမရှိဘူးတဲ့အခုလောကမှာတတ္တဝါတွေဘဝသည်ဖြစ်လိုက်ခြေရာကအိုလိုက်နားလိုက်ပေးလိုက်ဒီလိုအပြောင်းလဲတွေရှိတယ်တရားမမြဲတည်နေတာမရှိဘူးအဲဒီလိုမဟုတ်ဘူးတဲ့ဥစ္စာတော့နိဗ္ဗာန်ဆိုတဲ့တရားကတော့နောက်ဆုံးရောက်ပန်းနိုင်နိဗ္ဗာန်တရားကပျက်စီးခြင်းမရှိဘူးတဲ့သူဥစ္စာမပျက်စီးတော့ဘူးတဲ့အိစုတာသုတေခြင်းမရှိပျက်စီးခြင်းမရှိတဲ့နိဗ္ဗာန်ဗရာ နောက်ဆုံးရောက်ရမယ်နိဗ္ဗာန်တရားပဲတဲ့နောက်ဆုံးရမယ်နိဗ္ဗာန်တရားဘာလို့ဆိုလို့ရှိရင်သန္တာရာကဝိနောရဏသန္တာရာကကိုပယ်ဖြောက်ခြင်းပါပဲသန္တာရာကပယ်ဖြောက်လိုက်လို့ရှိရင်ဖြင့်သန္တာရာကကျင်းသွားလို့ရှိရင်အဲ့ဒါနိဗ္ဗာန်ပါပဲအဲ့သန္တာရာကကဘယ်မှာဖြစ်နေတာတော့ဘယ်မှာဖြောက်အောင်ပါတော့ဆိုတော့ပြရူပေသူ ဖြစ်เสียအာယုန်တွေရှိတယ်တဲ့သန္တာရကဖြစ်တယ်ဆိုတာတကားဖြစ်တာမဟုတ်ဖြစ်เสียကောင်းမှဖြစ်တာသူကလူကျင်တယ်နှစ်သက်တယ်ပါတဲ့ဆိုရင်အဲကောင်းမှပဲဖြစ်မှာပဲမကောင်းရင်တော့မဖြစ်ဘူးသူကကောင်းမှကောင်းမှကြိုက်တယ်တတ္တဝါတွေအကောင်းမှကြိုက်တာမကောင်းတာဘယ်သူမှမကြိုက်ဘူးမကောင်းတာဆိုလို့ကျင်အဆင်းလည်းပဲမလှပါဘူးဆိုရင်မလိုချင်ဘူးအတန်လည်းပဲနာနာ တာယာနာဘောပြောခွင့်မရှိဘူးဆိုရင်နာကြပြင်းကဆရာအသံကြီးဆိုရင်ဘယ်သာနှိမ့်သက်နေမှာတော့ဒီနေ့ဟာဒီလေဒီလိုကြီးတဲ့ဘက်မကောင်းတဲ့အာယုံတွေဆိုအလိုမရှိဘူးကောင်းတဲ့အာယုံဒီအာယုံကပဲတကယ်မကောင်းစေကမူပုဂ္ဂိုလ်အနေအချင်းသူကကောင်းကျင်လဲကောင်းနေတာပဲဟုတ်လားပုဂ္ဂိုလ်တူမကောင်းဝင်ပုဂ္ဂိုလ်တူကောင်းကျင်လဲကောင်းနေတာပဲလူတွေကအညစ်အကြေးတွေဆိုပြီးတော့ညွန်ကြဆက်ဆုပ်ပြီးတော့နေပေမဲ့လို့ဒီဒိဋ္ဌာန်တွေကြတော့သူဟာတာယာနဲ့ရှိရတာကိုဒါတွေကအကောင်းဖြစ်နေတယ်အဲ ဒီလိုတစ်မျိုးဖြစ်နေတယ်အဲဒိဋ္ဌာနေပါရင်မှဒီအနတ်နေပါလေသိုးနေပေမဲ့လူတွေတော့ကောင်းတယ်ဆိုပြီးတကလားဒီအမွေးတွေပါကြရင်ဒီသိစ္စနဲ့ကြိုက်တာမဟုတ်ဘူးပါဒီလိုမျိုးမျိုးခွာနေတာတယောက်နဲ့တယောက်နဲ့မတူဘူးတယောက်ကြိုက်တာကိုတယောက်ပဲကြိုက်ချင်မှကြိုက်တယ်ပန်းမယ်ဆိုုံတော့ပေါ့လေပန်းဟာဒီပန်းတကူကနေပြီးမှုေးပါတယ်ဆိုတော့ဟိုလူကတော့ဟိုတကူကတော့နာနေလို့ပြောချင်တယ်ပြောတာပဲနင်းမဆိုပါတော့နင်းမများကြွမှုေးသိမှုေးတာနင်းမ တချို့ကမခံနိုင်ဘူးတခါတည်းနိုင်မှမပြောနဲ့တော့အဲဒီလိုဟာကိုကွဲတယ်ပြန်တူနဲ့တူနဲ့မတူအဲဒါကြောင့်အဲအာယုံကပဲတကယ်မကောင်းစေကမူပုဂ္ဂိုလ်နေအားဖြင့်သူစိတ်ထဲကောင်းတယ်ထင်လို့ကျင်တော့ဒါပိယရူပခေါ်တာချစ်စရာအာယုံမကောင်းတဲ့အာယုံပဲခေါ်ရတယ်အဲကောင်းတဲ့အာယုံပဲအဲကြောင့်ချစ်စရာကောင်းတဲ့အာယုံနေတဲ့ချစ်စရာကောင်းတဲ့အာယုံနေချစ်စရာပဲလို့နှလုံးသွင်းတဲ့အာယုံနေ အဲ့ဒီအာယုန်တွေမှာသဏ္ဍာရကဖြစ်တယ်တဲ့။သာနှစ်သက်မှုတွေဖြစ်တယ်။လူချင်းသားတွေနှစ်သက်တာတွေ၊သာယာသားတွေ၊ညှိုလင်းတာတွေ၊တောင်းတတာတွေအဲ့ဒီမှာဖြစ်နေတယ်။အဲ့တော့အဲ့ဒီချစ်ပွဲကောင်းတဲ့အာယုန်တွေကဘယ်ဟာတွေတုံးဆိုတော့မြတ်စွာဘုရားအကျဉ်းချုပ်လေးနော်ဂါထာမှုခါတဲ့ချုံးနေမြချုံးမျိုးဟောလေးခုတည်းဟောတာလည်းများများမဟုတ်ဘူးသူကဒိဋ္ဌာတဲ့မြင်ရတဲ့အာယုန်ကတကူတဲ့သုတ္တတဲ့ကြားရတဲ့အာယုန်ကတကူတဲ့မုဒ္ဒတဲ့ကြောက်ရတဲ့အာယုန်ကတကူတဲ့ ဝိညာတတဲ့သိရတဲ့အာယုံကတခုတဲ့အဲ့တော့ဒီလေးခုထဲမှာဒိဋ္ဌမြင်ရတယ်ဆိုတာလည်းလွယ်လွယ်နားလည်ပြီမြင်တယ်ဆိုမျက်စိကမြင်တာကိုမြင်ရတဲ့အာယုံတွေဆိုရင်ဒါရှင်းနေပြီသုဒ္ဓကြားရတယ်ဆိုတာလည်းနားကကြားတာလားသင်ကြားနေပြီအဲ့တော့မုဒ္ဒဆိုတာဘာတော့ရောက်တယ်ဆိုတာဘာတော့ဒါသိပြီးမှမဟုတ်ဒါတော့စာသုံးမယ်ဟိုဟိုခေတ်တုန်းကတော့သူနားလည်လို့ခေါ်တာပဲအခုလူတွေကသိနားမလဲရောက်တယ်ဆိုတာ ရောက်တဲ့ဆိုဟိုမျိုးကဒီမျိုးရောက်ဒီမျိုးကဟိုမျိုးဟိုအိမ်ရောက်ဒီအိမ်ရောက်အဲအကြောင်းရောက်ဖရာရောက်ဒီလိုဟာတွေတော့သိတာပေါ့လေရောက်ရတဲ့အယုံဆိုတာဘာတော့သိမသိဘူးရောက်ရတဲ့အောင်ဆိုတာဟာအဲမျက်စိပြီးတော့နားကိုနားပြီးတော့နှာခေါင်းဟောလာနှာခေါင်းကစပြီးရောမယ်နှာခေါင်းမှာအနတ်နန္ဒာဟာနှာခေါင်းနဲ့အနတ်ရောက်လာမှပဲသိတယ်မရောက်ရင်မသိဘူးအဲ့ဒါမှုရတာဖြစ်ဖြစ်နန္ဒာဖြစ်ဖြစ်နှာခေါင်းနဲ့မရောက်ဘူးဆိုရင်ဖြင့် အဲမှုလည်းမမှုနာလည်းမနာဘူးသူကနှာခေါင်းထဲကိုတကယ်ကိုဝင်သွားမှသူကနှာခေါင်းထဲမှာနှာခေါင်းကမှာခန္ဓာပတာရဥစ္စာရှိတယ်အဲ့ဒီနေရာကိုတိုက်ခိုက်သွားမှရောက်သွားမှသူကသိရတယ်ဘာကြောင့်မို့အဲ့ဒီနှာခေါင်းနဲ့နားတဲ့အနာဟာလည်းရောက်ရတဲ့အာယုံပဲတဲ့ဗျာဟောတရားစားရရတာရှိသေးဟောစားရရတာလည်းရှားပေါင်းမရောက်ဘဲနဲ့ဒီရတာချိုးသလားချင်သလားကောင်းသလားမကောင်းသလားမသိနိုင်ဘူးရှားပေါ်တင်ကြီးမှသိတာ တချို့ကြားနဲ့သားနဲ့မကွဲလို့ရှိရင်ရှားနဲ့တို့ကြည့်ရတယ်လက်နဲ့တို့လို့လည်းမရဘူးမျက်စိနဲ့ကြည့်ုံလည်းမရဘူးပဇာနာနီးုံနဲ့လည်းမသိသေးဘူးသူကရှားဘောကိုရောက်မှအင်းဒါချူတယ်ကြားပဲဒါကငန်းတယ်သားပဲစသည်ဖြင့်ပေါ့လေရှားဘောတို့ကြည့်မှသိရတယ်အင်းတွေပါလေချက်တဲ့ဟိုဓမ္မတွေပါလေသိပြီလို့သူကရှားလေးနဲ့တို့တို့ကြည့်ရတာကိုသူကဒီရတာဘယ်နဲ့နေတော့ပေါ့သလားငန်းသလားလေးသလားအတော်လောက်ပဲလားဘယ်နဲ့နေတော့အချင်းများလုံးသလား အနည်းလုံးသာစတယ်ရှင်ဒါအချက်ပြုတ်တဲ့ပုဂ္ဂိုလ်ရင်သဝေသဝေပြင်းတဲ့ပုဂ္ဂိုလ်တွေမှာကတို့စားတယ်ရှားပေါ်ရောက်မှပဲသိတယ်ရတာဒါကြောင့်ဒီရှားနဲ့စားပြီးသိရတဲ့ရတာတွေလည်းပဲရောက်တဲ့အာယုံနဲ့သူရောက်ပြီးသိရတဲ့အာယုံနဲ့သူကအနာရဲ့အရတာရဲ့နှစ်ခုရနဲ့ရောက်ရတာပြီးတော့ကိုယ်နဲ့တွေ့ထိရတဲ့အာယုံတွေဟုတ်လားအဲကာကိုယ်နဲ့တွေ့ထိရတဲ့အာယုံတွေပူတာအေးတာနှွေးတာကြမ်းတာချောတာနုတာ ဟောတာကိုယ်နဲ့တွေ့ထိရတာလေအဲ့ဒါတွေကလည်းထိမှပဲသိတယ်မထိရင်တော့မသိဘူးအနာနာရောက်နေမှမထိရင်မသိသေးဘူးမှလည်းမသိဘူးအေးမှလည်းမသိဘူးနှွေးမှလည်းမသိဘူးဉာဏမှလည်းမသိဘူးနူးညံမှလည်းမသိဘူးဒါအဲမထိရင်တော့မသိသေးဘူးထိမှထိလိုက်တော့ရှင်တော့အဲ့ဒါသိပြီဘူးရင်မြင့်ဘူးရဲ့အေးမြင့်အေးတယ်လားသိဉာဏရင်ဉာဏနဲ့နူးညံ့ရင်နူးညံ့တယ်ဆိုတာသိရနော် ကိုယ်နဲ့တွေ့ထိပြီးမှသိရတယ်အဲ့ဒါလည်းပဲရောက်မှသိရတဲ့အယုံမှာဟိုအဆင်းတို့ဘာလို့လို့မဟုတ်အဆင်းကတော့မရောက်ဖဲနဲ့ဟိုအဝေးကြီးဟာကြီးကမြင်နေတာပဲစမ်းကြည့်လိုက်ဖြုတ်နေတဲ့သဘောမြင်နေမျက်စိလည်းရောက်လာတာလည်းမဟုတ်ဘူးမျက်စိကလည်းဟိုရောက်သွားတာမဟုတ်ဘူးအဝေးကနေပြီးတော့သူအရေးထင်ပြီးတော့သူသိနေတာပဲနာအတန်ကလည်းဒီလိုပဲနာနာနေပြီးဟိုသွားတာလည်းမဟုတ်ဘူးအတန်ကနေပြီးတော့ဒီလာတယ်လို့လည်းမဆိုနိုင်ဘူးသို့တော်လည်းပဲအဆင်းစင်တော့လာတော့လာတယ်လာပေမဲ့လို့သူသူရတယ်ဟိုအထေဝတ္ထုကြီးနဲ့မတွေ့ရဘူးဒါတော့ အဝေးတွေကလည်းနေပြီးတော့သူကကြားနေတယ်ဟောနှာခေါင်းကနားတဲ့အနာလျာစားတဲ့ရတာကိုကတွေးကြည့်ရတဲ့အတွေ့အထိတွေလေအဲ့ဒါကတော့မရောက်ဖဲနဲ့ကိုယ်တည်းမရောက်ဖဲနဲ့ဘယ်နည်းနဲ့မှမသိနိုင်ဘူးဒါဒီသုံးခုကိုရောက်ရတဲ့အာယုံလို့ခေါ်တယ်အဲ့ဒါအကျင့်ပွားရင်သူကသုံးခုရှိတယ်ဟုတ်လားအကျင့်ပြောတော့ရောက်ရတဲ့အာယုံဆိုပြီးတခုတည်းသူကလုံးတာအကျယ်ဆိုလို့ရှိရင်ဖြစ်ရင်ပါလဲသူကနာရတဲ့အာယုံစားရတဲ့အာယုံ ထိရတဲ့အာယုဒီသုံးခုကိုရောက်တယ်ဆိုပြီးသုံးထားတယ်ဒိဋ္ဌာသုဒ္ဓမုဒ္ဒဆိုပြီးပါဠိကသုံးတယ်ဘုန်းကြီးကလည်းဒီတိုင်းပဲဘာသာပြန်အောင်သူ့ဟာတွေဒီလိုပြန်အောင်ပြီးတော့ဝိညာတသိတယ်ဆိုတာကလည်းပဲသိတယ်ဆိုတာတော့သိထဲတယ်သိတယ်ဒါကတော့မျက်စိနဲ့မြင်လို့လည်းမဟုတ်ဘူးနားနဲ့ကြားလို့လည်းမဟုတ်ဘူးတက်တက်မဲ့စိတ်ကူးပြီးသိတဲ့အာယုံကိုဝိညာတကသိတယ်လို့ခေါ်တယ်ဒါကတော့လည်းရှင်းနေပါပဲစိတ်ကူးအာယုံကိုလည်းသိတယ်ဆိုတာ အဲအဲ့ဒီအာယုံ၄မျိုးပဲတဲ့ဒါအချစ်ဖွယ်အာယုံလေးတဲ့ကဲဒါလေးကဆိုပြီးမှနည်းနည်းပြောကြပြအောင်မြင်တာရယ်ကြားတာရယ်ရောက်တာရယ်သိတာလေးခုကိုမြင်ကြားရောက်တယ်မြင်ကြားရောက်တယ်သိတာရယ်ချစ်ဖွယ်၄မျိုးမှာချစ်စရာကောင်းတဲ့အာယုံ၄ခုရှိတယ်ဆို မြင်ကြားရောက်တယ်မြင်ကြားရောက်တယ်သိတာရဲ့ချစ်ဖွယ်လေးမျိုးမှာမြင်ကြားရောက်တယ်သိတာရဲ့ချစ်ဖွယ်လေးမျိုးမှာ မြင်ကြားရောက်တဲ့ပိဓာရဲ့ချစ်ဖွယ်လေးမျိုးမှာတာရဲ့ကြားရတာရဲ့ရောက်ရတာရဲ့ဟုတ်လားသိရတာလေးခုပေါ်တယ်မြင်ရတာကြားရတာရှင်းပြီ ရောက်ရတာဘာလို့ဆိုတော့နာရတာစားရတာတွေးထိရတာအဲ့ဒါသုံးခုကိုရောက်တယ်လို့သုံးတာနော်ဒါလေးရမှတ်တာနှာခေါင်းရဲ့တရားရဲ့ကိုယ်ရဲ့ဒီသွားသုံးခုကိုတပေါင်းနဲ့ပေါင်းတာလေအဲ့ဒါကိုသိတာကတော့စိတ်ကူးသက်သက်နဲ့ပြီးတယ်လို့ဒါမနောဝိညာဉ်နဲ့ပြီးတယ်ဉာဏ်ကြရောက်တယ်ပြီးတာရဲ့ချစ်ပွဲလေးမျိုးမှာဘာဖြစ်လဲဆိုသနာရာဂဝင်တော့သနာရာဂကိုပယ်ချောက်ရမယ်အဲ့ဒါနိဗ္ဗာန်ပဲတဲ့အဲ့ဒါလိုလားနှစ်ချိုက်တယ်သန္တာကလိုလားတာပဲ အဲရာဂကတော့တတ်မဲ့သာတာယာသာနှစ်သက်သာလူချင်းသာဒီတော့ကာယံကြိုက်အောင်လို့နှစ်ချိုက်လို့ညာတယ်နှစ်ချိုက်နှစ်သက်တာလို့ကိုယူပေါ်တယ်ပီတိတော့မဟုတ်ဘူးဒါကတော့ဒိုလာနှစ်ချိုက်ဒိုလာနှစ်ချိုက်ပယ်ဖြောက်လိုက်တဲ့ဝိနောရဏပယ်ဖြောက်လိုက်လို့ရှိရင်ပယ်ဖြောက်လိုက်လို့ပျောက်ကင်းသွားပြီဆိုလို့ရှိရင်ဒိုလာနှစ်ချိုက်ပယ်ဖြောက်လိုက်အမြိုက်နိဗ္ဗာန်မှာအမြိုက်အမတဆိုတာအစ္စုတမသေးဘူးဆိုတာနဲ့အတူတူပဲအမြိုက် အမတမသေးဘူးဆိုတဲ့ပါဠိကိုအမြိုက်ဆိုပြီးမှားပြန်လာတယ်အမရိတသကတဘာသာအမရိတပဲရှိတယ်အမရိတကိုဗမာကအမြိုက်ဆိုပြီးအမရိုက်ပေါ်တယ်အမရိုက်ကအသာအမရိတ်နေမှာပါအမရိတ်မပြန်မနဲ့အမရိုက်တန်ပြီးတော့အမရိုက်ကနေပြီးတော့မာယာရိတ်ကိုဗမာသာနဲ့ဆိုတော့ဒီလိုပဲမြိုက်ဖြစ်သွားတာကိုရခိုင်သာနဲ့ဆိုရင်မရိုက်ပါပဲဒီလိုနေမှာအမရိုက်ဆိုမှလည်းသူကတော့မဆိုလားဆိုတာတော့ပြောတာရခိုင်ဘုန်းကြီးတွေတော့မေးတော့မရှိဘူး အဲလိုလားနှစ်ချက်ပယ်ဖြောက်လိုက်အမြိုက်နိဗ္ဗာန်ပါဆိုရမယ်လိုလားနှစ်ချိုင်ပယ်ဖြောက်လိုက်အမြိုက်နိဗ္ဗာန်ပါလိုလားနှစ်ချိုင်ပယ်ဖြောက်လိုက်အမြိုက်နိဗ္ဗာန်ပါလိုလားနှစ်ချိုင်ပယ်ဖြောက်လိုက်အမြိုက်နိဗ္ဗာန်ပါ တဏှာကိုပယ်ဖြောက်တဲ့တရားကိုဟောပါဆိုလို့နာပယ်ဖြောက်တဲ့တရားကိုမူတည်ပြီးတော့ပြရတယ်မြတ်စွာဘုရားနာပယ်ဖြောက်တဲ့တရားဆိုတာဒါပဲတဲ့နိဗ္ဗာန်ပဲအဲဒီနိဗ္ဗာန်ဟာလည်းပဲဘာလို့ဆိုလို့ရှိရင် လိုလားနှစ်ချိုက်တဲ့လိုလားနှစ်သက်တဲ့သန္နာရာဂကိုပယ်တာပဲတဲ့သန္နာရာဂငြိမ်းအောင်လို့အားထုတ်လို့ငြိမ်းသွားတာပဲတဲ့အဲသန္နာရာဂငြိမ်းရမှာဘယ်မှာငြိမ်းရမလဲဆိုတော့ကိုအဲမြင်ကြားရောက်တယ်ပြီးမြင်ကြားရောက်တယ်ပြီးတာရဲ့ချစ်ဖွယ်လေးမျိုးမှာမြင်ရတဲ့အာယုံကြားတဲ့အာယုံရောက်ရတဲ့အာယုံသိရတဲ့အာယုံအဲ့ဒီအာယုံလေးမျိုးပဲတဲ့ချစ်ဖွယ်အာယုံတွေပြီးရရူပလို့ပါဠိကပြီးရရူပပြီးရဆိုတာချစ်ရတော့ရူပကသဘောပဲ ဖြစ်ရတဲ့အာယုံသဘောတွေတဲ့သူသူပါဠိတဲ့တည့်ရကျန်တဲ့တွေဒါတွေကဟိုပိုပြီးကျန်တာမဟုတ်ဘူးဒါပေါ်လဲပေါ်နေတယ်ဗျယံလောကေပြယဥပ္ပန္တရရူပဣတိသာရဏဥပ္ပဇာမနာဥပ္ပဇတိဟောသမှုရသစ္စာကိုဟောတဲ့ခါကျတော့လောက၌ပြယရူပြယရူပချစ်ဖွယ်သဘောရှိတယ်ဗတ္တရူပသာဝယ်သဘောရှိတယ်အဲ့ဒီချစ်ဖွယ်သာဝယ်ကောင်းတဲ့အာယုလေးတွေမှာတဏှာကဖြစ်နေတာပဲသမှုရသစ္စာတဏှာကဖြစ်နေတယ်ဒါမှုဖြစ်နေတယ် အဲ့တော့ချစ်ပွက်သားပဲဘောဓိကဘာတွေတုံးဆိုတော့ကကိစ္စလောကပြရူပံတတရူပံဆိုတော့ဘာတွေတုံးဆိုတော့နောက်ကလျှောက်ပြီးတော့ဖွင့်လာတယ်အဲသက္ခုလောကပြရူပံတတရူပံသောတံကာနာဇိဝကာယောမနောလောကပြရူပံတတရူပံရူပါလောကပြရူပံတတရူပံအာတတကန္နာရသဖုဒ္ဓဘာဓမ္မစသည်ဖြင့်ပေါ့လေအဲဒွါ6ပါးရဲ့အာရုံ6ပါးရဲ့ဝိညာဉ်6ပါးရဲ့ဖတ်တာ6ပါးရဲ့ဝေဒနာ6ပါးရဲ့ တဏှာ6ပါးရဲ့ဝိတက်6ပါးဝိသရာ6ပါးတွေကြောက်ပြီးတော့အများကြီးပဲဟိုမှာအကုန်လုံးဓွား6ပါးဖြစ်နေတဲ့တရားတွေအကုန်လုံးပါပဲအချင်းညုတ်တော့မျက်စိကမြင်ခိုင်းမှသင်ရရှိတဲ့တရားတွေအကုန်လုံးသာပြရူပသရရူပတွေပဲမြင်ခိုင်းမှမြင်ရတဲ့အာရုံရှိတယ်မျက်စိရုပ်ရှိတယ်မြင်သိတဲ့စိတ်ရှိတယ်အဲဒီစိတ်နဲ့တွဲပြီးဖြစ်တဲ့ဝေဒနာတို့ဖတ်တာတို့ရှိတယ်အဲ့ဒီတရားတွေအကုန်လုံးဟာပြရူပချစ်စရာကောင်းတဲ့အာရုံတွေတဲ့ဒါတွေကို ချစ်ခင်နေတဲ့သဘောကျနေကြတာပဲသေချာစဉ်းစားကြည့်ရမှာဟုတ်ရတာမဟုတ်ရတာသေချာစဉ်းစားကြည့်ဟုတ်လားမျက်စိကမြင်တာအကြောင်းပြုပြီးတော့ကိုယ်သဘောကျသလားမကျဘူးလားဒါလေးလိုရှိနေသလားအလိုမရှိဘူးလားသေချာစဉ်းစားကြည့်လိုရှိနေတာပဲမြင်ရတဲ့အသင်းတွေလည်းပဲတော့ကိုကြိုက်တဲ့အာရုံတွေအများကြီးရှိတာပဲကိုယ်သဘောကျတာတွေလည်းဒါမကြည့်ပါနဲ့ဆိုလို့တော့ရလို့မရဘူးကွာ။နာကြည့်ကျင်တယ်ဒါပဲတော့မကြည့်ပါနဲ့တားလို့မရဘူး။ တယ်တဲ့တဲ့မမကြည့်လို့မဖြစ်တဲ့ဥစ္စာတစီတစောင်းမကြည့်လိုက်သေးတာပဲသဘောကျတဲ့ဥစ္စာကြတော့ဒီလိုလုပ်နေတယ်ပေါ့ပြီးတော့အဲဒီလိုကြည့်ရတဲ့အတွက်မျက်စိလေးရှိတော့ပဲမြင်ရတယ်ဆိုပြီးဒီမျက်စိလည်းသဘောကျနေတာအဲဒီလိုမြင်ရတာလည်းကောင်းတယ်ဆိုပြီးမြင်တာလည်းသဘောကျတယ်အကုန်လုံးသဘောကျနေတာမျက်စိကမြင်မြင်မှုနဲ့စပြီးတော့လည်းအကုန်လုံးသဘောကျနေနာကကြားမှုနဲ့စပြီးတော့အကုန်လုံးသဘောကျနေတာပဲနှာခေါင်းကနာနာလျှာကရတာစသည်လားကိုယ်ကတွေးထိတာဟုတ်လား ဒီကုသနာကြံစည်နေရတာကလည်းပဲသဘောကျနေတာပဲအခုယောဂီပုဂ္ဂိုလ်တွေမကြံရဘူးမစဉ်းစားဘူးဆိုရင်ကြိုက်တော့မကြိုက်ဘူးကမ္မထာကြောင့်ရောက်ခါသာပုဂ္ဂိုလ်တွေညာနေကမ္မသာပုဂ္ဂိုလ်တွေစောစောကလည်းပဲသိပြီးတော့တရားလည်းသက်ဝင်လာတာမဟုတ်တော့ဘူးအဲမနာရဘူးတော့ကြောင့်မှတ်ရမယ်ဒါလည်းဓမ္မတဲမှနေရမယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ဒီကျမှတ်နေရမယ်ဓမ္မတဲမှမနာရဘူးမစဉ်းစားရဘူးဆိုကြက်တိတ်ဆိုနော်စဉ်းစားတာလေးမှနည်းနည်းလေးမှမစဉ်းစားရဘူးဟုတ်လားစဉ်းစား ရနာပြီးတော့စဉ်းစားလိုက်ခြင်းသာကိုစဉ်းစားတွေးကြပြီးတော့နေရတာတွေကရတာရှိတယ်လို့ထင်တာကိုအဲ့ဒါလေးဆိုမလုပ်ရတဲ့အတွက်မစဉ်းစားရတဲ့အတွက်တဲတောင်သဘောမကြောက်ဘူးကအားမရပဲနဲ့ဖြစ်တချို့စာကြည့်ရှုဝါသနာပါတဲ့ပုဂ္ဂိုလ်တွေကကြည်သေးအဲ့ဒါတွေကလည်းပဲကမ္မထာညောင်ရောက်တော့စာမကြည့်ရဘူးသတင်းစာလည်းမကြည့်ရဘူးစာအုပ်တွေပါကျမ်းစာအုပ်တွေဘာမှမကြည့်ရဘူးစာမရေးရဘူးဆိုတဲသဘောမကြောက်ဘူးကအဲ့ဒီစာကြည့်ရှုပြီးတော့ ဒါလည်းစိတ်ကူးနေတာပဲစာကြည့်လိုက်ရစာတွေကအဓိပ္ပာယ်တွေစဉ်းစားလိုက်ရသဘောကျอืมဒီဥစ္စာတွေကိုကြိုက်နေတာဟောကျန်စာဥတွေကြည့်သတင်းစာတွေကြည့်ဘာတွေကြည့်ညာတွေကြည့်ပေါ်တယ်စာရေးကြလည်းပဲစိတ်ကူးနဲ့စိတ်ကူးလိုက်ရေးလိုက်ကိုအဲ့ဒါတွေကသဘောကျနေတာတာယာနေတာကွာအဲ့ဒီလိုဟာတွေအဲ့တော့ဒါချစ်ဖွယ်အောင်နေဆိုတာသူတို့ပဲတခြားတွေမဟုတ်ဘူးဓွား၆ပါးကအခုသင်္ချာဖြစ်နေတဲ့တရားတွေဟာဒါပိယရူပတတ္တရူပဆိုတာဒါတွေ အဲချစ်စရာအယုံနဲ့ဆိုတာသူတို့ပဲတဲ့အဲ့ဒီဟာတွေကိုတာယာနှစ်တဲ့သဘောကျနေတာကတဏှာပဲသမှုရသစ္စာပဲသူ့ပဲရမှာတဲ့သူငြိမ့်သွားမှာတဲ့သူငြိမ့်သွားဝေရလိုတယ်လို့ဆိုလိုတယ်အဲ့ဒါငြိမ့်သွားလို့ရှင်ပြငြိမ့်နေပါမှာပဲတဲ့ဒါမငြိမ့်နေရင်မြဲနေပါမရောက်သေးဘူးငြိမ့်ရင်ငြိမ့်နေပါမယ်လို့ဆိုလိုတယ်အဲမြင်ကြရောက်တယ်ပြီးတာရဲ့ချစ်ဖွယ်လေးမျိုးမှာလိုလားနှစ်ချိုက်ပဲဖြောက်လိုက် အမြိုက်နိဗ္ဗာန်ပါတရားနှစ်ချိုက်တဲ့တရားလေးနှစ်သက်တဲ့တရားလေးပယ်လိုက်လို့ရှိရင်တော့အမြိုက်နိဗ္ဗာန်ပဲတဲ့ပြီးတော့မှပြန်ပြောကြပြန်လားရှိသွားလိုက်အောင်မှသူတရားလေးဆုံးသွားအောင်ဧရတိညာယမေတာဝီဒိဋ္ဌရံဧရတိညာယယေတတာဒိဋ္ဌဓမ္မာဘိနိဗ္ဗုဒာဧရတိညာယယေတတာဒိဋ္ဌဓမ္မာဘိနိဗ္ဗုဒာဥပဒန္တာသာ စေတရာဒိဏလောကေဝိတတိကံရေခြင်းပုဂ္ဂိုလ်တို့သည်တတာမှတ်တတိနှင့်ပြည့်စုံကြကုန်သည်ဖြစ်၍တတာမှတ်တတိနှင့်ပြည့်စုံကြကုန်သောရေခြင်းပုဂ္ဂိုလ်တို့သည်ဟုတ်လားမှတ်တတိနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်တွေနဲ့နော်မှတ်တတိဒီခါရရှိရမယ်သတိဖြစ်ရမယ်မြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်တိုင်းဖြစ်တိုင်းယုံနာလေးတွေကမှားရတဲ့သတိလေးဖြစ်ရမယ်တဲ့ အခုယောဂီပုဂ္ဂိုလ်တွေပဲတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဒါပြောတာဒီလိုအာထုတ်တဲ့နည်းမရှိရင်တော့ဒါကမသိဘူးဒီရေတတာလေးနဲ့နဲ့အနဲ့သာပေးတာပေးတယ်အနဲ့ကအတိဘယ်ကပေါက်တာမဟုတ်ဘူးကတာသတိနဲ့ပြည့်စုံသောရေခြင်းပုဂ္ဂိုလ်တို့သည်လို့သူတို့အနဲ့တော့ပေးတော့ပေးကြတာအဲ့ဒီတတိကဘာလဲမှမသိဘူးတတိနဲ့ဘယ်နဲ့ပြည့်စုံမှာလဲအခုလောကတတိမျိုးတွေသူသိနေတာပါလောကတတိမျိုးရင်ထပ်သွားရင်ဖြစ်ရင်ပစ္စည်းပဲကျန်ရသလားမကျန်ရသလားတတိရမယ် အဲဒီလိုအမျိုးတွေရောဒါဒါတော့ပဲသူကအနေတင်ဒီတတိတွေမဟုတ်ဘူးသူကဓဝါ၆ပါးဖြစ်ခဲ့ယုံနာလေးတွေကိုငြိမ်းတာနဲ့မြင်တာတတိယကြားရတာနဲ့ကြားတာတတိယနာမ်တာတတိယသာသာဒုတိယကိုယ်တာသမ်းတာလှုပ်ရှားတာကိုကိုယ်ထဲမှာဓဝါ၆ပါးကဖြစ်ချင်ရာဖြစ်ကြဖြစ်တိုင်းဖြစ်တိုင်းလေးတွေကိုတစ်ခုစီတစ်ခုစီလိုက်ပြီးတော့သတိရနေရမှာဟုတ်လားဈေးကဖြစ်တိုင်းနောက်ကသတိရတယ်ဈေးကဖြစ်တိုင်းနောက်ကသတိရတယ်ဈေးကဖြစ်တိုင်းနောက်ကအခုလုံးသတိရမှာဘုလုံးမှတ်ရမှာအဲ့ဒါလေးကိုဆိုတာအဲ့ဒါလေးကို ဒါကတရားလုံးမှရှိရင်ဒီအနဲ့တရားလွယ်နေတယ်စာရီကသိပ်ပြီးတော့ကိုယ်သိမကြည့်ဘူးပေါ်လွင်းနေတယ်ဒါကြောင့်မို့ရှင်အနန္ဒကပြောတာရှင်အနန္ဒပရိစ္ဆသမုပ္ပါများဂမ်ဘီရောဂမ်ဘီရာဝါပါတော်မြတ်စွာဘုရားချီးကျူးထားတယ်ပရိစ္ဆသမုပ္ပါဂမ်ဘီရောဒိန်နေနေတဲ့တရားဂမ်ဘီရာဝါပါတော်နဲ့ရောက်ထင်တဲ့တရားပဲတဲ့နဲ့ကလည်းနဲ့နဲ့လိုပဲနဲ့နေတာလေတချို့ရေများတိန်နေနဲ့နဲ့သာရှိတာပေါ့တိန်နေနဲ့နဲ့တယ်လို့ထင်ရတာလေ ဟုတ်လားတောင်တောင်ချရင်တို့ဘာလို့မှအဲသိရွက်တွေပါတယ်နဲ့သိရွက်ဆေးတွေပါတယ်ဆိုတော့ကောတောင်ချရင်နဲ့သိပင်တွေပါတယ်မှောင်ပြီးတော့နေတော့ကရေကတော့တင်းနေပါပဲဒါပေမဲ့လို့သိရွက်ပုံဆေးတွေနဲ့ပါတယ်ဆိုရေကတခါတည်းမဲပြီးတော့နေတော့ကြည့်လိုက်လို့ချင်းပြင်းအဲဒါအကောင်းငင်ကဘယ်ကနေပြီးတော့ရိတ်တွေပါလေအောက်မှာထင်းတော့မယ်ရေအနေကြီးနဲ့တူရအောင်မယ်ဘာမှမဟုတ်အောက်မှာတစ်ခါလောက်တညိုလောက်ဖြစ်နေပြင်းနေလားသူစားဘာမှနဲ့တာမဟုတ်အဲဒါတင်ရောင်နဲ့နဲ့နေတာရှိတယ် သီလသမုပ္ပါကဒီလိုမဟုတ်ဘူးတဲ့တခါတဲ့နဲ့ရောင်နဲ့ကိုနဲ့နေတာတဲ့နဲ့လည်းနဲ့နေတယ်နဲ့နေတဲ့အတိုင်းပဲလုံးသွင်းစဉ်တဲ့ပုဂ္ဂိုလ်တွေမှာနဲ့နေတာပဲတဲ့သိခဲ့နေတာပဲတဲ့ဝိဇာကြောင့်သင်္ခါရတွေဘယ်နဲ့လုံးဖြစ်သလဲသင်္ခါရကြောင့်ဝိညာဉ်ကဘယ်လိုလုပ်ဖြစ်သလဲသိခဲ့တယ်ဟုတ်လားခဲ့ပါတယ်အဲ့ဒါကိုအရှင်အနန္ဒာကမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတဲ့သစ္စာသမုပ္ပါဒ်တွေနဲ့တယ် အဲခက်တယ်အဲနဲ့ရောက်ထင်တယ်ခက်ရောက်ထင်တယ်ခက်လည်းခက်တယ်ဒီလိုပဲမြတ်စွာဘုရားဟောတယ်တဲ့သို့ပေမဲ့လို့တတိတော်နှလုံးသွင်းလိုက်တော့သစ္စာသမုပ္ပါကတိမ်တိမ်ကြီးလိုဖြစ်နေတယ်ဗျာလွဲနေပါတယ်တဲ့ဒီဥစ္စာပြောတယ်ဒါတော့မြတ်စွာဘုရားကမာယဝအာနန္ဒမာယဝအာနန္ဒအာနန္ဒတဲ့သင်ကဒီလိုမပြောပါနဲ့တဲ့ငါဘုရားကနည်းနည်းပဲဟောနေဥစ္စာသင်ကတည်းကလွဲတယ်ဒီပြားတွေဟောနေ သင်လွယ်မှာပေါ်တဲ့သင်တရားသင်ပါမီထူးနေတဲ့ပုဂ္ဂိုလ်တွေသောတာပန်လည်းဖြစ်နေတဲ့ဥစ္စာလွယ်နေမှာပေါ်တဲ့ဒီကျပုဂ္ဂိုလ်တွေသိခက်နေတာတဲ့သူပြောတယ်အဲ့ဒါလိုပဲတရားလုံငန်းမရှိလို့ရှင်ပြင်းအလုံးမရှိရင်ဒီတရားလုံငန်းနဲ့စပြီးဟောတာတဲ့တရားတွေကမလွယ်ဘူးသူကခက်တယ်လို့တရားလုံငန်းချင်းသူကလွယ်လွယ်ပဲရေတတာပတာအမှားရဲ့အမှတ်တတိတရားနဲ့ပြည့်စုံကြအောင်လို့ရေကျင်ပုဂ္ဂိုလ်တော်စီဓွား၆ပါးဖြစ်ခဲ့ဖြစ်ခဲ့မြင်နေကြတိုင်းသတိမလွတ်ဖ ೇನೆ တဲ့သတိရှိနေတဲ့ပုဂ္ဂိုလ်တွေဘယ်ကမှမလွတ်တော့ဘူး တတိယဖြင့်အကုန်လုံးမရနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဘာဖြစ်လဲကေရတိညာယဧတအညာယဧတဤနိဗ္ဗာန်တရားကိုအညာယသိ၍ဟောခုနပြောတဲ့နိဗ္ဗာန်တရားသိတာပဲတဲ့ခုနပြောတဲ့ချစ်ဖွယ်လေးမျိုးမှာအဲသဏ္ဍာရကဒုလားနှစ်သက်တဲ့သဏ္ဍာရကကင်းပြောက်ငြိမ်းတဲ့နိဗ္ဗာန်ကိုကိုယ်တိုင်တွေ့တော့တာတဲ့အဲ့ဒါကိုယ်တိုင်တွေ့သွားတော့တာပဲတဲ့အမှတ်တတိတွေသုံးပြီဆိုလို့ရှိရင် အမှားဆုံးတဲ့တနေ့ကြလို့ရှိရင်ဒီယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်တွေ့ရောတွေ့တော့ဘာဖြစ်တော့ဣရိရိညာယဧတံဤနိဗ္ဗာန်ကိုအညာယသိ၍ဒိဋ္ဌာရမသတွေ့မြင်ရပြီးတော့တရားရှိကုန်သည်လေဟွန်ဒီရှိကုန်၏ဟောတရားလည်းပဲသစ္စာလေးပါးတရားတွေမြင်တော့တာပဲနိဗ္ဗာန်တရားတစ်ခုတွေ့တာနဲ့ဟုတ်လားဒုက္ခသစ္စာလည်းသိတယ်သမုဒယသစ္စာလည်းသိတယ်မေဃသစ္စာလည်းသိပြီးဖြစ်သွားတော့တာပဲတဲ့ဟုတ်လားနိဗ္ဗာန်တစ်ခုတွေ့တာနဲ့ ဖြစ်ပြနေတဲ့ယုံနာတရားတွေရှင်ရင်ရှင်ရင်ကနေဖြစ်ပြငြိမ်းတဲ့နိဗ္ဗာန်တရားကိုတွေ့သွားလို့ရှိရင်ဖြင့်အဲ့ဒီဖြစ်ပြပြီးတော့နေတဲ့တရားတွေဟာမငြိမ်းတဲ့တရားမကောင်းတဲ့တရားမအေးတဲ့တရားတွေပဲလို့ဆိုတာအလုံးသွင်းဆင်ခြင်ပြီးရင်ပြီးတယ်မဖြစ်ပြဖဲနဲ့ငြိမ်းနေတဲ့တရားဟာကောင်းတာပဲဖြစ်ပြနေတာတွေမကောင်းတာပဲဆိုဒုက္ခသစ္စာလည်းပဲသူ့အတူပေါ်လာတာပဲဒါတရားထုတ်တဲ့ပုဂ္ဂိုလ်ဒီတိုင်းပဲပေါ်တယ်အဲပြီးတော့

မေဃသစ္စာကတော့နိဗ္ဗာန်ရောက်တာဒီပင်လေမေဃသစ္စာပဲနိဗ္ဗာန်ကိုသိသွားတာအတုမဲ့ပဲအဲဒါမိမိသာနာတကယ်ကိုဖြစ်သွားတာမသိကြဘူးဒါကြောင့်မို့ဧတံဤနိဗ္ဗာန်ကြောင့်အညာယတိ၍ဒိဋ္ဌဓမ္မသာသိမြာပြီးတော့သစ္စာလေးပါးတရားရှိကုန်တယ်လေဟောဒီရှိကုန်သစ္စာလေးပါးတရားကိုကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်တွေ့တော့တာပဲဟိုဆရာတွေဟိုဆရာတွေပြောသလိုတည်းမဟုတ်ပါဘူးတဲ့မြတ်စွာဘုရားဟုတ်လားတည်းမဟုတ်ဘူးတဲ့ဒါသေချာကိုမြင်တာတဲ့မျက်စိနဲ့မြင်သလိုကိုပဲတခါလဲ ဒီတရားတွေလက်နဲ့ကကြည့်တယ်လို့ကိုတခြားတွေ့သွားတော့တာတဲ့ဒါဆိုဒီဓမ္မသာသစ္စာလေးပါးတရားကိုမြင်မြင်ပြီးသည်လေဟောနေဖြစ်ကုန်၏ဒါကလားဆိုတော့ဒီဓမ္မအဘိနိဗ္ဗုဒ္ဓသာအဘိနိဗ္ဗုဒ္ဓသာငြိမ်းကုန်သည်လေဟောနေဖြစ်ကုန်၏အဲသွား၆ပါးအောင်၆ပါးနဲ့စပြီးစကားလားကိလေသာကူတွေဘာမှမရှိတော့ဘူးတဲ့အကုန်လုံးငြိမ်းသွားတယ်လို့ဆိုလို့တဲ့ဥပဒန္တာသပါဠိမှာတော့ဘိနိဗ္ဗုဒ္ဓတဲ့ဥပဒန္တာနည်းနည်းလေး ထူးနေပမာတော့သူကစကားလုံးကဟတ်ကုန်ကြီးဖြစ်အဘိနိဗ္ဗူတာပြန်ရင်လည်းငြိမ့်တယ်ပြန်မှာဥပဒန္တာပြန်လည်းငြိမ့်တယ်ပြန်မှာဒါတော့ငြိမ့်တာနဲ့အေးတာနဲ့ခုခွဲထားမှဖြစ်တော့မှာအဘိနိဗ္ဗူတာကငြိမ့်တယ်ဥပဒန္တာအေးတယ်ဒုခွဲထားမှဖြစ်တော့မှာပဲအဲငြိမ့်ရသွားတယ်တဲ့ဒေထောပုဂ္ဂိုလ်တွေဒီတရားခါခါသိဥပဒန္တာစာငြိမ့်ကုန်တယ်လေဟောဒီဖြစ်ကုန်၏ဒေထောပုဂ္ဂိုလ်တို့သည် လောကီလောကနဲ့ဝိသတိကအနိကတွေ့တာဆိုတဏှာကိုဒိဏကုမြောက်တော်မူကြလေကုန်သတည်းဟောမြတ်စွာဘုရားအဲဒီပုဂ္ဂိုလ်ဟာလောကမှာအနိကတွေ့တဲ့တဏှာကိုလွန်မြောက်သွားပါပြီတဲ့။ကဲပါလေဆောင်းမုတ်ကလေးညဆိုကြတော့ဒီမှာအိဗေပြန်ပြောရမယ်။နိဗ္ဗာန်သိ၍ဣတိရညာယထိုနိဗ္ဗာန်ကိုသိ၍ကိုနိဗ္ဗာန်သိ၍ဒိဋ္ဌဓမ္မ မြင်အပ်ပြီးတော့တရားရှိတာပါတရားကိုမြင်ပြီးတယ်မြင်တယ်တွေ့တယ်တရားတွေ့တာပါအဲနိဗ္ဗာန်သိ၍တရားတွေ့အဲ့ဒီပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်တုံးဆိုတော့ရေတတာတတာအမှတ်တတိယကုန်တော့ရေခြင်းပုဂ္ဂိုလ်တို့ဒီရှုမှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်အမှတ်ရနေတဲ့ပုဂ္ဂိုလ်ဒါကြောင့်မှတ်လင့်ရှိသူမှာနိဗ္ဗာန်သိ၍တရားတွေ့နိဗ္ဗာန်သိပြီးတဲ့ကာလသစ္စာလေးပါးတရားကိုတွေ့မြင်သွားတဲ့ဘသူတို့ မှတ်လေရှိသူမှာဒါကြောင့်ပါရှိခဲ့ရုံနာနေရှုမှတ်ပြီးနေတဲ့ပုဂ္ဂိုလ်လို့ဆိုလို့လေ။ကဲဆိုရမယ်။နိဗ္ဗာန်သိ၍တရားတွေ့မှတ်လေရှိသူမှာနိဗ္ဗာန်သိ၍တရားတွေ့မှတ်လေရှိသူမှာနိဗ္ဗာန်သိ၍တရားတွေ့မှတ်လေရှိသူမှာ ငြိမ့်အေးအမြဲရဏငြိမ့်အေးသဒ္ဓါခါခသိမ့်ကိုဘိနေဘူးတာဥတာတာငြိမ့်အေးကုန်သည်သစ္စာလေးပါးတရားသိမြင်ပြီးတော့ခါခသိမ့်ငြိမ့်အေးသွားတယ်ငြိမ့်အေးအမြဲလောကတဲ့ညီဆွဲလွန်မြောက်ပါငြိမ့်အေးအမြဲလောကတဲ့ ဤဆွဲလွန်မြောက်ပါငြိမ်းဤအမြဲလောကတဲ့ဤဆွဲလွန်မြောက်ပါဆရာပြောတဲ့တရားတော်ဆောင်မှုတော့ကုန်ပြီ။ဒါလေးပြန်ပြီးတော့ရှင်းတော်လည်းပြန်ခြေအောင်ဝင်မှုစား။ ဒါလည်းသူကနားမလည်သေးဘူးသုံးအောင်နားမလည်သေးဘူးနားလည်သိမ်းလောက်တော့လည်ပြီးတော့လေသူ့ရဲ့သေးကြအောင်ပြန်ပြီးတော့ရှင်းအောင်မယ်အဲမြင်ကြရောက်တဲ့ပြီးတာရဲ့ချစ်ဖွယ်လေးမျိုးမှာမြင်ရတဲ့အာယုံကြားတဲ့အာယုံရောက်ရတဲ့အာယုံသိရတဲ့အာယုံဒါပြီးအာယုံ၄ပါးတဲ့6ဓာတ်နဲ့ခွဲလို့ရှိရင်ဓာတ်6ပါးအောင်6ပါးပါပဲဟို၄ခုတော့ဟိုတော့3ခု2ခုကပေါင်းတာတယ် နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့ဒီသုံးခုကိုရောက်တယ်ဆိုပြီးတကူရဲ့ပေါင်းတာလို့အဲဓွား၆ပါးကတွေ့ရတဲ့အာရုံ၆ပါးကို၄မျိုးနဲ့ပေါင်းတာကပြရလို့ပါချစ်ဖွယ်ဖြစ်တဲ့အာရုံတွေမှာသာနာရာကခေါ်တဲ့တရားတွေဖြစ်နေတယ်အဲ့ဒါတွေကိုမဖြစ်အောင်ရှုလို့ရှုလို့မှတ်လို့တရားအားထုတ်လို့မဖြစ်ငြိမ့်သွားလို့ရှိရင်ဒါနိဗ္ဗာန်ပဲအဲ့ဒါတခြားသုတ်တွေမှာပို့ပြီးတော့ပေါ်တယ်ဒီမှာတော့ကိုမေးတဲ့ပုဂ္ဂိုလ်ကလည်းတကယ်ပညာရှိကြီးကမေး ကြောသူမေးတဲ့အတိုင်းဒီကတူတူလေးနဲ့လည်းပြီးအောင်ဖြေရမှာတူတူလေးနဲ့သူနားလေရုံလေးဖြေတာသိကျင်းနေတယ်ဒီဥစ္စာတခြားသုံးပါတော့သူအကျယ်ကြီးပဲမာလုကျဗုဒ္ဓသုတ်တို့ကြတော့အကျယ်ကြီးလာတာပဲသို့တော့ဘုရားဟောတော့မှလည်းအဲ့ဒီနဲ့ကြီးမြင့်ပါပဲဆိုမာလုကျဗုဒ္ဓသူသဘောကျတာကြီးဟောတာမြတ်စွာဘုရားရှင်းဥစွာပါမေးလဲဆိုတော့မျက်စိနဲ့မြင်ရတဲ့အခြင်းတွေတဲ့ရှိတယ်တဲ့မြင်နိုင်တဲ့အခြင်းတွေရှိတယ်တဲ့ အဲ့ဒီအစင်းတွေကိုတဲ့သင်ဟာမမြင်ရသေးဘူးထားပါတော့တဲ့အရင်ကမမြင်ဘူးသေးဘူးတဲ့သို့တော့အခုလည်းမြင်သေးလားဆိုခုလည်းမြင်သေးမဟုတ်ပါဘူးတဲ့အဲ့ဒီကမြင်ရတွေ့ရတာလည်းမဟုတ်ဘူးတဲ့သို့တော့စိတ်ကူးရများမှန်းဆပြီးတော့ထင်းနေတဲ့အာရုံလားဆိုဒီလိုလည်းမဟုတ်ဘူးတဲ့စိတ်ကူးရလည်းမထင်ဘူးသေးဘူးတဲ့အဲ့ဒီလိုအဲ့ဒီလိုအစင်းတွေရှိတယ်တဲ့လောကမှာဒီလိုအစင်းတွေကိုအကြောင်းပြုပြီးတော့ ဆန္ဒတာကညာဖြစ်ပါမလားတဲ့လူလားနှစ်သက်ချင်းတောင်းတရင်သာရင်ညာဖြစ်ပါမလားတဲ့သက်စွာပြမေးတယ်အခုဒကာဓမ္မတွေလည်းဒီလိုမေးလို့ချင်းဘယ်နဲ့ဖြေမလဲဆိုစဉ်းစားကြည့်ပေါ်တယ်သူမမြင်ဘူးတဲ့ဟုတ်လားအချင်းဆိုတော့ကိုသာလပေတာနဲ့ပြောနေတာကိုကဲလူတယောက်ဆိုတာလူတယောက်ဆိုချင်းတယ်ဟုတ်လားလူတယောက်ကိုကိုယ်လည်းမတွေ့ဘူးဟုတ်လားယောက်ျားချင်းမိန်းမချင်းဖြစ်ပေါ်တယ်ဟုတ်လားအဲလူတယောက်ကိုယောက်ျားတွေအတွက်ဆိုရင်မိန်းမတယောက်မတွေ့ဘူး မိန်းမတွေအတွက်သူယောက်ျားတယောက်မတွေ့ဘူးဒီမှာဒီပုဂ္ဂိုလ်ကတော့သို့တော်လည်းသူဟာတော့တွေ့မယ်ဆိုလို့ရှိရင်တော့ချစ်စရာကောင်းတဲ့အရွယ်အဆင်းနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တကယ်ကိုချုံမောလှပါနေတဲ့ပုဂ္ဂိုလ်ပဲဟုတ်လားအစသာရရအကြောင်းရင်းကတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ပဲထားပါတော့ဒီဥစ္စာအဲ့ဒါမတွေ့ဘူးသေးဘူးတဲ့သူကမမြင်ဘူးသေးဘူးတဲ့အခုလည်းပဲတွေ့ရင်တော့မြင်နေတာမဟုတ်ဘူးတဲ့သူရှိတော့ရှိတယ်ဒီလိုလူတွေရှိတယ်ဘယ်ရှိနေတော့ဆိုရင် ကိုမြောက်ဘူးတဲ့နေရာတွေတော့အများကြီးပဲကိုမြောက်ဘူးတဲ့ဒီဗမာပြည်တဲ့တွေမဲ့မြို့တွေရွာတွေကိုမြောက်ဘူးတဲ့မြို့ရွာကလူတွေအများကြီးကိုမမြင်ဘူးမတွေ့ဘူးအိမ်မဲထက်တော့မသိဘူးဒီလိုလူရှိမှလည်းမသိဘူးပဲဘာမှမထင်ကြဘူးဒီလိုပုံကိုယ်တွေရှိပါတယ်အများကြီးပါပဲအဲတခြားနိုင်ငံမှာဆိုရင်တော့ဒါပြီးတော့ပေါ်တာပေါ့တခြားနိုင်ငံတွေပြီးတော့နတ်ပြည်တွေပါတယ်အများကြီးရှိတာပဲနတ်ပြည်သုဇာနာသားတွေနတ်သမီးတွေပါတယ်ပြောကြကောင်းတဲ့ဘာညာစသည်ဖြင့် နော်ဒီတိုင်းလုံရိုက်တာပြောနေတာပဲတကယ်စင်စရာချင်းဘယ်နာမှကိုယ်စိတ်တန်ထင်တာမှမဟုတ်ပဲဘယ်နာမှတိတိကျကျမတွေ့ရဘူးဆိုတော့နာမည်လေးတွေပါလေးနေတာပြောနေရတာအဲဒီနာပုံမှန်သာနာနေမှန်ပြီးတကလားပကြီးဆရာတွေကရေးသူဟုတ်ချင်မှာဟုတ်မှာဗမာတရားပကြီးဆရာတွေကရေးရင်ဗမာရုပ်ပုံနဲ့ရေးချိုက်တာပဲတကလားအဝတ်အစားတွေပါလေရောဟောဒီအိန္ဒိယကနေပြီးတကလားနာသနာသမီးချင်းဟောသူတို့ရုပ်ပုံတိုင်းပဲတကလားကလားရုပ်ရေးချတာပဲသူကအဝတ်အစားတွေပါလေဘယ်သူမှမှမလဲမပြောတာဘူးက သူလာပြင်ဘယ်လိုဘယ်လိုပုံနေဖြစ်နေမှမသိဘူးဟောတရုတ်ကရေးရင်တရုတ်ပုံစံရေးတာပဲဂျပန်ကရေးတယ်ဂျပန်ပုံစံရေးတာပဲကိုယ်ပုံစံနဲ့ကိုရေးတာယူရီးယားကရေးတဲ့နတ်တရားလည်းယူရီးယားပုံစံပဲသူ့ဟိုစားတယ်သူချိုးစားတယ်ရေးတာအဲတကယ်စင်အားဖြင့်ဟိုမှာရှိတဲ့နတ်ရဲ့ပုံစံကိုဘယ်သူမှသိချာသိတာမဟုတ်ဘူးဘယ်သူမှတွေ့တာမဟုတ်ဘူးအဲတော့အဲလူကြီးမှလည်းပဲကိုမြောက်ဘူးတဲ့နေရာကရရွာကပုံကိုယ်တွေအမြောက်များရှိအဲဒါတွေကိုမတွေ့ဘူးအဲဒီမတွေ့ဘူးတဲ့ပုံကိုယ်တွေအကြောင်းပြုပြီးတော့ဘယ်သူကချင့်နေမလဲ ဘယ်သူကမုန်းနေမလဲအဲ့ဒီပုဂ္ဂိုလ်ချစ်လည်းမချစ်နိုင်ဘူးမုန်းလည်းမမုန်းနိုင်ဘူးသူသိမှမသိပဲနဲ့လကားချစ်လို့ပဲချစ်လိုက်မှာတော့သူကမုန်းနေလို့လည်းမဖြစ်ဘူးဒီလူနဲ့တွေ့ကြပါပြီးတော့တယ်လို့ဘယ်သူမှသိမကူဘာမှမဖြစ်နိုင်ဘူးသူကအဲကြောင့်မို့အဲဒီလိုမမြင်ရမတွေ့ရတဲ့အာယုံနဲ့သတ်ပြီးတော့ကိုတဲ့ခန္ဓာလာကနှစ်သက်ခြင်းတတ်မဲ့ခြင်းသာခြင်းကိလေသာများဖြစ်ပါမလားတဲ့မြတ်စွာဘုရားမေးဟော မာလို့ကြဗုဒ္ဓကရှိတယ် မဖြစ်နိုင်ပါဘူးဗျာတဲ့သူကဘယ်ဖြစ်နိုင်လိမ့်မှာတော့သိမှမသိပဲနဲ့လကားရမ်းပြီးတော့ဘယ်နဲ့မှဖြစ်နိုင်ဘူးဖြစ်လို့မရဘူးအရှင်းဆုံးအခုလောကမှာသားတို့သမီးတို့ဆိုတာတွေကိုရှိလာလို့သာဒီခင်မင်တွေ့တာတာပဲမရှိရင်စောစောကသားသမီးအနေနဲ့အာရုံပြုပြီးခင်မင်လို့ဖြစ်မှဖြစ်ပဲရှိမှမရှိသေးပဲနဲ့သူဥစားတကယ်ရှိလာမှဒီမှာကိုသားလေးပဲကိုသမီးလေးပဲဆိုပြီးတကလားခင်မင်ယူရတာကို မရှိဘဲနဲ့ဘယ်နဲ့မှလုံးလုံးမဖြစ်ဘူးအခုကအဲ့ဒါနဲ့အတူတူပဲသူကမရှိသေးမရှိသေးတဲ့အာယုံလိုပဲမတွေ့ရတဲ့အာယုံကတိုင်းဖြစ်တို့တူပဲကြားရတဲ့အမှန်နေတဲ့ကြားနိုင်တဲ့အမှန်နေတဲ့အဲ့ဒါလည်းပဲလူကပြောတဲ့ဆိုတဲ့စကားသံတွေပြောတာပဲဒါလည်းပဲလူမှပြောတဲ့ဆိုတဲ့စကားလေးတွေအဲချစ်ခင်တရားပဲပြောရတဲ့စကားလေးတွေရှိတယ်အဲ့ဒါကိုမကြားဘူးသေးဘူးဟုတ်လားမကြားဘူးသေးဘူးကြားနေတော့လည်းမဟုတ်ဘူးဆိုရင် အဲဒီတော့အတန်နဲ့စပ်ပြီးတော့လည်းပဲတာယာမှုတွေမဖြစ်နိုင်ဘူးထို့တူပဲအနနေရတာတွေအတွေ့အထိတွေဟုတ်လားသိကုသနာကြံနေသိရတဲ့အာရုံမျိုးတွေကိုမတွေ့ဘူးတဲ့အာရုံတွေဆိုရင်အဲဒီမတွေ့ဘူးတဲ့အာရုံတွေနဲ့စပ်ပြီးတကလားဘာမှလောဘဒေါသမောဟကိလေသာတွေမဖြစ်နိုင်ဘူးမဖြစ်နိုင်တော့ကောင်းပြီတဲ့ဒါချင်းအဲ့ဒါဟာတော့မတွေ့ရလို့သူကိလေသာငြိမ့်နေတာကိုအတွေ့ရတဲ့အာရုံအရေးကြီးတယ် မတွေ့ရတာကငြိမ့်နေတာကတော့ဒါတရားနဲ့ဘာမှမဆိုင်ဘူးတရားမဟုတ်ဘူးသာဒါကြောင့်ဘုန်းကြီးကစာနဲ့ရေးတာမမြင်ရရကိလေသာသူ့ဟာသူငြိမ့်ပြီတဲ့မမြင်ရမှကိလေသာတွေငြိမ့်တာသူ့ဟာသူငြိမ့်တာကိုတရားထုတ်လို့ပါဟုတ်မှာမဟုတ်ပဲဘာမှမဆိုင်ဘူးတရားထုတ်လို့မဟုတ်မမြင်လို့မတွေ့လို့ပဲသူတွေ့ရင်သူကိလေသာဖြစ်မှာမမြင်ရရကိလေသာမကြားရကိလေသာတွေမနာရမစားရမတွေ့ရမသိရတဲ့နေရာမှာကိလေသာတွေသူ့ဟာသူငြိမ့်တာမဖြစ်ပဲနဲ့နေတာအဲ့ဒါကတော့ဥပမာပြောတာအဲ့ဒါလိုပဲ မြင်ရတဲ့အာယုံမှာကြတော့ကိလေသာကဖြစ်နိုင်တယ်အဲဖြစ်နိုင်တာကိုမဖြစ်အောင်လုပ်ဖို့လိုတယ်ဒီမှာမဖြစ်နိုင်မဖြစ်အောင်လုပ်ဖို့လိုတယ်ဒါကိုပြောတာကဒီမှာလည်းပဲအဲဣဒဒိဋ္ဌသုဒ္ဓမုဒ္ဒဝိညာတေတုပိယရူပေတုဟေမကသန္တာရာကဝိနောဒနာတဲ့ဤမြင်ရတွေ့ရတဲ့သိရတဲ့အာယုံတွေတဲ့မြင်ရတွေ့ရကြားသိရတဲ့အာယုံတွေအဲ့ဒီအာယုံတွေမှာသန္တာရာကနှစ်သက်တတ်မဲ့ခြင်းတွေဖြစ်နိုင်တယ်တဲ့ အဲအဲ့ဒီသဏ္ဍာကဖြစ်နိုင်တာတွေကိုမဖြစ်အောင်လုပ်ခွင့်ရတယ်ငြိမ့်ပါလို့ရမယ်ငြိမ့်လို့ကျင်တာနိဗ္ဗာန်မယ်လို့ပြောတယ်အဲငြိမ့်အောင်ဘယ်နဲ့လုပ်ရမလဲဆိုတော့မငြိမ့်တာကစပြီးတကလားသရုပ်ပေါ်မှာသူကငြိမ့်တာကပေါ်လာမှာပေါ့အဲဒါမလို့ကြဗုဒ္ဓကသဘောကျသွားတယ်မင်းလည်းသဘောကျသွားတယ်ဆိုတော့ရူပံဒိဋ္ဌဝါတတိမုဋ္ဌပိယံနိမိတမနတိကရောတော့တော်ကိုသဘာဝကြတယ် တရားလေးပဲပေါ်လို့မြင်ကြည့်ရူပံဒိဋ္ဌဝပတိမௌထာပိယနိမိတမနတိကရောတောသာရတစိတ်တဝေတိတင်စဣသောတာဒိဋ္ဌတိသာသာဝရံဒီဝေရဏနေကရူပသံဘဝဘိဇာသာဝိသသာစိတ်ဓမ္မသုပအညတိဧဝံအာစိနာတောဒုက္ခံအာရနိဗ္ဗာနဥစ္စတိ ရူပါအဆင်းကိုဒိဋ္ဌဝမြင်လာတော့မြင်ပြီးပြီမြင်လာတော့ပိယနိမိတ်တံချက်ပွဲအာယုံကိုမနတိကြောတော့နှလုံးသွင်းမိတော့ပုဂ္ဂိုလ်အားတတိယမယမုဒ္ဒိတိမုဋ္ဌာမေ့သွားပါသည်ရှင်ဖျားအသင်ကိုမြင်တဲ့အခါကလားအသင်ကိုမြင်ပါရောတဲ့မြင်ပြီးလို့ရှိရင်ဟုတ်လားဒါပါပဲမြင်ပြီးလို့ရှိရင် ချစ်ဘွယ်နှလုံးသွင်းတယ်ချစ်ဘွယ်နှလုံးသွင်းဆိုချစ်စရာကောင်းတယ်လို့ဓမင်တကာနှလုံးသွင်းရင်ပြောကြမရှိဘူးပေါ့လေလွန်ရင်တော့ဝိပဿနာရှုမှုတတိကင်းသွားတာကိုပြောတယ်တတိကင်းသွားလို့ရှိရင်အဲဒါမေ့သွားတယ်တဲ့အမှန်မရပဲနဲ့ဖြစ်သွားတယ်အမှန်မရပဲနဲ့ဖြစ်သွားလို့ရှိရင်အဲဒီချစ်ဘွယ်အာယုံတွေအချင်းပြန်ပြီးတော့ဖြစ်နိုင်တယ်တဲ့ပြန်စဉ်းစားလို့ရှိရင်အဲ့ဒီအာယုံကိုအခုမြင်တဲ့အာယုံကိုမရှုမိမမှမိဘူးဆိုတော့မှမြင်နောက်ပြန်စဉ်းစားတဲ့အခါကျဒီအာယုံလေးပြန်စဉ်းစားရင် ချစ်စရာအနေအချင်းသူဖြစ်နိုင်တယ်ချစ်စရာကောင်းရင်ချစ်စရာအနေအချင်းဖြစ်နိုင်တယ်မုန်းစရာကောင်းရင်လည်းမုန်းစရာအနေအချင်းဖြစ်နိုင်တယ်အဲ့ဒါကိုပြောတာရူပန်စင်ကိုဒိတ်သွားမြင်ပြီး၍ပိယနိမိတ်တံချစ်ဖွယ်အာယုံကိုမနတိကရောတော့နှလုံးသွင်းမိသောပုဂ္ဂိုလ်ဟာတတိအမှားရမှုတတိဒီမုဋ္ဌာမိတ်သွားပါလိမ့်ရှင်ဗျာသောထုပ်ပုဂ္ဂိုလ်ဒီသာရကစိတ်တော်တတ်မဲ့သောစိတ်ရှိသည်ဖြစ်၍ဝေရေတိခံစား၏ သင်္သာထောမြင်ရသောအာယုံကိုလည်းဣဇောတာမျိုး၍မျိုးသိမ့်၍ထားပြီးတကယ်ဆိုတိတိဒီလေတော့ဤအဲ့ဒီအာယုံလေးကိုအဲ့ဒီမြင်ရတဲ့အာယုံကောင်းကောင်းလေးမြင်ရလို့ရှိရင်ပေါ့လေကောင်းတဲ့အာယုံလေးကိုသာမဲ့တော့သိရှိပြီးတော့ပဲခံစားတော့ပါတယ်တဲ့မြင်တော့တဲ့ကိုကမျက်စိနဲ့မြင်ရတာရတာရှိသလိုဖြစ်ပြီးဒီကလားသူ့မှာခံစားတော့ပါတယ်တဲ့ ဒါတွေမဟုတ်သေးဘူးတဲ့အဲ့ဒီအာယုံလေးကိုမျက်စိထဲမှာတခါလဲမြင်တော့ကအခြေအနေတိုင်းစိတ်နှလုံးထဲမှာဓာတ်ပုံရိုက်ယူထားတယ်လို့ပဲတခါလဲမှတ်မိသွားတယ်လို့ဆိုလိုတယ်သိမ့်တာတယ်ဆွဲပြီးတော့ကြားနေအဲ့ဒါကြောင့်တခုခုကိုဆွဲလန်းပါရအောင်တခုမြင်ပြီးရင်နောက်ပြန်စဉ်းစားရင်ပေါ်တယ်ဒီတိုင်းပဲပြန်ပေါ်နေတာပဲဒီဘောပဲနဲ့တခါလဲရှိတော့မရှိဘူးပေါ်လည်းမရှိမယ်စိတ်ကူးတဲ့နောက်ပေါ်နေတာပဲသူကဒီလိုပဲမုန်းစရာလည်းပေါ်တာပဲအခုကချစ်စရာကိုကောင်းတာပြောထားတာ မုံစရာအာယုံလည်းမြင်ပြီးလို့ရှိရင်ညွန်စရာများမြင်ပြီးသိပ်ပေါ်တာဟုတ်လားညွန်ထားတဲ့ပုဂ္ဂိုလ်ကတည်းကမစင်ပုံကြီးပါကြီးများတွေ့လို့ရှိရင်လည်းဟာပြီးပါရောတခါတည်းဟိုသမင်းစားတဲ့ခါကျပေါ်လို့ရှိပြီးပါရောအာနမအနာသေးတယ်ဆိုဟော တချို့ကြောက်တတ်တဲ့လူရှိသေးတယ်မသားလောင်းကြီးတွေသွားပြီးတော့ကြည့်ပြီးတော့တကယ်တည်းမှာဆောက်လို့မရတော့ညအိတ်မဖြစ်ဘဲနဲ့နေတာတွေရှိသေးတယ်သူကအဲဒီလိုပဲအာယုံတစ်ခုကဆွဲလာပြီးလို့ရှိရင်သူကမပြောက်ဘူးကွဲကြီးချားနေတာလို့ဓာတ်ပုံရိုက်ယူထားတယ်စိတ်ထဲမှာချားနေတာ။နောက်ပြန်စဉ်းစားတယ်စဉ်းစားတယ် ပြန်ပေါ်နေတာအထူးမစင်စားရဘူးသူကသူလည်းပဲပေါ်နေတာပဲပေါ်လို့ရှိရင်နေတဲ့ဆရာအာယုံဆိုလို့ရှိရင်လည်းတော့နေတဲ့နေတဲ့တဲ့ຢာကတွေလူထက်ကထက်ကဖြစ်ဖို့ပဲမုန်းကြအောင်ဆိုရင်ဒေါသတွေထက်ကထက်ကဖြစ်ဖို့ပဲတတဝရဏီဝေရဏနေကာရူပသမောဝါတတထုပုဂ္ဂိုလ်အား ရူပသံဘဝအဆင်းမှစရည်ဖြစ်ကုန်သောအနေကမြသာကုန်သောဝေဒနာဝေဒနာတို့ဒီဝဒန်းဒီတိုးပွားကြပါသည်ရှင်ဗျာအဲ့ဒီမြင်ရတဲ့အဆင်းကို မရှိမမှမိရင်မြင်ရတဲ့အာယုံအကြောင်းပြုပြီးတော့ဝေဒနာတွေတဲ့အကောင်းဆုံးဝေဒနာတွေအမျိုးမျိုးပွားတယ်မြင်ရတဲ့အဆင်းလေးနှစ်သက်သာဝဲကြည့်လို့ချင်းအဲ့ဒါလေးကိုစဉ်းစားပြီးတော့ပါရနှစ်သက်သဘောကျနေတဲ့အခါကာလမှာဝမ်းမြောက်ဝမ်းသာနေပေါ့လေမြင်ရတာလေးသဘောကျလို့အဲ့ဒီ မြင်ရတဲ့အာယုံလေးနဲ့စားပြီးတော့ကိုယ်ခွင်းခွခါရမှာလေကိုယ်လိုတိုင်းမဖြစ်မှာတွေသွားစဉ်းစားမိတဲ့အခါကျတော့စိတ်လုံးမသာဒေါသတွေနဲ့ပြေလို့ဒီခါတည်းစိတ်မချမ်းသာတွေဖြစ်တာအခုတချို့ကိုဒီကိုယ်ကိုယ်ကိုတတ်ပြီးသိရတဲ့အကြောင်းတော့ဖြစ်သွားတာပဲစိတ်လုံးမသာမှုတွေအဲလိုဟာတွေဖြစ်တာဒါကိုပြောတာအဲတော့အဲဒီအသင်းလေးမြင်ရတာကနေပြီးတော့နောက်နောက်ဆက်တွဲတွေစဉ်းစားလဲစဉ်းစားလဲဒါကို နှစ်သက်ကိုယ်သဘောကျအတိုင်းတည်းစဉ်းစားမိတဲ့ခါကာလတွေဝမ်းမြောက်ဝမ်းသာမှုတွေဒုက္ခသောမနာတာတွေပေါ့လေဒါတဖွာဝါနဲ့ဖြစ်ကိုယ်လိုတိုင်းမဖြစ်ဘဲနဲ့စိတ်ပြည့်စရာတွေဘက်ကနေတက်စဉ်းစားမိတဲ့ခါကာလတွေဟာစိတ်ဒေါမနာတာတွေဒုက္ခဒေါမနာတာတွေစိတ်လုံးမသာမှုတွေတကယ်အဲငိုချင်းချင်းအောင်ပဲဖြစ်လာတာပဲဆိုတာဒါတွေအခုလောကပြင်လာတယ်အဲ့ဒါတွေဖြစ်နေတာလောကမှာဒီစိတ်လုံးမသာများဖြစ်လို့ပူဆွေးရတယ်ငိုကြွေးရတယ်ယူကျုံမရဖြစ်နေရတယ် အဲတောက်တောက်နဲ့ပြောနေတယ်ဘာဖြစ်နေလဲညာဖြစ်နေလဲဆိုတာတွေကအဲဒီပုဂ္ဂိုလ်တွေကတချို့မြင်ညာကအကြောင်းပြုဖြစ်တယ်တချို့ကြားရကတချို့နာရကတချို့စားရကဒုတိယကဒီကနေပြီးဖြစ်တာဒါတွေမရှိရင်မဖြစ်ဘူးဆိုတာဒီကနေပြီးဖြစ်လာတာသာတုပုဂ္ဂဝရူပသံမောမြင်ရသောအင်းမစရဖြစ်ကုန်သောအနေကအကောင်းဆုံးမျိုးမျိုးကုန်သောဝေဒနာခံစားမှုတို့ဒီဝေဒနာဤတူပွားကြပါသည်ရှင်ဖေယအဘိဇာသလိုချင်မမောသောအဘိဇာတရားသည်၎င်း ဝေသာသညင်းစေလို့တော့ဝိညာဉ်တရားသိ၎င်းကိုယ်တတိတိုးပါပါသည်ရှင်ဗျာဝေဒနာတွေမဟုတ်သေးဘူးတဲ့သူကအဘိဓါဆိုတဲ့လူချင်းသားလေးနှစ်သက်သားလေးသာယာသားလေးမရသေးတဲ့အာယုံဆိုရင်ကြခြင်းတယ်ယာတိရအာယုံနဲ့ဖမန်းပါနှစ်သက်နေတာလေးအဘိဓါခေါ်တယ်သာယာသားလေးနှစ်သက်သားလေးအဲသူကလည်းပဲအဆင်းနဲ့ပွားနေတာပဲတဲ့ဒီအာယုံနဲ့စပ်ပြီးတော့အများနဲ့မချူမိလို့ချင်းဖြစ်နေပုံနော်ပြီးတော့ဒီအာယုံနဲ့စပ်ပြီးတော့ကိုနှစ်သက်တဲ့အာယုံလေးတစ်ခုနဲ့စပ်ပြီးတော့ကို အကြောင်းမညှိညွတ်မဲ့ရေးကြားထဲကနေပြီးတကလားအနှောင့်အယှက်ပြုလို့ဘယ်သူကြောင့်တည်းခွဲရခွဲရမယ်ဗာပြရမယ်ညာပြရမယ်စသည်ချင်းပေါ့လေအဲ့ဒီအရေးတွေလျှောက်တွေးပြီးလို့ရှိရင်အဲ့ဒီအဲ့ဒီအနှောင့်အယှက်ပေးတယ်လို့ထင်ရတဲ့ပုဂ္ဂိုလ်ပေါ်သွားပြီးတော့ပြင်းစက်လို့သိတွေသွားဖြစ်လာတယ်အာသူဒီလိုလုံးမှာပဲသူတော့ဒီလိုလုံးမှတော်မယ်ဘယ်လိုလုပ်ရင်ကောင်းမှာပဲဆိုရင်ညှင်းဆက်လို့တဲ့ဒေါသတွေဖြစ်လာကြတယ်သူကအဲကြောင့်မို့အပိဇာတွေဝိညာဉ်တရားတွေလည်းပွားပါတယ်ဗျာတဲ့ဒါနဲ့စပ်ပြီးတော့ စိတ်တံအပတုပုဂ္ဂိုလ်စိတ်တံစိတ်သည်ဥပဟိညတိအဘိဇာဝိသတရားတို့ဖြင့်ပင်မနေပါသည်ရှင်ဖျားတဲ့အဘိဇာဖြစ်တဲ့အခါလဲအဘိဇာနဲ့ပင်မနေတယ်ဝိသဖြစ်တဲ့အခါလဲဝိသတရားနဲ့ပင်မနေတယ်သို့သောလောကမှာတော့လူတွေအလိုကတော့ဒါပင်မနေလို့မထင်ဘူးအရိယာတွေမြင်နေကြည့်ရင်တော့အဲ့ဒီနှိမ့်သက်သာရတဲ့စိတ်ကလေးဖြည့်ပြီးတော့နှိမ့်သက်ခါလဲနှိမ့်သက်သာရတဲ့စိတ်ကလေးကြောင့်ဒုက္ခညာနှိမ့်သက်သာရပြီးစိတ်ကလေးကပင်မနေချတာအလကားပဲအလုတ် အလုံးမဟုတ်ဘဲနဲ့အလုံးလုံးနေသူကအဲအိတ်မပြောဘဲနဲ့တော့မဖြစ်တတ်တယ်သူကဖြစ်တဲ့သားမှုတွေလွှမ်းမိုးပြီးနေတဲ့ခါကလာမအိတ်လို့မရအောင်ဒီလိုလည်းဖြစ်တတ်တယ်စားလို့မကောင်းဖြစ်တတ်တယ်ဒါလွန်ကဲဖြစ်တဲ့ခါပေါ့လေအလွန်ကဲမဖြစ်တဲ့ခါတော့တော့မသိရဘူးအဲဒီဒီဒေါသတွေဖြစ်နေတဲ့ခါကလာလဲဒေါသကြောင့်မို့ညင်းဆက်လို့တဲ့ဒေါသတွေဖြစ်နေခြင်းကြောင့်လည်းပဲဘာလို့လဲမညာလို့လဲမလျှောက်ပြီးတွေးပဲလို့ပဲညာလို့ပဲစောက်ပြီးတော့စဉ်းစားနေတာနဲ့မခံကြီးမခံတာတွေဖြစ်ပြီးတော့ ပင်လုံးပူပန်နေတာတွေဒါတွေကလည်းဒုက္ခရောက်နေတာပဲတဲ့စိတ်ကလေးသူကလောဘဖြစ်လိုက်ဒေါသဖြစ်လိုက်ပင်မနေကြတာတဲ့လောဘကနေပြီးတိုက်တွန်းလိုက်ဒေါသကနေပြီးတိုက်တွန်းလိုက်တဲ့စိတ်ကလေးပင်မနေကြဧဝံအာသီနာတော်ဒုက္ခဧဝံဤနည်းဖြင့်ဒုက္ခဆင်းရဲကိုအာသီနာတော်စိဝုဆောင်သောပုဂ္ဂိုလ်အားအာရနိဗ္ဗာန်အဥစ္စရိနိဗ္ဗာန်နိဗ္ဗာန်ကိုအာရဝေနိဗ္ဗာန်နိဗ္ဗာန်ဒီအာရဝေရေဒီဝေဥစ္စရိဆိုရဒီလိုဆိုရင်လည်း ဒီနည်းအတိုင်းသာမပြင်းမဲနဲ့ပေါ့လေဟာမြင်တိုင်းမြင်တိုင်းအမှတ်တတိမပြူပဲနဲ့မရှူပဲနဲ့ဒီနည်းတိုင်းသွားမယ်ဆိုရင်မြင်တိုင်းမြင်တိုင်းအာရုံနဲ့စပ်ပြီးတော့အဲပါရမှုတွေလောဘတွေဖြစ်ဒေါသတွေဖြစ်အဲလောဘဒေါသတွေဖြစ်ကြတဲ့အကိစ္စဆင်းရဲတွေဖြစ်တော့တာအဲဒီလောဘဒေါသနဲ့အောင်မြင်လာတဲ့ခါကလာကံနဲ့ဖြစ်ဝိဇ္ဇာဖြစ်စေသင်္ခါရရောက်လာပြီသင်္ခါရကုသိုလ်ကအကုသိုလ်နဲ့ဖြစ်လာတော့သင်္ခါရဖြစ်ကြတော့ကျတော့ဝိညာဏဘဝတိဖြစ်လာတော့အကုသိုလ်အကုသိုလ်သင်္ခါရဖြစ်လို့ချင်းငရဲဒိဋ္ဌာတိတာကြောင့်သွားတာတခါတည်း အဲဝိညာဏပရိသေဝိညာဉ်ဖြစ်လာဘဝတည်းဖြစ်လာတယ်အဲဝိညာဏကိစ္စနာမရူပံသလယနာဖတ်သောဝေဒနာအဲတဘဝလုံးမှာတည်းမြင်မှုကြားမှုတွေသွားရောနောက်ဆုံးကြတော့ချင်းဇာတိသရမရဏပူရင်နာရင်သိချင်းဆိုရင်ဘူးဆိုချင်းတွေတခါတော့သွားတော့တာအဲဒီလိုကိလေသာဆင်းရဲကနေပြီးရဝဆင်းရဲတွေတခါလဲလဲပြီးတော့သွားတာဒါကြောင့်မို့ဒီနည်းတိုင်းဝိပဿနာမရှိဘဲနဲ့နိစ္စဒုက္ခအနတ္တမထင်မြင်မဲနဲ့သွားနေလို့ရှိရင်တော့ဒါဒီပုဂ္ဂိုလ်ကနိဗ္ဗာန်နဲ့ဝေးနေတာပဲ။ဘာဖြစ်လို့လဲဆိုတော့နိဗ္ဗာန်ဆိုတာကိလေသာညင်ရမှာတဲ့။ သူကကိလေသာပွားနေတာမြင်တိုင်းမြင်တိုင်းကိလေသာကအသေးသေးပွားနေတော့ဘယ်ငြိမ့်မလို့နဲ့သူကကိလေသာငြိမ့်တဲ့နိဗ္ဗာန်နဲ့ဝေးနေတာတဲ့လို့ဆိုတယ်ဟုတ်လားအဲ့ဒါမှလည်းဆောင်းမှုကလေးတွေရှိတယ်အဲဒီဆောင်းမှုကလေးတွေဆိုကြအောင်လေဟုတ်လားဒါလေးတွေကတော့ကြီးရလဲဆိုဘူးနာပါပဲခပ်တော့ပုတ်ကလေးဆိုသွားမယ်အချိန်နဲ့နဲ့ပြီးအောင်လို့မှတ်မှတ်လို့ကောင်းလို့သရုပ်ပေါ်အောင်လို့အသင်းမြင်လင်းချစ်ပွဲချစ်ပွဲခြင်း အထင်မြင်လင်ချစ်ဖွယ်ခြင်းထိုတွင်မေ့လေသည်အထင်မြင်လင်ချစ်ဖွယ်ခြင်းထိုတွင်မေ့လေသည်အသင်မြင်လင်ချစ်ဖွယ်ခြင်းထိုတွင်မေ့လေသည်ပါရတဆွဲခံစားမြဲ စိတ်แท้သိမ့်လျက်သည်ဘာယာတဆွဲခံစားမြဲစိတ်แท้သိမ့်လျက်သည်ဘာယာတဆွဲခံစားမြဲစိတ်แท้သိမ့်လျက်သည်ဒါရီကတော့ရှိရဆောင်မှုတွေရှိကြပါလိမ့်မယ်ဘုံရဲ့ကစားမှတော့ရှိပါတယ်သို့တော်လည်းအခုဒီညမှတ်ဖို့ကောင်းတော့ဘုန်းကြီးကပြန်ပြီးဆိုပေးတယ် အစင်းမြင်လည်းဖြစ်ပွယ်တင်ဟောရူပန်ဒိဋ္ဌဝသတိမုဋ္ဌာပိယနိမိတာမနတိကရောတော့အရာ အစင်းကိုမြင်ရလို့ရှိရင်ဖြစ်ပွယ်လို့ထင်သွားတယ်အဲ့ဒီချစ်ပေါ်တင်သွားလို့ရှိရင်အဲ့ဒီအစင်းမှာမေးလို့ပဲတဲ့အမှတ်မရလို့ပဲမမှတ်မိလို့မြင်တာလေးမြင်တယ်မမှတ်မိလို့မြင်တယ်မှတ်ပြီးတော့ယုံနာလေးတွေပိုင်းပိုင်းရှာမပြီးတော့ဒါကြောင့်မဖြစ်တာပါအာအစင်းမြင်တဲ့ချစ်ပေါ်အတွင်းထိုးတဲ့မိလေးဒီပါရတာဆွဲခံစားမြဲစိတ်ထဲသိမြဲဒီအဲ့ဒါလေးကို ဒီလိုမေ့သားလို့ရှိရင်အဲ့ဒီအာယုံလေးကိုသာယာတာဆွဲပြီးတော့သူခံစားတော့တာပဲစိတ်ထဲမှာလည်းတခါတည်းသိမ့်ပိုက်ပြီးတော့ဒါလေးမစွန့်လွတ်နိုင်မဲနဲ့ပဲဆွဲပြီးတော့တီးနေတာသာယာတာဆွဲခံစားနေစိတ်ထဲသိမ့်လေပြီဒီလိုတီးနေလို့ရှိရင်ဘာဖြစ်လဲဆိုအသင်းဆိုင်ရာဆိုအသင်းဆိုင်ရာဝေဒနာမြတ်စွာပွားတော်သည်အသင်းဆိုင်ရာဝေဒနာ များစွာပွားတော်သည်အသင်းဆိုင်ရာဝေဒနာများစွာပွားတော်သည်အဲဒီအစင်းလေးစိတ်ထဲမှာသွဲတည်နေတဲ့ကဒီအစင်းလေးပြန်နှလုံးသွင်းနဲ့လုံးသွင်းနဲ့ဝမ်းသာကြကြီးဝမ်းသာမဲ့စိတ်ပြကြကြီးစိတ်ပြမဲ့ဟုတ်လားဝေဒနာတွေဒုက္ခဝေဒနာဒုက္ခဝေဒနာတွေပွားပြီတဲ့ဒါလေးမမေ့မချင်းမဲ့နောက်ကိုဒါလေးမမေ့မကြောက်မချင်းပွားနေတော့တာပဲတခါတည်းအစင်းဆိုင်ရာဝေဒနာများစွာပွားတော့သည် ကျင့်စဉ်ဝေဒနာတွေပွားတယ်လောဘစီကဒေါသပွားလောဘစီကဒေါသပွားရာမြပင်ပန်းသည်လောဘစီကဒေါသပွား လောဘစီကဒေါသပွားရာမြပင်မန်းဒီဘိဇာသဝိဇာသစိတ္တမတုပဟိညတိကိုဘိဇာလည်းပွားတယ်လောဘပဲအဲဝိဇာဆိုတာဒေါသပဲဒေါသလည်းပွားတယ်လောဘစီကလောဘတွေလည်းပွားဒေါသတွေလည်းပွား စေတမသူပါညက်တဲ့စိတ်ကလေးကဒါနဲ့ပင်မနဲ့ကြာတာပဲဟောပြာများပြီကြာပါလားများနေလားတဲ့လောဘခိုင်းတာလုံးလေးရဒေါသခိုင်းတာလောဘတိုက်တွန်းရစဉ်းစားလေးရကြံစည်လေးရလုံးလေးရခိုင်းလေးရသွားလေးရဒါလေးရဒေါသခိုင်းတာကိုသွားလာရကြံရစီးရနေတယ်ကြာပါကြာများတဲ့စိတ်ကလေးကိုမအားကြဘူးတဲ့ဒုက္ခနဲ့ဒုက္ခတွေရောက်နေတယ်တဲ့ဒါကအရိယာပုဂ္ဂိုလ်အမြင်နဲ့ပြောရတာကိုတကယ်ကြာများနေတဲ့ပုဂ္ဂိုလ်တော့သူချမ်းသာနေတာပါပဲချမ်းသာနေတာပဲသူက ဘုညာဟိုရင်တော်ရီကဘယ်သူမှမစမ်းမိလို့ရေချားတဲ့ရတဲ့အကြောင်းပြောမိတယ်ရေချားတဲ့ရတဲ့ညနေချမကောင်းဘူးလို့တချို့တခါတည်းနှစ်မိုင်သုံးမိုင်လေးမိုင်ငါးမိုင်သွားပြီးရေခရတယ်လို့တောက်ချာမယူချိုးချာမယူဒီရက်တွေပြညောင်နေပါလိမ့်မလို့အောင်းမဲသူကလည်းပဲသူ့ရနဲ့သူတော့ကောင်းတာပဲတဲ့ကွာအဲဒါတော့ဆိုအဲ့ဒီရေခသွားရတာကသူတို့ပြောကြတခုဖြစ်တယ်တခါတည်းရေခသွားမယ်ဆိုမနေ့ကတည်းကသွားရတာ အမင်းတုတ်တွေပါနေတဲ့ခါတော့သွားတာဟိုမှာလဲနေပါနဲ့အဲ့လိုသွားတော့ဟိုမှာသမင်းစားတောက်ပြီးတကလားညနေမှာရေခပြန်လာတာကိုဒါကသူတို့ရပြောကြတခုဖြစ်နေတယ်ဆိုအင်းသူကလည်းသူတို့လည်းပဲတမျိုးပါပဲလားအဲ့ဒီလိုပဲဒီအခုဗျာများတယ်ဆိုတာဘုန်းကြီးကဒါမြတ်စွာဘုရားအလိုဘုရားရဟနာပုဂ္ဂိုလ်တွေအရိယာပုဂ္ဂိုလ်တွေအလိုနဲ့ပြောတာပုရုသင်ပုဂ္ဂိုလ်တို့တော့ဒီဥစ္စာတွေကကောင်းနေတာပဲသူကလောဘတွေနဲ့တခါတည်းအလုံးလုံးနေရဟာဒေါသတွေနဲ့လုံနေရဟာပြောနေရဆိုးနေရ ဒါတွေပဲလူစည်းစိမ်ချမ်းသာတွေလို့ခေါ်နေရတာပဲဟောတရားနဲ့ဆိုတော့ဒါတွေကစိတ်ကလေးပင်မနေတာပဲတဲ့လောဘစီကဒေါသပါဟောဗျာများပင်မနေတဲ့အဲ့တော့ဗျာများပင်မနေတဲ့အတိုင်းဟာတို့တော့ဒီတိုင်းပဲကောင်းတော့တာပါပဲဘုရားနိလန်တွေကတဲ့တောင်းဝန်လေးမြင်နေကြတဲ့နေမှားတောင်းဝန်လေးမပြင်းတော့ပါဘူးကဘာတဲ့ကဘာသက်သက်ကအနမ်းတဲ့ကာတံတရားကတို့ဒီလန်တိုင်းလာတာအခုမှပြင်းမယ်ဆိုတော့ တို့မြင်တော့ဘာဟုတ်ဒီတိုင်းပဲနေတော့မယ်လို့နေသွားလို့ချင်းဘာဖြစ်မလဲဆိုလို့ရှိရင်ဤနီးဖြင့်ပဲမပြောင်းလဲဆင်းရဲရှာလို့ဒီနေ့ဒီနေ့တိုင်းကနေသွားမယ်ဆိုတော့ဆင်းရဲတွေလက်ခံတဲ့ပုဂ္ဂိုလ်ပဲတဲ့ဒါဆိုရမယ်ဤနီးဖြင့်ပဲမပြောင်းလဲဆင်းရဲရှာသူကြီးဤနီးဖြင့်ပဲမပြောင်းလဲဆင်းရဲရှာသူကြီး ဒီနည်းဖြင့်ပဲမပြောင်းလဲသင်ရဲ့ရှားသူကြီးအဲဒီနည်းတိုင်းပဲတို့သံဃာနာမတက်ကဘဝတန်တရားကလာခဲ့တဲ့ဤဘိုးဘေးလက်ထက်ကနေပြီးလာခဲ့တဲ့ဤမပြင်းတော့ပါဘူးမြတ်စွာဘုရားဟောတဲ့တရားအခုမှတကယ်အဆလုပ်ပြီးတော့မြင်သားတွေမှကြားတာတွေမှလှုပ်ရှုပ်လာတဲ့မြင်ပြီးမြင်တဲ့အာယုံဆွဲနေပါဖြစ်လေဒီဥစ္စာသူကသူကောင်းနေတာပဲဆိုပြီးဤမပြင်းမဲနဲ့ပေါ့လေ။ဘာမြဲတိုင်းသူသွားတော့မယ်လို့နေပါသေးတယ် ဒါဆင်းရဲတွေလက်ခံနေတာပဲတဲ့ဆင်းရဲကြိုက်လို့ရှိရင်တော့ကောင်းပါတယ်တဲ့သူကဒါဆင်းရဲလက်ခံနေတဲ့ပုဂ္ဂိုလ်ပဲအဲဒီမြညာကနေပြီးတော့လောဘရင်ဒေါသတွေတဲ့ပွားပြီးတော့ကိလေသာဆင်းရဲတွေဖြစ်ဖို့ကိလေသာအောင်မြင်တဲ့ခါကလာမယ်ဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့ကုသကအကုသကနေပွားတော့မှာပဲအဲသင်္ခါရကအောင်မြင်သွားတဲ့ခါသင်္ခါရပစ္စယဝိညာဏဆိုတဲ့ပရိသေဝိညာဉ်တွေဟာလားအကုသပရိသေဝိညာဉ်ကအကျိုးပေးတဲ့ခါငရေသိစ္စာတိတာသွားလိုက်မယ် ကုသိုလ်ကပေးတဲ့အခါမှာလူပြင်းနာပြေသွားလိမ့်မယ်အဖြစ်ရဘဝမှာဇာတိဇရာယာတိမရဏတောကပရိဒုဒုက္ခဒေါမနတာဥပါယတတာအခုလူတွေအလိုမရှိတာအဲ့ဒါတွေပဲအဲ့ဒါတွေတွေ့ကြုံသွားမှာပဲဒါကြောင့်အဲဆင်းရဲကြတဲ့ပုဂ္ဂိုလ်ပဲတဲ့လက်ခံနေတဲ့ပုဂ္ဂိုလ်ပဲဆင်းရဲကိုသာရှားသူမှာဝေးစွာနိဗ္ဗာန်ကြီးတဲ့နိဗ္ဗာန်ရပါလို့ဤဆိုမြဲဝေးသေးတယ်တဲ့နိဗ္ဗာန်လည်းတော့အဲ့ဒီပုဂ္ဂိုလ်ကတော့အဲဆိုရမယ် ဆင်းရဲကိုယ်သာကြာသူမှာဝေစွာနိဗ္ဗာန်သည်ဆင်းရဲကိုယ်သာကြာသူမှာဝေစွာနိဗ္ဗာန်သည်ဆင်းရဲကိုယ်သာကြာသူမှာဝေစွာနိဗ္ဗာန်သည် အဲဧဝံအာသီနာတောဒုက္ခအာရဏိဗ္ဗာနာဟုတ်စေတိဧဝံဤသောကေသာနိဖြင့်ဒုက္ခကိလေသာဆင်းရဲဝဆင်းရဲဝအာသီနာတောစီဥစုသောလက်ခံရသောပုဂ္ဂိုလ်အားနိဗ္ဗာန်ကိလေသာဆင်းရဲငြိမ်းရာဖြစ်သောနိဗ္ဗာန်သည်အာရဝေရေသည်ဟုယုတ်စေတိဆို၏သူကပါဠိပဲလားအဲဒီနည်းဖြင့်မပြောင်းလဲဆင်းရဲကြသူဒီနည်းတိုင်းသွားတယ်လို့ဆင်းရဲဆင်းရဲကြလက်ခံနေတာပဲတဲ့ဆင်းရဲကိုယ်သာကြသူမှာဝေးစွာနိဗ္ဗာန်ဆင်းရဲကြနေတော့ဒါတော့ဒီပုဂ္ဂိုလ်ကနိဗ္ဗာန်နဲ့ဝေးနေတဲ့ပုဂ္ဂိုလ် နိဗ္ဗာန်ရောက်ခြင်းနဲ့ပြောမယ်သူ့နဲ့ဝေးနေတာဟောတော့ဆိုတော့ဆင်းရဲတွေထက်ကထက်ကတဲ့နာကိုမိတော့ငြင်းငြင်းပါလေဆိုပြီးတော့မိတော့ကြီးငြင်းငြင်းပါလေဆိုပြီးမိလောက်သားတွေထက်ကထက်ကထက်ဖြစ်နေထက်ဖြစ်နေဘယ်ငြင်းနေမှာလဲမိတော့ကတိုးတိုးပြီးတောက်လာမှာအဲ့ဒါညာကနေပြီးတော့ကိလေသာပွားပုံထို့သူကြားကလည်းဒီတိုင်းမှာပဲနာယစာဒုတိယကိုယ်ရဆိုင်ရဆိုင်ရထားအကုန်လုံးပဲရွားကြောက်ပါမရှိမိတိုင်းသွားနေတာဟောကိလေသာငြိမ်းတဲ့ဤတခါပြောင်းကပြန်လာတယ် နာတော်ရေတတိရူပေသူရူပံသိတဝပတိတတောဝိရတစိတ်တော်ဝေရတိပြသနိသောတဒိဋ္ဌတိယထာတပတတော်ရူပံစေဝတော်သာပိဝေရဏံခိယတိနောပါစီယတိဧဝံသောသရတိတတောဧဝံပါစိနာတော်ဒုက္ခံတန္တိကေနိဗ္ဗာနဥစ္စတိဒါက ကျောင်းမြပြန်လာတာတော့နိဗ္ဗာန်ကိုရောက်တဲ့နည်းပဲဒီဥစ္စာတွေကတော့နိဗ္ဗာန်ရောက်တဲ့နည်းနာတော်ရသတိရူပေသူရူပံဒိဋ္ဌဝါပဋိသရောရောခြင်းယောဂီပုဂ္ဂိုလ်သည်ရူပံသင်္ကိုဒိဋ္ဌဝါမြင်၍ပဋိသတော်တပံမှတ်ရပြီးဟောဒီဖြစ်၏ရောခြင်းပုဂ္ဂိုလ်သည်ရူပံသင်္ကိုဒိဋ္ဌဝါမြင်၍ပဋိသတော်တပံမှတ်ရပြီး အစင်းကိုမြင်ပြီးလို့ရှိရင်တဖန်မှားရရပฏิပတော်ပฏิကတဖန်တတော်ကပရိယာလာပဲတဖန်တရိယာလာမြင်ပါလားမြင်တဲ့သဘောလေးဖြစ်တော်ပါလားအခုပဲဖြစ်အခုပဲပြတ်တော်ပါလားဒါလေးတရိယာမှာအဲမြင်ပြီးရင်မြင်တာလေးတရိယာကြားပြီးရင်ကြားတာလေးတရိယာနားပြီးရင်နားလေးတရိယာစားပြီးရင်တွေ့တိပြီးရင်ကိုယ်ပြီးရင်စမ်းပြီးရင်အခုဖောင်းပြီးရင်ပိန်ပြီးရင်အကုန်လုံးလောရတဲ့ဥစ္စာတွေ အဲ့ဒါရှိကဖြစ်သွားနောက်ကလိုက်ပြီးတော့တခါလဲခဲစီတွင်းညတခုမှမကြမ်းအောင်လို့သတိရအောင်မှာဒါကိုဆိုတာကရေတတာရေကျင့်ပုဂ္ဂိုလ်တို့ဒီတတာအမှတ်တတိနဲ့ပြည့်စုံကြကုန်ပြီဆိုတာအမှတ်တတိတရားတခါလေးပြည့်စုံုံနဲ့မဟုတ်ဘူးတခါသတိပြည့်ုံနဲ့တော့နိဗ္ဗာန်မရောက်ဘူးသူကဇက်တိုက်ကိုတခါလဲစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးတော့တတိရရနေရမှာအဲရူပန်ဒိဋ္ဌဝပတိတော်ရောခြင်းပုဂ္ဂိုလ်ဒီ ရူပါစင်ကိုယ်တည်းသွားမြင်ပြီးပြိတ္တောအမှတ်တတိယတွေတပံအမှတ်တတိယတွေဟောဒီပြေထို့သူသတ္တံသုတ်တော်ဝအမှန်ကိုကြားပြီးတဲ့နောက်ခန္ဓာကာယိတဝအနာဝနာပြီးလို့ရှိရင်သတ္တံတာယိတဝအရသာကိုရက်ပြီးသိပြီးလို့ရှိရင်အဲဖုဒ္ဓဗံဖုသိတဝအတွေ့အထိတွေကိုတွေ့ထိပြီးလို့ရှိရင်ဓမ္မဝိညာဝိညာတဝအဲသဘောတရားအာယုန်တွေကိုသိကူးအာယုန်တွေကိုသိပြီးလို့ရှိရင်အကုန်လုံးပဲပြိတ္တောအမှတ်ရနေတယ်တဲ့အဲဒီအမှတ်ရနေတဲ့ပုဂ္ဂိုလ် သောတောပုဂ္ဂိုလ်သည်ရူပေသူမြင်ရသောသင်္ဒုနိုင် နာရေသတိမတတ်မဲ့တော်ပါနာတော်ရေသတိရူပေသူအဲယူပါအောင်နေမြင်ရတဲ့အခြင်းမတတ်မဲ့တော်ဘူးလေမြင်ပြီးမှကြားပြီးမှဘယ်တတ်မဲ့ခြင်းရှိတော့မလဲဟာတကယ်အထုတ်ကြည့်တော့ဒီတိုင်းပဲမြင်တိုင်းမြင်တိုင်းတော့မှတ်နေရတာမြင်ပြီးရင်မှားကြားပြီးရင်မှားဟိုတတ်မဲ့မဲ့စိတ်မလာခင်ကိုရှိအောင်လို့ မလာခင်တတ်မဲ့တဲ့ตาရဲ့စိတ်တွေမလာခင်အရင်ဥအောင်လုပ်ကိုတည်းအမှတ်ကအရင်ဥအောင်လုပ်ရမှာအလူရဲ့လုပ်နေရတာမှာဟိုစိတ်တရတာလို့ပဲစိတ်တရတာဟာမြင်နေရာလေးတွေကိုတည်း level လေးတွေရအောင်လို့တည်းအလူရဲ့တကတိုက်ခိုက်နေရတယ်လို့ပဲသင်မြင်ပြီးတာနဲ့မြင်ပြီးတာနဲ့အဝိဇ္ဇာကတစ်ဖက်ဒီကဝိဇ္ဇာအတိကတစ်ဖက်နှစ်ဖက်ရှိနေတာကိုအဝိဇ္ဇာရဲ့ဘက်ကပမာရဆိုတဲ့မေးလျော်တဲ့တရားကတည်းကသူကအကူကြီးပဲသူကကောင်းဆောင်ကြီးပဲ အဲဝိဇ္ဇာရဲ့ဘက်ကအတိဘက်ကတတိဆိုတဲ့အမှားရမူလေးကသူကခေါင်းဆောင်ကြီးပဲအကူကြီးပဲသူကလက်ထောက်ပဲသူကအဲဒါဒီညာသွားခြင်းဆိုရင်တော့ကိုအဝိဇ္ဇာဘက်ကကြီးတဲ့အောင်းနေတာပါပဲဝိဇ္ဇာဘက်ကတည်းနိုင်တယ်သူကတော့ပြင်ဘာမှလုပ်ရတာမဟုတ်ပဲသူကမိမှုနဲ့ဖာမှုတိုင်းပဲဘာမှလုပ်ရတာမဟုတ်သူကသင်ကြနေရတယ်လည်းမဟုတ်လေ့လာနေရတယ်လည်းမဟုတ်ဘူးသူကပဂရိတိုင်းမြင်ပြီးတာနဲ့ပဂရိတိုင်းဟာဘယ်သူပဲပဲပါပဲဘာပဲညာပဲကောင်းတာပဲမကောင်းတာပဲသူသိနေတာကို အဲ့ဒါတွေကဝိဇ္ဇာတွေပဲဝိဇ္ဇာပေးထားတဲ့အတိုင်းပဲနိဗ္ဗာန်ပြတဲ့သူသိသွားတာကိုဒါဗမာရမိတ်နေတာတဲ့မှတ်မရှိဘူးအမြင်ပြီးအမှတ်မရှိဘူးကြားပြီးအမှတ်မရှိဘူးဆိုရင်အဲ့ဒီဝိဇ္ဇာကသိတယ်ပဂတိတိုင်းသိကုန်ရောအဲ့သိကုန်လို့ရှိရင်ခုနကအတိုင်းသံမြဝဆင်းရဲတွေလဲကုန်တာပဲဟောမြင်ပြီးရင်အမှားရမယ်ကြားပြီးရင်အမှားရမယ်မြင်ပြီးပြီးသားနဲ့ချက်ချင်းပဲတခါလေဒီကမြင်တာလေးအမှားရကြားတာလေးအမှားရနာနာသာသာကျွတိသားလေးအမှားရသွားလို့ရှိရင်အဲ့ဒီလိုဆိုလို့ရှိရင်တော့ကိုယ်ရင်းမရှိတော့ဘူးက ဒီအမှတ်မရတဲ့ဟာမလာတော့ဘူးအလွဲသိရင်မလာဘူးအမှန်သိရင်ရောက်ပြီးတော့ကအဲ့ဒီမြင်ရတဲ့အဆင်းအာယုံလေးပေါ်မှာတာယာမှုတွေမဖြစ်နိုင်တော့ဘူးတဲ့နော်တာယာခြင်းကရှိမှမရှိပဲစဉ်းမစဉ်းစားမနေရပဲမြင်ပြီးသားနဲ့မြင်တယ်မှကြားပြီးသားနဲ့ကြားတယ်မှရတချို့များတယ်တရားထုတ်နေတာဘယ်နဲ့ပြောလဲဆိုစားတော်တာတွေရတာလည်းမရှိပါဘူးဘယ်နဲ့ဖြစ်နေမှမသိပါဘူးလို့ပြောတာကိုဘယ်နဲ့မှဖြစ်နေတာမဟုတ်ဘူးသူကအမှတ်တရနောက်ကလိုက်ထည့်နေတော့ရင်ကလို့ တယ်။သာယာအရသာခံနေတဲ့စိတ်ကလေးကမပါပဲဟာကိုအရင်ကတော့စားလိုက်ရင်ချူသလားဟဲ့ချင်းသလားဟဲ့ကောင်းသလားဟဲ့မကောင်းသလားဟဲ့စဉ်းစားလိုက်ဆိုတယ်။အရသာခံခံပြီးစားနေတာကိုစားနေတော့တယ်ဟွာကောင်းတယ်ဗျာကောင်းတယ်ဟွာမကောင်းဗျာမကောင်းဖြစ်နေတာပေါ့။အခုတော့ကစားရင်စားရင်ဟာနောက်ကနေပြီးတော့အဲစားတဲ့ပြင်ပြင်သမင်းဘွယ်ကြည့်တာကစားပြီးကြည့်တယ်မြင်တယ်လက်လိုက်ရင်တန်းတယ်ထိတယ်ကိုင်းတယ်ယူလာတယ်အဲပါးစားတဲ့ဖွင့်ရင်လည်းပါးစားပိတ်တယ်လက်ချတယ်စသည်ဖြင့် အစဉ်တိုင်းမှတ်ပြီးဝါတယ်ဝါတယ်တခါချိုးတယ်ချင်းတယ်အကုန်လုံးကြောက်မှားတာကိုမျိုးချလိုက်တော့မျိုးတယ်မှတ်တော့ဘယ်ရတာခါရတဲ့အချိန်မှကျင်းမှမရှိရဲမရှိတော့ตาရตาပြားလေးတင်ဝင်းမလာရတော့ဒါကြောင့်မဒီตาပြားလေးကိုပိတ်အောင်လုပ်ဘူးဒီအထုတ်နေတာဒါကတတိနဲ့ပိတ်တာရှိသေးတယ်နောက်ကိုပညာဖြစ်လာတဲ့အခါကျတော့အဲ့ဒီယုံနာလေးတွေမှတ်တိုင်းမှတ်တိုင်းအနိစ္စဒုက္ခအနတ္တတွေကတည်းကမှန်ရင်မှန်ရင်လည်းပေါ်ပြီးပြောက်သွားပေါ်ပြီးပြောက်သွားမမြဲတာလေးတွေလိုက်ပြီးတာ သိလာတော့အဲ့ဒါကတော့လုံးလုံးကိုငြိမ့်တယ်အဲ့ဒီလိုငြိမ့်တာကြည့်အောင်အထုပ်ကူရာကိုညွှန်ကြားနေတာကတော့နာတော်ရိသတိရူပေသူရူပနိဒ္ဓပရိသတောဝိရဒစေတဝေရတိတင်စနေသောတာတိတတိသောထုကိုကိုသည်ဝိရဒစေတတမေချင်းကင်းသည်ဖြစ်ဝေရတိခံစားရပါသည်တမေချင်းမပါဘဲနဲ့ခံစားကိုခုနကတော့ကိုတဂရိတိုင်းမြင်ကြတာကတော့တမေချင်းပါရပါရမှုလေးနဲ့ကိုရတာလေးနဲ့တခါတည်းခံစားအခုကတော့ပါရမှုမပါဘဲနဲ့ဝေဒနာတော့ဖြစ်တယ်ဝေဒနာကတော့မဖြစ်အောင်လုပ်လို့မရဘူး ဝေဒနာဆိုတာကတော့အကျိုးတရားကိုဟိုသင်္ခါရပစ္စယဝိညာဏဝိညာဏဥပါဒနာဖတ်တာဝေဒနာတိုင်အောင်သောတရားတွေကတော့တားလို့မရဘူးမြင်နေဆိုရင်ဝေဒနာချင်းသွားမှာပဲဝေဒနာဖြစ်ခင်ကြားတဲ့ဖြတ်ပါရပါတော့ဒါကတော့မဖြစ်နိုင်ဘူးသူကတော့ဝေဒနာအဖြစ်မှာသူကပါရမှုမပါဘဲနဲ့ခံစားတယ်တင်းစနေသောတာတင်းစထွာယမူလီဧသောနေသောတာတွေတဲ့ဒီမျိုးကြီးသိမ့်ပဲကဲ့သို့မတည်တော့ပါတဲ့မျိုးပြီးသိမ့်ထားတယ်လို့ဒီအောင်လေးတဲ့ဆွဲမဲ့ပြီးတော့ဒီမနေပါဘူးတဲ့ဒီနေတော့ဘာဖြစ်တော့ ယထာသာပါတာတော်ရူပံပေဝတောသာဝိဝေရဏံယထာကျင်မှတ်သိနဲ့တကွာအချင်းရာဖြင့်မှတ်သိမှုလင်းတဲ့တကွာပဂရိပုဂ္ဂိုလ်တွေကတော့မှတ်သိမှုမပါဘဲနဲ့မြင်နေတယ်ကြားနေတာကိုအခုကတော့မှတ်သိမှုလင်းနောက်ကတည်းကသမင်းတလို့ဒုတိယဆက်လို့တောက်တောက်နောက်ကလိုက်နေတာတခါမြင်လိုက်တခါမှတ်သိမှုပါလိုက်နောက်တစ်ခါမြင်လိုက်နောက်တစ်ခါမှနောက်တစ်ခါကြားလိုက်နောက်တစ်ခါမှအကုန်လုံးမြင်တိုင်းသိတယ်ကြားတိုင်းနေအကုန်လုံးလျှောက်ပြီးတော့မှတ်သိမှုလင်းနောက်ကလိုက်ထည့်ရတာယထာကျင်မှတ်သိမှုပါတော့ခြင်းရာဖြင့် ရူပါစင်ကိုပသကစာပြီးမြင်မြင်မြင်ညတော့လေဝေဒနာခံစားမှုဝေဒနာကိုသေဝတော်စာပြီးမိဝဲမိဝဲညတော့လေဒုက္ခကိလေသာဆင်းရဲဝဆင်းရဲသည်ခီယတိကုံသာကုံသာဤဟောပရိဒီပုဂ္ဂိုလ်တွေလည်းမြင်တာပါပဲယောဂီပုဂ္ဂိုလ်လည်းမြင်တာပဲဘာသူသေးသလဲပဂရိပုဂ္ဂိုလ်မှာလည်းဝေဒနာဖြစ်တယ်ယောဂီပုဂ္ဂိုလ်မှာလည်းဝေဒနာဖြစ်တယ်ဘာသူသေးသလဲအမေးတယ်ရှိတာကိုအဲ့ဒါကိုဒါရီကဖြေထားတာ ။ယောဂီပုဂ္ဂိုလ်ကအမှားသိလေးပါတယ်နောက်ကပဂရိပုဂ္ဂိုလ်တွေကအမှားသိမပါဘူးအဲ့ဒါထူးနေတာတဲ့။အမှားသိလေးမပါလို့ရှိရင်ဘာဖြစ်သလဲ။မှားသိလေးမပါလို့ရှိရင်မြင်ပြီးတဲ့အာယုံကိုပြန်စဉ်းစားပြီးတော့ဒီဟိုတဲ့နေပါရမှုတွေနောက်ကလိုက်လာတာတဲ့ပါရမှုတွေကောင်းလို့ရှိရင်သားတယ်မကောင်းလို့ရှိရင်စိတ်ဆိုးတယ်ကိုယ်လေးဒေါသတွေနောက်ကလိုက်လာတယ်ကိလေသာတွေနောက်ကလိုက်လာတယ်။ဟောခုတော့အမှားသိလေးနောက်ကလိုက်ပြီးတော့လာတော့ဘာဖြစ်တုံးဆိုတော့ ယထာကျင်မှတ်သိမှုပါသောအခြင်းရာဖြင့်ရူပံအခြင်းကိုပါတတ်သောသာပိမြင်မြင်မြင်များတော့လေသူများလိုပဲမြင်ပါတယ်တဲ့မြင်တာတော့မှန်တယ်တဲ့ဝန်ခံတယ်မမြင်ဘဲနဲ့မျက်စိမှိတ်ထားတာမှမဟုတ်ဘူးမြင်တော့မြင်တာပဲမြင်ပါတယ်တဲ့ဝေဒနာခံစားမှုဝေဒနာသေဝါသောသာပိမြင်ဝဲမြင်ညာတော့သူများလိုပဲမြင်ပြီးရင်ဝေဒနာဖြစ်တာပဲတဲ့မဖြစ်ဘူးမဟုတ်ဘူးတဲ့ဒီဥစ္စာမြင်ပြီးဝေဒနာဖြစ်တယ်ကြားပြီးဝေဒနာဖြစ်နားပြီးဝေဒနာဖြစ်စားပြီးလည်းပဲဝေဒနာဖြစ်အဲတွေ့ထိလည်းပဲဝေဒနာတော့ဖြစ်သေးတာပါပဲတဲ့ကောင်းကောင်းဆိုဆိုဝေဒနာတော့ဖြစ်သေးတာပဲ ဖြစ်ပေမဲ့လို့ဘာဖြစ်တော့ဒုက္ခကိလေသာဆင်းရဲဝဆင်းရဲတွေခရတိကုံသာကုံခံသွားရင်တော့ပါစီစီဝတိကမရှိကိလေသာဆင်းရဲဝဆင်းရဲတွေအစ်စ်မပွားဘူးတဲ့ဘာမှဖြစ်ခွင့်မရဘူးလို့မဖြစ်နိုင်ဘူးဒီကမှတ်မှတ်နေတာနဲ့နောက်ကဆက်ပြီးကိလေသာတွေဆက်မဖြစ်ရဘူးမဖြစ်အောင်လည်းမကောင်းတော့တော့မှတ်တိုင်းမှတ်တိုင်းမြင်ရတာလေးလည်းဖြစ်ပြီးကြောက်ကြားရလည်းဖြစ်ပြီးကြောက်နားတာစားတာဒုတိယတာဘယ်ဟာမှမြဲတည်တာမရှိဘူးခိုက်တာဖြစ်ပြီးကြောက်တာလေးတွေမမြဲတာလေးတွေတွေ့နေတာကိုဒါတော့ ယ်ဟာမှသာကြမရှိတော့ဘူးသာမှုဒီနောက်ကဘာမှလိုက်လာဘူးသူကအကုန်လုံးငြိမ့်နေတာအဲ့ဒါအဲ့လိုငြိမ့်တာကိုပြောတယ်ကေဝံဤသွားခိုင်းသောနေ့ဖြင့်ဒုက္ခကိကဆင်းရဲဝဆင်းရဲကိုပသိနာတော်ဖြည့်စည်းဝင်နေတော့ပုဂ္ဂိုလ်အားဟုတ်လားမြင်တိုင်းမြင်တိုင်းရှုမှားပြီးဖြည့်စည်းနေကြားတိုင်းနားနဲ့စားတိုင်းဒုတိတိုင်းဟုတ်လားအမှတ်ကလေးတွေနောက်ကနေဒီကိလေသာဖြစ်ခွင့်မရအောင်လို့တခါတည်းရှုမှတ်ပြီးဖြည့်စည်းနေတယ်တဲ့ အဲလိုကိလေသာဆင်းရဲတွေဖြစ်ကိလေသာဆင်းရဲပြည့်ရင်ဝဆင်းရဲတွေလည်းနောက်ကလိုက်ပြီးတော့အဝိဇ္ဇာကပြည့်ရင်သင်္ခါရမှမဖြစ်နိုင်ပဲသင်္ခါရမဖြစ်ရင်ဝိညာဉ်ပရိသေဝိညာဉ်ပရိသေဘဝတည်းမဖြစ်နိုင်ဘူးပရိသေဘဝတည်းမဖြစ်နိုင်လို့ချင်းအိုရင်လာရင်သိချင်းဒါတွေသွားရောပဲအကုန်လုံးဝဆင်းရဲတွေဘာမှမဖြစ်နိုင်တော့ဘူးအဲ့ဒါတွေအကုန်ငြိမ့်သွားတာတော့ဧဝံဤစကိုက်တော်နေဖြင့်ဧဝံဤစကိုက်ပြီးတော့ရှုမှတ်လျက်ပယ်ဖြတ်သောနေဖြင့် ဒုက္ခကိလေသာဆင်းရဲဝဆင်းရဲကိုအပါသိနာတော်ဖြစ်စည်းဝင်နေသောယောဂီပုဂ္ဂိုလ်ဟာနိဗ္ဗာန်ကိလေသာငြိမ်းရာနိဗ္ဗာန်သည်တန်တိကေနိဟူရောသတိခေါ်သောဤကိလေသာငြိမ်းတဲ့နိဗ္ဗာန်နီးနေတာနီးုံနဲ့မဟုတ်ရောက်ကိုရောက်နေတာဟုတ်လားခြူတိုင်းခြူတိုင်းကိလေသာငြိမ်းငြိမ်းနေငြိမ်းနေတည်ငါနိဗ္ဗာန်ရောက်တာတခါမှတခါနိဗ္ဗာန်ရောက်တာပဲဒါတည်ငါနိဗ္ဗာန်ခေါ်တဲ့တာကတော့ အဲနောက်ဆုံးရှုရကနေပြီးဖြစ်ဖြစ်တဲ့ယုံနာလေးဒါကလည်းလုံးဝစိတ်တော့ငြင်းရဘူးနောက်ဆုံးကြတော့ရောက်သွားအဲ့ဒါကတော့နိဗ္ဗာန်ဖြစ်တယ်ရောက်သွားကဲဒါလေးလည်းဆုံးမှုကလေးဆိုရမယ်ဟုတ်လားအသင်းမြင်ကအမှတ်ရရာကငြိမ့်တော့သည်အသင်းမြင်လို့အမှတ်ရလို့ကျင်ရာကဟာကျင်းပါလားအသင်းမြင်ကအမှတ်ရရာကကျင်းတော့သည်အသင်းမြင်ကအမှတ်ရ ရာကကျင်တော်သည်အသင်းမြင်ကအမရာရာကကျင်တော်သည်အသင်းမြင်အမရာလို့ကျင်ရင်မြင်နိုင်မြင်နိုင်အမရာကြားနိုင်နားနိုင်စမ်းသွားရောပေါ့လေနီးနီးနီးကြလေးပဲဒါတွေကတော့အဲရာကကျင်တော်အဲ့ဒီအောင်နဲ့စပြီးရာကမဖြစ်ဘူးမတတ်မဲ့ဖဲခံစားမြဲစိတ်แท้မသိမ့် မတတ်မဲ့ဖဲခံစားမြဲသိထဲမသိကြီးမတတ်မဲ့ဖဲခံစားမြဲသိထဲမသိကြီးအဲဒီအာယုံလေးကိုတတ်မဲ့တတ်မဲ့ရှင်းလည်းမရှိပါဘူးတဲ့မတတ်မဲ့ဖဲနဲ့ခံစားပါလေတတ်မဲ့မဟုတ်တာမှုနဲ့တွဲပြီးခံစားတာမဟုတ်ဘူးသူကဘုရားကခံမှုလေးမပါဘူးလို့လေသူကဒါပဲခံစားမှုတော့ဖြစ်တော့ဖြစ် အဲဒါကြောင့်စိတ်ထဲနဲ့ဆွဲပြီးတော့ဒီမနေဘူးသိမ့်ထားတယ်လို့ဟိုမှာဓာတ်ပုံရိုက်ထားတယ်လို့ကြားမနေဘူးလို့ဆိုလိုတယ်ကမြင်ပြီးရင်မြုံမျှပဲဘာမှဆွဲလန်းကြားမနေဘူးလားပြောတယ်ကြားပြီးရင်ကြားုံမျှဆွဲလန်းကြားမနေဘူးမတတ်မပဲခံစားမြဲစိတ်ထဲမသိမ့်ဘူးမသိလျက်ပင်မြင်လဲမြင်ထို့ပြင်ခံစားသည် မှတ်သိလျက်ပင်မြင်လဲမြင် ထို့ပြင်ခံစားသည်မှတ်သိလျက်ပင်မြင်လဲမြင် ထို့ပြင်ခံစားသည်သို့ပါတော်လဲဝဆင်းရဲ့ကုန်မြဲကုန်ခံသည်သို့ပါတော်လဲဝဆင်းရဲ့ သို့ပါတော်လဲဝဆင်းရဲ့ကုံမြဲကုံခန်းသည်ဟောမှတ်သိလျက်ပဲတဲ့မြင်လဲမြင်ပါတယ်အဲထုတ်ပြင်ပြီးတော့ဒါလည်းမဟုတ်ဘူးမြင်ုံနဲ့မကသေးဘူးတဲ့ခံလဲခံစားပါတယ်ပဂရိပုဂ္ဂိုလ်လည်းမြင်တယ်ခံစားတယ်ယောဂီပုဂ္ဂိုလ်လည်းမြင်တဲ့ခံစားဘာထူးတော့ဒါမှတ်သိတဲ့မြင်တာမှတ်သိတဲ့ခံစားတာတဲ့ရှိက မြင်သွားတယ်ခါသားမှုဖြစ်သွားနောက်ကမှတ်ပြီးလည်းနောက်ကထည့်ပေးတယ်မေဇိမပရိဒါသာသာပဲမေဇိမပရိဒါလည်းနောက်ကထည့်ပေးတယ်ဒါကြောင့်ကာမတုခလိကံယောဂမဖြစ်တာအာယုန်တွေမြင်နေတာနဲ့အာယုန်တွေကိုကြားနေတာနဲ့ဟုတ်လားယူပေါင်းသတ္တခန္ဓာတွေတွေ့နေတာနဲ့ကာမတုခလိကကာမဒုက္ခတွေကိုညစ်ကကြွယ်တာပြီးခံစားမှုမဖြစ်ဘူးတဲ့။ဒါကြောင့်လို့ဆိုနောက်ကနေပြီးတော့အတိလေးလိုက်ထည့်ပင်လို့သူကမိသမာပိတာနောက်ကထည့်ပင်။ဟိုတင်အစာတွေပါလေမှာမှားရင်းတဲ့အစာတွေစားမိလို့ကြည့်ရင် ယောဂဝေဒနာမဖြစ်အောင်လားစာကြည်သေးတို့အသိဖြည်သေးနေနောက်ကနေပြီးစပေးနေတာလိုပဲသူစားမြင်ပြီးရင်တော့ကအမှတ်တတိလေးနဲ့ဖြည်လိုက်ကြားပြီးရင်မှတ်တတိနဲ့ဖြည်ဒါလုံးနေတာကိုဒါကြောင့်မို့သူကမှတ်တတိလေးပင်မြင်လဲမြင်ထုတ်ပြင်ခံစားသည်ယောဂီပုဂ္ဂိုလ်အတူတူပဲတဲ့သင်ပုဂ္ဂိုလ်တွေမြင်တယ်လို့ပဲခံစားတယ်လို့ပဲအတူတူပါပဲတဲ့ဒါပဲမဲ့လို့တဲ့သို့ပါတော့လဲဝဆင်းရဲ့ကုံမြဲကုံခါနီးသို့ပဲမဲ့လို့တဲ့ယောဂီပုဂ္ဂိုလ်မှာတော့ဝဆင်းရဲတွေကဂုံနေတာပဲတဲ့မြင်ရကလည်းကိလေသာမပွားရဘူးတဲ့ သူအမှတ်နောက်ကအမှတ်ထည့်နေလို့ဟုတ်လားခေါင်းကမကြောက်အားလည်းမတည့်တဲ့အစားစားမိပေမဲ့လည်းယောဂမဖြစ်ဘူးဘာလို့လဲသူဆေးရစားဆေးခံတယ်ဆေးမစားရင်သူကအဖျားတွေပါတက်မယ်အခုနောက်ကဆေးရစားလိုက်တော့သူပြေးပြေးသွားတယ်ဒါလိုပဲသို့ပါတော့လဲကိုဆင်းရဲကုံမြဲကုံခါကိုဆင်းရဲကတော့ကုံနေတာပဲတဲ့အဲဒါဤနည်းဖြင့်သာယောဂီမှာကျင့်တာအဲဤနည်းဖြင့်သာယောဂီမှာမှတ်ခါကျင့်ရသည်တပီးတိုင်းပဲယောဂီပုဂ္ဂိုလ်မှာ မှတ်ပြီးတော့မြင်တိုင်းမြင်တိုင်းမှကြားတိုင်းမှနားတိုင်းမှတ်ပြီးတကားကျင့်သုံးရမယ်လို့ဆိုလိုတယ်ဆိုရမယ်ဤနည်းဖြင့်သာယောဂီမှာမက္ခာကျင့်ရသည်ဤနည်းဖြင့်သာယောဂီမှာမက္ခာကျင့်ရသည်ဤနည်းဖြင့်သာယောဂီမှာမက္ခာကျင့်ရသည်ဟောဒီလို ဒီနည်းတိုင်းပဲမြင်နိုင်ကြတိုင်းနားနဲ့စားတိုင်းကျူမာပြီးတကကိလေသာကိုမြင်အောင်လို့ကျင့်ရတယ်တဲ့မြင်တိုင်းရှုမှကိလေသာနိကနိဗ္ဗာန်ကြီး မြင်တိုင်းရှုမှကိလေသာနိကနိဗ္ဗာန်ကြီးမြင်တိုင်းရှုမှကိလေသာနိကနိဗ္ဗာန်ကြီးဧဝံအပသိနာတောဒုက္ခဧဝံဣဇောကယဉာဏ်ဤဖြင့်ဒုက္ခကိလေသာဆင်းရဲဝဆင်းရဲကိုအပသိနာတောဖြစ်စည်းသောပုဂ္ဂိုလ်အားဤနည်း မြင်တိုင်းရှုမှဆင်းရဲတာကိလေသာကိုဒုက္ခမှာပဲမြင်တိုင်းရှုမှဆင်းရဲတာနိကနိဗ္ဗာန်ကြီးမြင်တိုင်းရှုမှဆင်းရဲတာနိကနိဗ္ဗာန်ကြီးဧဝံဣသာကိသောနိဖြင့်ဒုက္ခကိလေသာဆင်းရဲဝဆင်းရဲကိုဒုက္ခဆိုတာကိလေသာလည်းပါတယ်ကိုဆင်းရဲတွေလည်းပါတယ်အကုန်လုံးပါတယ်ဆင်းရဲက ကိသာဆင်းရဲကိုဆင်းရဲကိုပါစီနာတော့ဖြစ်စီနေတော့ယောဂီပုဂ္ဂိုလ်ဟာဖြစ်စီနေတာကလည်းမြင်တိုင်းမြင်တိုင်းမှတ်ပြီးဖြစ်စီကြားတိုင်းနားတိုင်းစားတိုင်းဘယ်ဟာဖြစ်ဖြစ်ဝိညာဉ်လေးတစ်ခုဖြစ်လာနောက်ကနေပြီးတော့ရှုမှတ်ပြီးတကလားဖြစ်မဲ့ကိလေသာတွေလမ်းပိတ်ပြီးဖြစ်စီနေတာကလည်းဖြစ်တယ်ဟိုကတစ်ခုကိလေသာဖြစ်ဖို့ရအခွင့်အရေးမြင်လာပြီးဟာဒီကနေပြီးရှုလိုက်ကြားလာပြီးရှုလိုက်အကုန်လုံးလိုက်ပြီးတော့ပိတ်နေတာကိုသူကအကုန်လုံးဖြစ်စီနေတယ်အမြင်တိုင်းရှုမှကိလေသာအဲဒါဆိုလို့ရှိရင်နိကနိဗ္ဗာန်နိဗ္ဗာန်ရောက်နေတာပါဒီသင်္ကနိဗ္ဗာန်တော့ရှုတဲ့ရှုရင်ရောက်တယ် အဲဒီသင်္ဃနိဗ္ဗာန်ကနေပြီးနောက်ကိုတကယ်အစ်စ်နိဗ္ဗာန်ကြီးနိဗ္ဗာန်အစ်စ်ကိုလည်းပဲနောက်ရောက်တော့မှာဘလားမနိကလို့ဆိုတယ်နိဗ္ဗာန်အစ်စ်ကိုတော့ကြတော့ရှင်ရှင်ကနေရုပ်နဲ့ဆိုဟောယုံနာတခါတော့ညင်းတဲ့နိဗ္ဗာန်ရောက်သွားတာပဲအဲဒါဟာဒီဝိပဿနာရှင်ဒီအဲ့ဒီမှာအကျယ်ဟောထားတယ်ဒါအကျယ်ကိုခုတရားဆောင်းမှုတွေပေးတယ်အခုဒီဒီမှာတော့ကျင်းချင်းလေးလောက်လာတယ်ကျင်းချင်းလေးရတယ်ပဲဒီတရားထုတ်တဲ့ယောဂီတွေတော့တော်တော်နားလည်မှာပါပဲသို့တော့အကျယ်ချက်ပြီးခေါ်တာပြောတာကိုတော့နားမလည်ဘူး တရားပြအဲ့ဒါလေးကိုပေါ်ပြီးတော့ကျေပြောတယ်ဟောမြင်ဣဒာဒိဋ္ဌသုတ္တမုဒ္ဒဝိညာတေသူဟိမကဣဒာဒိဋ္ဌသုတ္တမုဒ္ဒဝိညာတေသူပိယရူပေသူဟိမကသန္နာရာဂဝိနောရဏံနိဗ္ဗာနပရမေစုတံဟိမကဟိမကဘုံနာဟိမကယတိဣဒဒိဋ္ဌသုတ္တမုဒ္ဒဝိညာတေသူ ဒိဋ္ဌသုဒ္ဓမူဒဝိညာဉ်တွေသူမြင်ရကြားရရောက်ရသိရကုန်သောဣဒတရားရူပေသူဒီချစ်ပွဲအောင်၄မျိုးတို့၌သန္တာကဝိနောရဏံဖြစ်နိုင်တဲ့သန္တာကတတ်မဲ့ပါရမှုကိုလိုလားတတ်မဲ့ပါရမှုကိုပယ်ခြင်းသည်ပယ်ဖြောက်ခြင်းသည်အစ္စုတသုရေခြင်းသိကျက်ခြင်းမရှိသောနိဗ္ဗာန်ဗရံနောက်ဆုံးရောက်ရမယ်နိဗ္ဗာန်တရားပင်သည် ဟောမြင်ရတဲ့အာယုံကြားရတဲ့အာယုံနာယစားရတွေ့ထိရခြင်းဒီကုသိုလ်ရောက်ရတဲ့အာယုံအဲစိတ်ကူးကြံစီပြီးသိရတဲ့အာယုံပုံပါပြီအဲ့ဒီအာယုံတွေကဒါတွေဟာကောင်းတယ်တင်လို့ရှိရင်ဒါချစ်ဖွယ်ဖြစ်မှာပဲ။သာယာဝယ်ဖြစ်မယ်အဲဒီသာယာဝယ်ဖြစ်နိုင်တဲ့ဒီတော့အကြောက်ပါကတွေ့လာတဲ့ပေါ်လာတဲ့အာယုန်တွေတဲ့အဲဒီအာယုန်တွေမှာသဏ္ဍာရကဖြစ်ပါလိမ့်မယ်တဲ့မရှိလို့ရင်သဏ္ဍာရကဖြစ်မရှိလို့ရင်မဖြစ်ဘူး။အဲဒါရှုတိုင်းရှုတိုင်းဟာလည်းသဏ္ဍာရကငြိမ့်နေတာဖြင့်တည်ငါနေပါမယ်လား။ အဲအစ္စုတနိဗ္ဗာန်သရမယ်အဲဒီလိုဉာဏ်ရနေပြီးနောက်ဆုံးရဖြစ်ဖြစ်ရုံသာလုံးဝငြိမ့်သွားတာကတော့ဒါကတော့စဉ်စဉ်နိဗ္ဗာန်ပဲနောက်ဆုံးရောက်ရပန်းနိုင်နိဗ္ဗာန်ပဲဒါကတော့အစ္စုတအဲဒီလိုချင်းတည်းတည်းချင်းမရှိတော့နိဗ္ဗာန်ဗရနောက်ဆုံးရောက်ရမယ်နိဗ္ဗာန်ပဲတဲ့ဒါကိုဣရဒိညာယယေတတာဒိဋ္ဌဓမ္မာဘိနိဗ္ဗုတာဥပဒန္တာသတေတရာ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 ဒေတာဤနိဗ္ဗာန်တရားကိုအညာရပြီး၍အဲဒီနိဗ္ဗာန်တရားကိုရှုတိုင်းရှုတိုင်းနဲ့တခြင်းကနိဗ္ဗာန်လေးရောက်ပြီးတော့ပြီးနေတာကိုရှုတိုင်းငြိရှုတိုင်းငြိကိလေသာတွေမဖြစ်ဘဲနဲ့ငြိနေတာဒါတော့ပြီးသားပဲနိဗ္ဗာန်ရလို့တော့မပြောရဘူးဒါလေးရှုနေတဲ့အတွက်ကိလေသာတွေကိုမဖြစ်တာတော့ပြီးသားပဲဒါနဲ့ဉာဏ်နဲ့ဉာဏ်နဲ့မှကြားရင်ကြားရင်မှတော့အဲဒီကနေပြီးတော့ပါရခွင့်မရတော့တယ်ကိလေသာမဖြစ်ရမယ်နဲ့ငြိနေတာတွေဒါပြီးကြတာပဲပြီးပါတယ်ကွာအဲဒါတခြင်းကနိဗ္ဗာန်နောက်ဆုံးကြတော့တခါတည်းပြွှင်ရှင်ကဖြစ်ဖြစ်တဲ့ယုံနာနဲ့သိရင်သိရင်ဟောယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်တခါတည်းရောက်သွားတယ် ဖြစ်ပြတဲ့ယုံနာနဲ့အာရုံလည်းမရှိဘူးရှုမှတ်ပြီးတော့သိနေတဲ့စိတ်မျိုးတွေလည်းမရှိဘူးတခါတည်းသင်္ခါရတရားတွေယူပြတဲ့ဆိုတော့ငြိမ့်သွားတဲ့နေရာပြုတ်ကလေးဆိုရောက်ပြီးတော့သွားတာကိုအဲ့ဒါကိုအဲ့ဒီနိဗ္ဗာန်ကိုရောက်ပြီးတော့ပြီးသွားတယ်တဲ့အဲဒေတာဤနိဗ္ဗာန်တရားကိုအညာယာသိကြ၍တရားဓမ္မအစသိမြင်ပြီးတော့သစ္စာလေးပါးတရားရှိကုန်တယ်လေပါသစ္စာလေးပါးတရားကိုသိမြင် ဒီဖြစ်ကုန်သည်လေးဟောဒီဖြစ်ကုန်၏သစ္စာလေးပါးတရားကိုသိပြီးဖြစ်သွားပါရဲ့တဲ့နိဗ္ဗာန်သိတာနဲ့ဟုတ်လားဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာတွေလည်းဒီရင်ကိစ္စပြီးသွားတယ်ဟာခုနလည်းပြောပြီးပါအဲအဘိနိဗ္ဗုဒ္ဓသာသရခါကတေတောပုဂ္ဂိုလ်တို့သည်အဘိနိဗ္ဗုဒ္ဓသာအဘိနိဗ္ဗုဒ္ဓသာဥပတန္တာသာငြိကုန်သည်လေကိလေသာမိငြိကုန်သည်လေဟောဒီဖြစ်ကုန်၏ကိလေသာမိတွေလည်းပဲ ဉာဏ်ကနေပြီးတော့ကိလေသာမဖြစ်ရှားကနာယအစာအတုတိယအကုန်လုံးပေါ်လေကိလေသာဖြစ်နေငြိမ့်သွားတော့သောတာပန်ဘယ်လိုငြိမ့်မလဲမေးကြရှိတယ်သောတာပန်လည်းငြိမ့်နေသလားငြိမ့်တာပေါ့ခြေတုံးကဖြစ်တဲ့လောဘမျိုးနဲ့အခုဖြစ်တဲ့လောဘမျိုးမတူဘဲနဲ့ငြိမ့်နေတာလားတွေ့ရမှာပဲခြေတုံးကလောဘဒေါသတွေဒီမြင်ကြရတယ်စပ်ပြီးတကားလားဒီလိုအောင်မျိုးတွေ့ရင်ရှိကဘယ်လိုဖြစ်တယ်ငါအခုဘယ်လိုနေတယ်ဆိုတာနည်းနည်းတော့ထူးနေအောင်ပါပဲသက်သာကိုရနေတာအဲတရားကံကြရင်ပူထူးသွားမယ်အနာဂါကြတော့အဲ့ဒီ ဒီယူပောင်တရံခန္ဓာအတကာမဂုဏ်အာရုံတွေနဲ့ကိုဘာမှကုန်ဖြစ်တော့ဘူးဆိုတာမတုံလို့တော့ဘူးမစားကောင်းတဲ့အစာများလို့ပဲဘာမှပါရဝယ်မဖြစ်ဘဲနဲ့သိဆိုးစရာလည်းဘာမှမဖြစ်ဘဲနဲ့ဒါလည်းငြိမ့်နေတာသူကအဲ့ဒါအနာကကြရင်သေချာငြိမ့်တာကာမကာမအောင်နေတာညာနာကြတော့ကိလေသာတွေအကုန်လုံးအတွင်းပြင်ဘာမှရှိတော့ဘူးသာယာစရာကိုတကွက်မှမရှိတော့ဘူးဒါဒါကြောင့်ခန္ဓာဝิญဉ်ထားဆောင်နေရတဲ့ညာနာညာတခါတဲ့ဝန်တော်ဝန်ကြီးညာထားနေရတယ်လို့ပဲ သို့သော်လည်းပဲဒါကြီးမုန်းနေတာဆိုဒီလိုလည်းမုန်းတာမဟုတ်မုန်းနေလဲဒေါသဖြစ်အောင်ပါဘူးအဲဒီလိုဒေါသလည်းမဖြစ်ဘူးမုန်းတာတော့လည်းမဟုတ်ဘူးဒါရီသာယဒါကြောင့်မို့ဉာဏပုဂ္ဂိုလ်တွေညာပြရင်ပြတော့နာဘိနာနာမိမရဏနာဘိနာဘိနာဘိကင်ခာမိမရဏနာဘိကင်ခာမိဇီဝိတံအဲအသက်ရှင်နေရတာလည်းပဲမကြိုက်တော့ဘူးတဲ့သူကသေးသွားတာလည်းမကြိုက်ဘူးတဲ့အသက်ရှင်နေရတာကြိုက်တယ်ဆိုလို့ရှိရင်လည်းသူຢာကသွားမှာသေတော့ကကြိုက်တယ်ဆိုရင်လည်းဒီခန္ဓာကြီးမုန်းနေဒေါသဖြစ်နေမှာပေါ့ ကန္နာကြီးယုံမုံတာဆွင့်တယ်မုံလို့ချက်ပြခြင်းတဲ့သဘောရောက်နေတာကာလင်းစာပြီးခင်ခါမီဝေဒနာပတကောရတာဝေဒနာပတကောလာဃသာပုဂ္ဂိုလ်ဟာဝေဒနာလာဃရိခာရခြင်းကိုအလိုရှိပြီတကယ်သူပဲကာလပြိဋိနိဗ္ဗာန်ဆံရတဲ့ကာလလေးတော့ အဘိကင်ခါမိလိုရှိနေတာပဲတဲ့ယန္တာပုဂ္ဂိုလ်များပြိဋိဘာသာနဲ့အချိန်လေးတော့ပြင်ဒါတော့သူသဘောကျတယ်ပြိဋိဘာသာယုံနာသင်္ခါရတွေလုံးဝငြိမ့်ပြီးတော့ပြိဋိဘာသူရိရောက်ပြီးတကလည်းငြိမ့်တော့တယ်အဲ့ဒါတော့သဘောကျတယ်သို့တော်လည်းနော်ဒါရင်စောစောကြီးပြေပါတော့လားစောပြေအောင်လည်းပဲဒါလည်းမလိုချင်ဘူးတဲ့သူကဒါလိုချင်တဲ့ဆိုရင်တော့ဒေါသဖြစ်မှာပါအသက်ချစ်ချစ်ကြီးနေခြင်းလားအသက်ချစ်ကြီးနေခြင်းလို့ရှိရင်လည်းသူကຢာကဖြစ်နေတယ်လို့ဆိုအောင်အဲ့ဒါကြောင့်အကုန်လုံးငြိမ့်တယ်ဒါဟုတ်ဒါဥပဒန္တာဘိနိဗ္ဗုဒ္ဓ ခါလဲငြိမ့်နေတယ်တဲ့သူအထုကိုရဟနာမှာတော့ဘယ်အယုံမှရှုနေရတာမပေါ့မရှုဘဲနဲ့လည်းငြိမ့်သောတာပန်သရဂဏီကတော့ကိုအဲမရှုဘဲနဲ့ကတော့သူသူ့အစဉ်တန်းသူငြိမ့်မှာပဲအပေလေးပါးကြောက်လို့တဲ့ຢာကတွေသောတာပန်မှာအပေလေးပါးကြောက်လို့တဲ့ຢာကတွေအကြီးကျယ်တွေရှိမှမဟုတ်သားငြိမ့်မယ်ဒေါသတွေလည်းဒီတိုင်းပဲအပေလေးပါးကြောက်လို့တဲ့ဒေါသတွေကြမ်းနေသူတို့ဘာတဲ့ကိုတတ်နိုင်လောက်အောင်သူများဥစ္စာခိုးယူနေလောက်အောင်ဖြစ်စည်းနေလောက်အောင်စသည်ဖြင့်ဒါတွေတော့မဖြစ်ဘူးပေါ့လေအဲ့ဒါတော့ပဲငြိမ့်မှာပဲ အဲရှုရင်တော့ဖြင့်ရှုမိတဲ့အောင်ကြတော့လားအကုန်ငြိမ်းမှာပါပဲရှုတယ်ရှုတယ်တော့ငြိမ်းတယ်ဒါကိုအခုကတော့ယဟနာပုဂ္ဂိုလ်ကြီးပြောတာတေတေထောပုဂ္ဂိုလ်တွေသဒ္ဓါခါခါသိအဘိနိဗ္ဗုဒာသဥပဒါဒါသငြိမ်းကုန်သည်ဟောဒီဖြစ်ကုန်၏ကိလေသာမီငြိမ်းနေတယ်ဒါကြောင့်ငြိမ်းအမြဲတကဆိုတော့အမြဲတမ်းငြိမ်းနေတယ်လို့ပြောဆိုတော့တာပဲအင်း အဲဒီပုဂ္ဂိုလ်ဟာလောကီလောကနဲ့ဝိသတိကံညိကတွေ့တာသောတဏှာကိုဒိဏကူးမြောက်သွားကြလေကုန်ပြီအဲဒီပုဂ္ဂိုလ်တွေကလောကမှာညိကတွေ့တာတဲ့မျက်စိကမြင်ရအသင်နဲ့စပ်ပြီးတွေ့တာလားနားကကြားအမှန်နဲ့စပ်ပြီးနားရတဲ့အာယုံကြားတဲ့အာယုံတွေ့ထိရတဲ့အာယုံသိကုစဉ်းစားရတဲ့အာယုံအဲကိုရင်းကိုပါဒီအောင်နဲ့စပ်ပြီးဒါလေးချင်းကောင်းတာဆိုပြီးတကလားတွေ့တာပါရတဲ့တဏှာလေးအဲ့ဒါလေးလွန်မြောက်သွားပါပြီတဲ့အဲ့ဒါမရှိတော့ဘူးလို့ဆိုလိုတယ်နော် တရားတော်ပြန်ဆုံးပါကဲဒီအားလေးဆိုပြီးရင်ဒီကသိညမှာပဲမြင်ကြားရောက်တယ်သိတာရဲ့ချစ်ဖွယ်လေးမျိုးမှာမြင်ကြားရောက်တယ်သိတာရဲ့ချစ်ဖွယ်လေးမျိုးမှာ လာနှစ်ချိုက်ပဲဖြောက်လိုက်အမြိုက်နိဗ္ဗာန်ပါလိုလားနှစ်ချိုက်ပဲဖြောက်လိုက်အမြိုက်နိဗ္ဗာန်ပါလိုလားနှစ်ချိုက်ပဲဖြောက်လိုက်အမြိုက်နိဗ္ဗာန်ပါ နိဗ္ဗာန်ပြီး၍တရားတွေ့မလိတ်ရှိသူမှာနိဗ္ဗာန်ပြီး၍တရားတွေ့မလိတ်ရှိသူမှာနိဗ္ဗာန်ပြီး၍တရားတွေ့မလိတ်ရှိသူမှာ ပြောပြရင်တော့ဒီလင်္ကာကမှတ်လက်ရှိတဲ့ပုဂ္ဂိုလ်မှတ်နေတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်သိပြီးတော့သစ္စာလေးပါးတရားကိုတွေ့မြင်သွားတယ်ဒီလိုဆိုလို့ရတယ်။အခုလင်္ကာဆိုတော့ကိုကာယရရကိုစတ်တယ်ဆိုတာနိဗ္ဗာန်နိဗ္ဗာန်သိရတရားတွေ့မှတ်လက်ရှိသူမှာငြိမ်းအမြဲလောကတဲ့ညီဆွဲလွန်မြောက်ပါငြိမ်းအမြဲလောကတဲ့ Thank you. တွဲလွန်မြောက်ပါငြိမ်းရေအမြဲလောကရဲဤတွဲလွန်မြောက်ပါ တရားကိုခေါ်လိုက်တဲ့အခါကာလမှာခါရနှစ်ပုဒ်ပဲရှိပါတယ်တရားကဒီသံမုံမှာလည်းအကုန်လုံးမှာအဲလေးပုဒ်ပဲရှိပါတယ်သူကရှင်းရှင်းလေးပါပဲနှကောင်းတယ်အဲကျင့်တယ်သူကလုပ်ငန်းနဲ့ဒီတရားကိုကြိုက်ပြီးတော့ယောဂီပုဂ္ဂိုလ်တွေအထုတ်ပုံနဲ့သိပြီးတော့ပေါ်ပေါ်လုံးနဲ့ပြက်သူများတော့မပေါ်လာဘူးဘုန်းကြီးတော်ပြန်သိပြီးတော့ပေါ်နေရှင်းတယ်ဒါကြောင့်မို့လဲရှင်းအောင်လို့လည်းသက်ကသက်ကပြောတယ်အဲဒီတရားဟောလိုက်တဲ့အခါကာလမှာဒီ ကေမကရဲ့သိသူ့နောက်လိုက်နောက်ပါတစ်ထောင်နဲ့တကွဒီတရားကြမှာတခါလဲသဘောပေါက်ပြီးတော့ဝိပဿနာညာသင်တိုင်းတက်ပြီးတော့ရဟနာဖြစ်သွားတာရှိကအဇိတာတော့သိဒမေတ္တရာတော့ဟောတဲ့တရားတွေလည်းကောင်းနေပါပဲဒါပေမဲ့အဲ့ဒီတော့ကသူတို့ကသဘောပေါက်သေးဘူးသူကလူလူတယောက်ကိုကြိုက်တဲ့တရားနဲ့လူတယောက်ကြိုက်တဲ့တရားမတူကြပဲဟာကိုလောက်ကတော့ဒါပဲဘာမှမသူဘူးသူကအာသူဒါပဲသုံးမလို့ သူကတရားဆင်လေးကနည်းနည်းနည်းနည်းကွာနေအဲ့ဒါလေးတွေကသူကိစ္စတရားနဲ့သူကြိုက်အောင်လို့မြတ်စွာဘုရားကလည်းသူမေးတာလေးတွေသဘောကျအောင်လို့ဖြေလိုက်တဲ့အခါကလာမယ်ဒီမကနဲ့နောက်လိုက်နောက်ပါတစ်ထောင်အဲ့ဒီပုဂ္ဂိုလ်ကြီးကတခါလေညာနာဖြစ်သွားကြတာညာနာဖြစ်လို့မြတ်စွာဘုရားဓမ္မညာဖြစ်တောင်းပါလေအေးဘိက္ခုခေါ်လိုက်တဲ့အခါကလာအကုန်လုံးယဟန်နေညာဖြစ်ကိုရောက်ပြီးတော့သွားရတယ်တဲ့ အဲသူတို့နဲ့အစ္ဆပြတူတဲ့နောက်ကအလွတ်ဖြစ်တဲ့စည်ရင်မဝင်တဲ့ဟိုတရားနာပရိသတ်တွေအများကြီးရှိသေးတယ်အဲဒီပုဂ္ဂိုလ်တွေတချို့ကသောတာပန်ဖြစ်ကြတယ်တချို့ကသရဂံတချို့ကအနာဂံဒီလိုဖြစ်သွားကြတာတွေအများကြီးပဲဆရာတွေကလည်းနတ်တွေရောဘာတွေရောအများကြီးပဲရှိသေးတယ်ဟိုကတရားဌာနတူရတူရတွေချွတ်တန်းဝင်ရတာကိုအခုဒီမှာတော့တရားတွေအကုန်လုံးဆက်ကြောက်ပုံလုံးဖြောက်ပြီးတော့ဟောတော့ဒီဆက်ကြောက်ပုံထဲမှာကိုယ်နဲ့တဲ့တဲ့တရားတွေတော့တော်တော်တော့ပါကြပါလိမ့်မယ်လို့ပြောပါတယ်။ဒါကဘုန်းကြီးကအကုန်လုံးပဲဟောရမှာ။ ဟောင်းကြီးမှာတော့ဒီဥစ္စာနောက်လည်းပဲအစဉ်လည်းပဲဒီပါရဏဘကခက်တဲ့ဒီတရားတွေသိခက်တဲ့တရားတွေအဲသိခက်တဲ့တရားတွေလည်းမနာလဲလဲအောင်လို့ခွန်ကြီးကကုသတယ်ဟောပြီးတော့နေအဲဒီပါရဏသုတ်တန်နဲ့လာတော့စစ်ခုမြောက်ဖြစ်သောခေမကသုတ်တရားဒေသနာတော်ကိုယူသဇာနာကမှတ်သားရတော့ဓမ္မသမဏဥပဒမြင့်မြတ်လာတဲ့ကုသိုလ်စေတနာကိုင်းစွာအနုဝေယဉာဏပရိယောပေါင်းသူတော်ကောင်းတို့သည် မြင်ရသောအာယုံကြားသောအာယုံရောက်ရသောအာယုံမနောဝိညာဉ်ဖြင့်သိရသောအာယုံဒီဟုသောအချင်းချုပ်အားဖြင့်လေးမျိုးခွဲခြား၍ကြသောပိယရူပဟုဟောသောချစ်ဖွယ်အာယုံယုံနာတရားတို့၌မရှိမမလင်ဖြစ်နိုင်သောခန္ဓာရာဂကိုငြိမ်းအောင်ပြအောင်ကင်းအောင်စင်အောင်မြင်နိုင်ကြတိုင်း နားတိုင်းစားတိုင်းတွေးထီတိုင်းတွေးတဲ့စားနဲ့စိတ်ကူးစကြစီတိုင်းအဲမလစ်လာအောင်ရှုမှတ်တော့တတိတရားနဲ့ပြည့်စုံကြ၍သောတော့ဓဝါ၆ပါးနဲ့ဖြစ်ခဲ့ယုံနာတော့ကိုဖြစ်တိုင်းဖြစ်တိုင်းအမှားရတော့တတိတရားနဲ့ပြည့်စုံကြတဲ့ဖြင့်ဆင်းရဲခသိမ်းလို့ညင်ရဖြစ်တော့ဖြစ်ဖြစ်ယုံနာလုံးဝသိသုံးညင်ရဖြစ်တော့နိဗ္ဗာန်တရားကိုတွေ့ကြ၍သစ္စာလေးပါးတရားကိုမြင်ကြ၍ အခါခသိဓွား၆ပါးနဲ့စ၍ဖြစ်ဖြစ်ဖြစ်တဲ့တော့ကိလေသာဟူသည်မြကိလေသာမိဟူသည်မြအကုန်လုံးငြိမ်းအေးပြီးဖြစ်ကြ၍လောက၌မိကတွဲရတာသောတဏှာသည်ဟူသောအညိအတွေ့တရားကိုကျော်လွန်နိုင်ကြသဖြင့်ဆင်းရဲကသိဉာဏ်ရပြီးသောနိဗ္ဗာန်တရားများသို့လင်းမြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း